ဟိုတယ်ငါလည်းနှစ်ဒေါ်လာနှစ်ဒေါ်လာမြတ်ပတ်လီနဲ့ဟောလာဓမ္မရာရတော့နှစ်ဒေါ်လာပြည့်နှစ်ဒေါ်လာကိုယ်ယနေ့ရတော်လာပြီတရားအမွေခံမှုရမြတ်စွာဘုရားကတိုက်တွန်းထားတဲ့တရားတော်ပါပဲ မြတ်စွာဘုရားကမိမိရဲ့တတိသားဖြစ်ကြတဲ့ညာပုဂ္ဂိုလ်တွေအဝိသထားပြီးတော့ညာတွေရောညာမိမတွေရောဥပါဒကယောက်ျားတွေဥပါဒိကမိမတွေရောမြတ်စွာဘုရားဤသာသနာတော်ခိုလုံပြီးတော့နေကြတဲ့မျိုးကောင်းသားတွေမျိုးကောင်းသမီးတွေ ရတဲ့ရလိုက်တဲ့အကျိုးတွေပြည့်ပြည့်စုံစုံရရကြပါစေလို့ရည်ရွယ်ချက်နဲ့ဟောထားတဲ့တရားတရားမူခံရပစ္စည်းမူမခံရနဲ့အာဘုရားဤသာသနာမှာပစ္စည်းမူတွေလည်းရနိုင်တယ်တရားမူတွေလည်းရနိုင်တယ်ဒီနှမျိုးထဲမှာပစ္စည်းအမွေကိုမခံရနဲ့ ပစ္စည်းအမွေရယုံနဲ့အားရမနေကြနဲ့လို့ဆိုလိုပါတယ်ပစ္စည်းအမွေကတော့ရတော့ရရမှာပေါ့လေလုံးလုံးမရပဲတော့မဖြစ်ဘူးဒါပေမဲ့လို့ပစ္စည်းအမွေရခြင်းကိုအဓိကထားပြီးတော့ပစ္စည်းအမွေကနေမလောက်ကြနဲ့တရားအမွေကိုအဓိကထားပြီးတရားအမွေကဖြစ်အောင်အားထုတ်ကြလို့တိုက်တွန်းပါတယ်အဲဒီတိုက်တွန်းရမှာလည်းအကြောင်းပြပါတယ်သနာလို့ပါတဲ့အခုလိုတိုက်တွန်းရတာ မင်းခြေသားခြေသမီးတွေရဲ့နောင်ရည်ကိုမျှော်တွေးကြည့်တဲ့အခါမှာသနာစရာတွေမြင်ရတယ်။ဘုရားလိုအားဖြင့်သနာတယ်ဆိုတာတကယ်သနာစရာလား။လောကမှာကျုပ်ပုဂ္ဂိုလ်ကကိုယ်အစဉ်တမ်းမြင်နေတော့ကိုယ်ရဲ့အောက်ကြတဲ့ပုဂ္ဂိုလ်တွေအာယုံပြုပြီးတော့သနာတယ်သနာတယ်လို့ဒီလိုပြောရကြပါတယ်။ဒါပေမဲ့လို့ကျုပ်ပုဂ္ဂိုလ်ကဒီခုမျက်မှောက်မှာကအောက်တန်းကြပြီးတော့နေတာ။ နောက်သားနေရာဘဝတွေကြတော့ထထမ်းကြသွားမဲ့ပုဂ္ဂိုလ်တွေရှိပါတယ်။ဒါကြောင့်ယခုဘဝမှာပြုစုအားထုတ်တဲ့ကုသိုလ်ကောင်းမှုနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်တွေကမစင်ရဘူးနောက်ဘဝကြတော့ချမ်းသာပြီးတော့သွားတယ်။အဲဒီလိုပုဂ္ဂိုလ်ကသနာစရာမဟုတ်ဘူး။မြတ်စွာဘုရားလက်ထက်တော်ကာလကသုဘဗုဒ္ဓဆိုတာရှိတယ်။သုဘဗုဒ္ဓဆိုတာခြေတော်ကသူပြုခဲ့တဲ့မကောင်းမှုရှိတဲ့အတွက်ကြောင့် စေကဗုဒ္ဓမြေုံမတည်ပြုခဲ့တဲ့မကောင်းမှုရှိတဲ့အတွက်ကြောင့်မွေးလာတဲ့ကဆင်းရဲရဲနဲ့မမွေးခင်ပရိသေတွေကပါလေသူမေပြေတွေဆင်းရဲလာမွေးလာလည်းဆင်းရဲရဲနဲ့မွေးပြီးတော့လည်းပဲစာရေးတော်ရေးနေထိုင်စားတဲ့အဆင်းရဲနဲ့နေရကြီးလာတဲ့ခါကာလကျတော့မိဘတွေကသူ့ကိုမမွေးမြူနိုင်တော့ဘူး။음သွားလာလာတဲ့ရွယ်ပြီးတဲ့ရွယ်ရောက်တဲ့အခါမှာခွက်ခွက်တလုံး ပေးအပ်ပြီးတော့အမေဖြစ်တဲ့ပုဂ္ဂိုလ်ကလည်းမျက်ခြေဖြောက်ပြီးတော့သွားရတယ်လူနဲ့တူတူနေလို့ရှိရင်ဆင်းရဲဒုက္ခရောက်လုံးတော့မတတ်နိုင်တော့အဲဒီမှာသူရောက်တဲ့နေရာတွေလိုက်ပြီးတောင်းတောင်းကြစားတော့ဒီထဲကနုနာယောဂကဆွဲနေတယ်နာယောဂဆွဲနေလို့ညံ့ညံ့ညံ့မအိပ်နိုင်ဘူးတဲ့နာလို့ကျင်တော့လို့ညီရညီပါတာနဲ့ခုနှစ်အိမ်လောက်ကနေပြီးတော့လူတွေကကောင်းမရဘူးဆိုတော့အဲသုပ္ပဗုဒ္ဓကောင်းကောင်းနိုးစီတယ်လူအရေးပြည့်စီတယ်လူလို့ဆိုရမှာပါလား ပါဝင်ခြင်းကရှိတဲ့လူတွေအရေးကြအောင်လို့ညီးနိုင်ညီးညူပြီးတော့နေတဲ့လူလို့ဆိုလိုပါတယ်ဘုရားဗုဒ္ဓဆင်းရဲတာဆင်းရဲတာကြည့်ရလို့ရှိရင်သနာကြသိကောင်းတာပေါ့ဒါပေမဲ့တဏှေသောခါမြတ်စွာဘုရားတရားနာပြီးသောတာပန်ဖြစ်သွားအဲသောတာပန်ဖြစ်သွားသောတာပန်ဖြစ်သွားတဲ့အခါမှာတရားမင်းကသူ့လာပြီးတော့စုံစမ်းတယ်ဘယ်နဲ့နေရော သုဘဗုဒ္ဓအမင်းသိဆင်းရဲတယ်ယောဂဝေဒနာတွေလည်းဆွဲလို့သနာကြသိကောင်းတယ်ငါမင်းတယ်မဲ့တယ်တယ်မဲ့ငါငါပြောတဲ့စကားတိုင်းသာကြီးညာတော့ပြောတော့ဒီလိုဆိုရင်ငါမင်းကိုယောဂဝေဒနာလည်းကြောက်စီမဲ့ဒီစည်းဥစ္စာတွေလည်းပြည့်စုံနေမဲ့လူချမ်းသာကြီးတယောက်ဖြစ်သွားမယ်ငါတယ်တယ်မဲ့လို့ပြောတော့ပါရီပြောရမှာလို့ဆိုလို့ရှိရင်ဘုရားဘောရမဘုရားဘုရားစိတ်ဘုရားမမဟုတ် ဘောရမဘုရားဟောတဲ့တရားကလည်းတရားစစ်တရားမှမဟုတ်ဘောရမဘုရားဤတပိသာဥကတွေဟာလည်းကောင်းသောတန်ဃာတော်တွေမဟုတ်အဲ့ဒါကပြောပြီးတော့အဲ့ဒါပညာတော့ဒီလိုဆိုလို့ရှိရင်မင်းကလည်းတဲတဲမယ်လို့ပြောတော့သဝဗုဒ္ဓကတော့သောတာပန်ဖြစ်နေတာကိုသောတာပန်ဆိုတော့ဘုရားကြီးညိုရင်းရှိပြီးတော့နာကြီးညိုတာမဖြစ်လို့မရတော့ဘူးဘုရားကြီးညိုတာဖြစ်လို့မရဘူးတရားကြီးညိုတာဖြစ်လို့မရဘူးသံဃာကြီးညိုတာဖြစ်လို့မရဘူး အဲလာလာပါတွေနဲ့ပေးပြီးဖြားရောက်ပြီးတော့ဖြစ်လို့လည်းပဲမရဘူးချိန်ချောက်ပြီးဖြစ်လို့လည်းမရဘူးဘယ်လိုမှမပြည့်ဘူးဒါကြောင့်သူကမေးတယ်နင်ဘယ်သူလဲငါတရားမင်းလေဟွတရားမင်းကဟွသင်တရားမင်းဆိုပြီးတော့မတော်မသင့်တဲ့စကားတွေသင်ပြောတယ်နင်ဟာငါနဲ့ ကားပြောဖို့ရအဖက်မတန်ဘူးသုဘဗုဒ္ဓကပြောတယ်လောကအနေနဲ့ဆိုလို့ရှိရင်သုဘဗုဒ္ဓဟာလူလောကမှာအောက်တားကြဆုံးသူ့ရဲ့အောက်တန်းကြကြမရှိတော့သူ့ရဲ့အောက်တန်းကြကြတော့မရှိဘူးကုန်နေနာမကုန်နေအဲဒီလိုပုဂ္ဂိုလ်ကတောင်မှတရားမင်းကိုသူပြောတယ်နေရမတော်မသင့်တဲ့စကားတွေမလျော့ပါတဲ့စကားတွေပြောတယ်။ဒါကြောင့်သင်ကငါနဲ့စကားပြောဖို့ရမထိုက်တာဘူး ပြောတာသင်ကငါ့ကိုဆင်းရဲတယ်လို့ပြောတယ်ငါမဆင်းရဲဘူးတဲ့ငါအချမ်းသာကြွယ်ဝနေတာအဲလောကနေရာချင်းလည်းသူဆင်းရဲနေတာဟုတ်တာပါလေဒါပေမဲ့လည်းသူမှတရားဓုတွေရရတာတော့သရာစာကြီးသောသူတော်ကောင်းတရားတွေငါပြည့်စုံနေတာတဲ့ဒီပစ္စည်းဒီသရာစာကြီးသောသူတော်ကောင်းတရားတွေပြည့်စုံနေတာကသံဃာမှာမဆင်းရဲတော့ဘူးခုလောကမှာရွှေတွေငွေတွေစိတ်တွေကြောက်တွေစသည်ဖြင့်ဇင်ကမ ပစ္စည်းဥစ္စာတွေသာဝရမရွှင်ပြောင်းနိုင်တဲ့တိုက်တွေလေရီယာရိစတွေလိုရတယ်ဖြစ်ဒါတွေကအကြောင်းသင်မသိလို့ရှိရင်ပျက်စီးနိုင်တာပဲဉာဏ်မျိုး၅ပါးဆိုပစ္စည်းပြည့်ကြောင်၅ပါးရှိတယ်ဒီ၅ပါးတွေကတပါးပါတပါးနဲ့ဒီစင်းနှစ်ပါးနဲ့ဒီစင်းအဲ့ဒါနဲ့တွေ့ကြုံလို့ရှိရင်ပျက်စီးနိုင်တာပဲအကုန်လုံးအာမကိုယ်ပိုင်မရှိအောင်လုံးလုံးပျက်စီးပြီးတော့သွားနိုင်တဲ့ဥစ္စာတွေဘာမှမခိုင်းအောင် ဗရာအစရှိသောသူတော်ကောင်းတရားတွေကတော့မပြတ်တော့ဘူးတဲ့ဗရာတရားတွေဟူသောဥစ္စာတဲ့ဘုရားတရားသံဃာယတနာသုံးပါးကြီးညိုတဲ့ဗရာတရားဗုဒ္ဓသာသနာတော်မှာဘုရားစစ်တရားစစ်သံဃာစစ်တွေကြီးညိုပြီးတော့ဥပါဒကဖြစ်နေတဲ့ပုဂ္ဂိုလ်တွေဥပါဒိကမှာဖြစ်နေတဲ့ပုဂ္ဂိုလ်တွေရှင်ဟန်ဖြစ်နေတဲ့ပုဂ္ဂိုလ်တွေမနဝန္တာကြကောင်းတယ်တို့အမနာကကောင်းလို့ ဒီလိုသရာတရားတွေနဲ့ပြည့်စုံပြီးသရာတရားအစစ်မှန်နေနဲ့ဘုရားစိတ်ဘုရားမှန်တရားစိတ်တရားမှန်သံဃာစိတ်သံဃာမှန်တွေညိုကိုယ်ဝယ်နေရသေးတယ်လို့အာယုံပြီးဝန်တာကြမနာကောင်းတယ်အဲဒီသရာတရားတွေတော့ဥစ္စာရှိနေလို့ရှိရင်တသံတရားလုံးမဆင်းရဲတော့ဘူးဆင်းရဲတဲ့ဘဝမျိုးတွေမဖြစ်တော့ဘူးအပယ်လေးပါးဆိုမကြတော့ဘူးငယ်ဒိဋ္ဌာဒိဋ္ဌာအပယ်လေးပါးမကြဘူးအဲသရာတရား သုဘဗုဒ္ဓမှာပြည့်စုံနေတဲ့သရတရားကိုပြောတယ်သူကအရိယာကိုအရိယာသရတရားဟိုပုထုဇဉ်သရတရားကတော့သူကတော့တော့မမြဲဘူးလေဒါပေမဲ့လည်းသူလည်းအကျိုးများပါတယ်ပုထုဇဉ်သရတရားလည်းပဲသာမယာမှာသူကကြီးပွားတော်ဝေအကြောင်းနဲ့အများကြီးရှိပါတယ်ဒါပေမဲ့သူကသုဘဗုဒ္ဓကတော့သူအရိယာသရတရားအရိယာသရတရားဆိုတော့သူကမပြည့်ဘူးပဲလေးပါမကြနိုင်လူလောကနတ်လောကဖြစ်လဲအောက်တန်းကြတဲ့ဘဝတွေဆင်းရဲတဲ့ဘဝတွေမဖြစ်တော့ဘူး ကောင်းမြတ်တဲ့ဘဝတွေထထမ်းကြတဲ့ဘဝတွေဒါဖြစ်ပြီးတော့ခုနဘဝအတွင်းမှာနောက်ဆုံးအလုံးစုံခုနဘဝကြတော့ရှင်ရဟနာဖြစ်ဆင်းရဲခသိဉ္ဇိပြိဋိဘံဆောင်ရသည်အဲဒီလိုအကျိုးတွေရတာဒါကြောင့်ဘုရားဘုရားငါမဆင်းရဲဘူးဆင်းရဲတာမဟုတ်ဘူးငါချမ်းသာနေတာပြည့်စုံနေတာကြွယ်ဝနေတာပဲဒါလိုပြောပါတယ်ဒါတော့လောကနေရာချင်းတနာစရာထင်မိမယ်လို့တနာစရာဟုတ်ချင်မှဟုတ်တယ်တနာစရာမဟုတ်ဘဲနဲ့ အားရစရာကျင်နာစရာတွေဖြစ်နေတာလေလောကအလင်းအချင်းဝမ်းမြောက်စရာအားရစရာတွေဖြစ်နေပေမဲ့လို့သနာစရာဖြစ်နေတာလေလောကမှာလူပုဂ္ဂိုလ်ဖြစ်ဖြစ်ရှင်ပုဂ္ဂိုလ်ဖြစ်ဖြစ်ရာပုဂ္ဂိုလ်ဖြစ်ဖြစ်ဘာပုဂ္ဂိုလ်ပဲဖြစ်ဖြစ်ပေါ့လေဒီဘဝချမ်းသာနေကြတယ်ရှိပါတယ်လောကအမြင်နဲ့ဆိုလို့ရှိရင်တော့ဒီလိုလူဖြစ်ရင်သိနေရကြတာပဲဒီလိုပုဂ္ဂိုလ်ဖြစ်ရင်သိနေရကြတာပဲလို့အားရစရာဝန်တာစရာအားတက်စရာပါပဲအားကြစရာဒါပေမဲ့လို့သူ့မှာ သူတော်ကောင်းတရားတွေနဲ့မပြည့်စုံလို့ရှိရင်အကုသိုလ်ကံတွေကအကျိုးပေးပြီးတော့ဒေဝီချမ်းမဲ့မှာအမနာဆိုဝါယုံညနဲ့အပေလေးပုံလည်းကြောက်သွားနိုင်တယ်အပေမကြလို့လူဖြစ်ပြန်လည်းပဲအမနာညံပြင်းတဲ့အောက်တန်းကြရဆင်းရဲသွမ်းပါတဲ့ဘဝမျိုးရောက်ပြီးတော့သွားနိုင်တယ်အဲ့ဒါတွေအဲဒီလိုပုဂ္ဂိုလ်ကသနာစရာပဲမြတ်စွာဘုရားကသာသနာတော်မှာဘုရားတတိသားအဖြစ်ဝင်ရောက်ပြီးတော့သရဏဂုံ သီလအစရှိသောအကျင့်တွေကျင့်သုံးကြပါရင်နဲ့အပယ်လေးပါးကမလွတ်သေးပဲနဲ့ဖြစ်နေမှာလေမြတ်စွာဘုရားမြင်တယ်ချုပ်ပုဂ္ဂိုလ်တွေသာသနာတော်နဲ့ဝင်ပါရဲ့တရားတရားသံဃာယတနာသုံးပါးကိုယ်ဝယ်စိတ်ကနေပါရဲ့ဒါနသီလကုသိုလ်ကောင်းမှုတွေပြုပါရဲ့စင်သာမဏေတို့ယဟန်တို့ပြုပါရဲ့ရှင်ဟန်တို့ရဲ့ကျင့်လက်ထိုက်တံတော့ကျင့်ပါရဲ့ဒါပဲမဲ့လို့ အရိယာမေဖို့တရားဆိုတဲ့အရိယာမေဖို့နိဗ္ဗာန်တရားဆိုတဲ့တရားအမွေကိုမရလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကဒီနေ့တစ်ချိန်မှာအပေလေးပါးဆိုကြသွားတယ်ဒီဘုရားသေးပြီးတော့နောက်ဘဝမှာကုသိုလ်ကောင်းမှုအဟုန်ကြောင့်လူလောကမှာကြီးပွားချမ်းသာတဲ့လူလည်းဖြစ်နိုင်ပါတယ်နာလောကမှာတကူကြီးတဲ့နာလည်းဖြစ်နိုင်ပါတယ်နောက်ဘဝနောက်ဘဝတွေဘဝများစွာလည်းဆက်ဖြစ်နိုင်ပါတယ် ဒါပေမဲ့လို့မေဖို့နိဗ္ဗာန်ဆိုတဲ့တရားအမူအစစ်ကိုမရသေးလို့ရှိရင်ဒီနေ့တစ်ချိန်ကျတော့သူမကောင်းမှုက မရှိဘူးမဟုတ်ဘူးအရိယာမဖြစ်သေးတဲ့ပုဂ္ဂိုလ်ကမကောင်းမှုအကုသိုလ်ပြုမိတဲ့အခါရှိမှာပဲဒီပေါ်ချမ်းသာနေတဲ့ပုဂ္ဂိုလ်ဟာမေးလျော့ပြီးတော့မကောင်းမှုတွေကပြုတတ်ပါတယ်ကြီးပွားချမ်းသာလေးလေးမေးတာလေးလေးပဲဆင်းရဲတဲ့လူတွေကမှသာဝေကာလေးပါလေရပြီးတော့အကုသိုလ်ဝေကြည်ချမှုလေးတွေပေါ်လာသေးတယ် အဲချမ်းသာနေတဲ့ပုဂ္ဂိုလ်တွေကချမ်းသာပြီးအလျောက်ပါမတော်မတင်တာတွေပြုမိတတ်ပါတယ်အဲလိုပြုမိတော့သံဃာချင်းလေးနေလို့ဘယ်လေးပါးလဲကြာနိုင်နေတယ်ဒီပုဂ္ဂိုလ်ကဘယ်လေးပါးလဲကြာနိုင်အဲတော့ဘယ်လေးပါးကြာပြီးတော့ဆင်းရဲဒုက္ခရောက်မှလည်းမြတ်စွာဘုရားမြင်တယ်ဘယ်လေးပါးမကြာနိုင်အောင်တော့လူဖြစ်လိုက်နားဖြစ်လိုက်ဖြစ်ရပါမှအိုရနာရသေးရဒါတွေလည်းမြင်တယ်ဦးနေတယ်ဆိုတာအခုလောကမှာ အဘိုးဘွားဝင်ကြီးတွေဒုက္ခရောက်တာတွေရှိနေတာပဲလက်တွေ့ကြည့်ရင်လို့ရှိရင်ဖြင့်ဘိုးဘွားရိတ်တာတို့ဘာလို့ဆက်သွားကြည့်အဲ့ဒါအများကြီးတွေ့တယ်မကြမ်းမမှာနာပြီးဒုက္ခရောက်နေတာတွေလည်းရှိတဲ့ဒါကတော့ကိုယ်အိမ်နဲ့လည်းတွေ့နေတာပါပဲအများကြီးတွေ့ရင်လို့ရှိရင်တော့ဆေးရုံသွားကြည့်ရအောင်အများဆုံးပဲအဲ့ဒီမှာဒီလိုသေလူသေးတာနေပြည့်တယ်ဒီလိုမအိမ်နိုင်မစားနိုင်ဘူးမထနိုင်ဘူးဒုက္ခတွေရောက်ပြီးတော့နေတာနေဥစ္စာကြောင့် ဒါပေမဲ့သွားကြည့်တဲ့ပုဂ္ဂိုလ်တွေကသူသာဖြစ်တယ်ငါလည်းမဆိုင်ဘူးတော့အောင်မင်းလည်းဒီနေ့ကျငါလည်းဆိုင်တာပဲဘုံဘုရားဒီလိုဖြစ်တာအဲဒီတော့ဒီလိုနာတာတွေပေးတာတွေကလည်းပဲကိုကြထဲတွေလည်းတွေ့နိုင်တာပါပဲအများကြီးတွေ့ကျင်လို့ရှိရင်တော့သုဒ္ဓမှာသွားစောင့်ကြည့်လို့ရှိရင်ဒီနေ့အများကြီးပါပဲဟိုမှာအလောင်းတွေပေးပြလာတဲ့ကြတဲ့နည်းနည်းအဲဒါကြီးအိုခြင်းနာခြင်းပေခြင်း ဆင်းရဲဒုက္ခတွေနဲ့ထပ်တလဲလဲတွေ့ပြီးတော့နေရမယ်အဲ့ဒါတွေမြတ်စွာဘုရားမြင်လို့ဓမ္မရာရာမေဘိက္ခွေဘဝတဘိက္ခွေရလို့ဒုံမေသင်တို့သည်မေငါဘုရားဤဓမ္မရာရာတရားမွေခံယူကြကုန်သည်ဘဝထဖြစ်ကြပါကုန်လားအမိတဒါရာအမိတမွေပစ္စည်းမွေခံယူမြဖြင့်အာရရောင်ရဲ၍နေကြသောဘုရားညာသာတို့သည်မာဘဝထမဖြစ်ကြပါကုန်နဲ့အဲ့ဒီကသာမြတ်စွာဘုရားကတရားမွေခံမှုရ တရားအစစ်ရှိတဲ့အတုရှိတဲ့တရားအစစ်ဆိုတာမေဖို့နိဗ္ဗာန်လောကုတ္တရာတရားကိုပါအဲဒီကိုပါသောလောကုတ္တရာတရားတွေရအောင်လည်းငင်းရအောင်ကြိုးစားအထုတ်နေတာတရားမွေးခါနေတာအခုသာသနာ့ရေးတမတရားအထုတ်နေတဲ့ယောဂီတွေတရားမွေးကအစစ်တွေပါပဲကြိုးစားတယ်တရားမွေးရအောင်ကြိုးစားနေကြနမောအိနေနေနေချမ်းသာနေတာပဲ ဒါပဲမဲ့လို့တရားမူရအောင်မြတ်စွာဘုရားဤသာသနာကြီးဂျုံခဲ့တယ်မနဂျုံခဲ့တဲ့သာသနာကြီးနဲ့ဂျုံနေတဲ့အခါကာလမှာဘုရားသာသနာတော်မှာရနိုင်တဲ့ရာကောင်းတဲ့တရားမူတွေရအောင်ကြိုးစားအောင်မယ်ဆိုတဲ့အနေနဲ့သာသနာ့ဤသမ္မာလာပြီးတရားထုတ်ကြ။ညာယောဂီတွေလည်းရှိတယ်။မိလာရှင်တွေလည်းရှိတယ်။ဥပါဒကယောက်ျားတွေရှိဥပါဒကမိန်းမတွေရှိတယ်ဗျာ။ တရားမူတာအစစ်တွေပါပဲဒီဥစ္စာတရားမူတာအစစ်တွေတရားမွေအတုဆိုတာရှိတရားမွေအတုဆိုတာကတော့မဘုံနေပါအကြောင်းဖြစ်တဲ့ဒါနသီလဘာဝနာကုသိုလ်တွေဒါနသီလဘာဝနာကုသိုလ်ပြုပြီးတော့မဘုံနေပါကိုလင်ညာသာမြောပြုရပါလို့ဤဤကောင်းမှုသည်အာသောတရား၄ပါးတွေဘုံရကိုညောင်းဖြစ်သောမညာပညာနိဗ္ဗာန်ကိုရွတ်ဆောင်ပါစေ။ ဒီကောင်းမှုသည်နိဗ္ဗာန်အထောက်အပံ့ဖြစ်ပါစေဒီကောင်းမှုကြောင့်ငါများဝဆင်းရဲကလွတ်မြောက်ပါပါစေလို့စိတ်ပါလက်ပါရည်ရွယ်ဆူတောင်းပြီးတော့ပြုတဲ့ကုသိုလ်ကောင်းမှုတွေနေဒီဒီစဉ်များဒီဒီစဉ်လူရတဲ့အခါမှာအဲဒီလိုပဲဒီကောင်းမှုကြောင့်ငါများဝဆင်းရဲလွတ်ရပါလို့ဤနိဗ္ဗာန်မျက်မှောက်ပြုရပါလို့ဤမညာပညာနိဗ္ဗာန်မျက်မှောက်ပြုရပါလို့ဤလို့နိဗ္ဗာန်ကိုဗရဏထားပြီးတော့လူရတဲ့ဒါနာကုသိုလ် ဆောက်တည်တဲ့သီလကုသိုလ်ပွားများတဲ့ဘာဝနာကုသိုလ်ဒါတွေကတရားမှုရဲ့အတုတွေပဲဒီကုသိုလ်တွေကမေဖို့နိဗ္ဗာန်ရောက်ကြောင်းနေဖြစ်တယ်ဒီကုလောလောဆယ်မေဖို့နိဗ္ဗာန်တော့မရောက်သေးဘူးဒါပေမဲ့ဒီနေ့တစ်ချိန်ကြာလို့ရှိရင်မေဖို့နိဗ္ဗာန်ရောက်အောင်ဒီကုသိုလ်ကပို့ပြီးတော့ပြင်မှာအဲဒါကြောင့်တရားမှုအတုပဲ အဲဒီလိုဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်တွေပြုနေတဲ့ပုဂ္ဂိုလ်ကတရားအမွေအတုတွေဟုတ်လက်ခံနေကြတာပေါ့လေအမွေခံနေကြတာတရားနှစ်ခုလုံးမြတ်စွာဘုရားကရှင်းမွန်ပါတယ်အလိုရှိပါတယ်ဒီနှစ်ခုထဲမှာအတုတဲ့အစ်စ်ကိုရအောင်မွေးခန္ဓာကိုမြတ်စွာဘုရားပူပြီးလို့ရှိပါတယ်ပစ္စည်းအမွေဆိုတာကတော့ပစ္စည်းလေးပါအမွေညာတော်မြတ်မသင်္ကန်းဆွမ်းကြောင်းစေးသင်္ကန်းဝတ်တာနဲ့ဒါရတော့တာပဲ လူတွေမှာဆိုရင်စာရေးတော်ရင်နေတဲ့ရင်မနာကြောင်းညာဆက်ရတယ်။ဒီစီလေးနေမပြ။ရှားဖွေလောက်ကိုင်းနေရတာပဲစားစရာလေးဒုံတခါစားရအောင်လည်းမနာထုတ်ရ။ရဟန်းနေမှာအဲဒီကြောင်းညာမဆက်ရဘူး။အချိန်ကြလို့ချင်းဆုံးကသွားစားစရာရတာပဲသင်္ကန်းတို့ဘာလို့လဲလူတဲ့ကလူမဲ့တကရှိတာ။ကြောင်းရနေရလဲဆောက်ပြီးတာရအသိရှိ။ဒီကောင်တိုင်းမှာလည်းစေပစ္စည်းလူမရှိသေးတဲ့ပစ္စည်းတွေလည်းထူကြပါတယ်ဒကာဓမ္မတွေကဘာသာရိကညို့ဝဲဂုံလာပြည့်စုံလို့ရှိရင်လှူတာပါပဲ။ ညိုဘကုံမပြည့်စုံလို့ရှိရင်တော့တရားဓမ္မတွေအတဲမလူကြအောင်တရားတရားကိုတော်တွေဒီမှာလာပြီးသင်္ကန်းလာပြီးတော့ဒုက္ခညာဘုန်းကြီးကပြောရတယ်ကိုတော်ကြီးဘာသာရိကကုံနဲ့မပြည့်စုံလို့သင်္ကန်းမရတာတော့တရားဓမ္မတွေကသူမမရှိဘူးတဲ့သူသင်္ကန်းတနည်းနေလို့သင်္ကန်းတစုံမရဘူးတဲ့သူပြောတယ်ဘုရားကြီးရဲ့ကြီးညိုဘကုံမရှိလို့မတူကြတာတဲ့ကြီးညိုဘကုံရှိတရားဓမ္မတွေကတူပါတယ်တူချင်းနေကြတာပဲ ဘုရောတွေဘာဘာဘာအာထုတုံးလို့ပရိယဘက်ကနေပြီးတိတိထုံထုံအာထုသလားပရိဘက်ကနေပြီးတော့ပရိဘဘက်ကနေပြီးတော့ဘောဘောရောအာထုသလားဘာရှိတော့ဘာမှရှိတာမဟုတ်ဘူး၎င်းကနေနေတာကို၎င်းကနေယုံနေတာမှမဟုတ်သေးဘူးမကြီးညိုစရာတွေမတော်တာတွေလျှောက်ပြီးတော့လုပ်နေတာတွေရုံမဲ့ဝီနည်းနဲ့ဆန့်ကျင်တာတွေလျှောက်ပြုနေတာတွေရုံမဲ့အဲဒီတော့ဘာသာလေးကညိုဘယ်ကုံမရှိတော့ရှင်များတော့သူမဲ့ဘုက္ကမရှိတာတဲ့ညိုဘယ်ကုံနဲ့ပြည့်စုံအောင် ယဟန်ဆိုတာဒူရာနှစ်ပါးရှိတယ်ပရိယညစွာပြဟောတော်မူတဲ့တရားတော်တွေကိုသင်ကြားလေ့လာခြင်းပရိယတာဝန်ရင်လည်းဆောင်ရမယ်ပฏิပတ်သီလသမารိပညာကျင့်တယ်အဲဒီကျင့်နေလည်းပဲပြည်စုံတဲ့ပြည်စုံအောင်ရိုးရိုးစားစားရိုးရိုးသေးသေးလေးလေးစားစားနဲ့အားထုတ်ရမယ်ဒီလိုအားထုတ်လို့ရှိရင်ဘာသာရိကကိုလည်းပြည်စုံညိုဝယ်ရှိ ဒီလိုညီညွယ်ရှိတဲ့ပုဂ္ဂိုလ်တွေပဲဓမ္မတွေလိုက်ရှားနေတာဒီလိုညီညွယ်ရှိတဲ့ပုဂ္ဂိုလ်တွေကိုပူဇော်တမ်းကြတာအရေးကြီးပါတယ်လို့နေတော့ဘာသာရိကကိုယ်နဲ့ပြည့်စုံတယ်ဆိုရင်သာသနာတော်ရောက်ပစ္စည်းလေးပါကတော့မရှားပါဘူးမစင်ရပါဘူးပြည့်စုံနေတာပါပဲအဲပြည့်စုံနေတာနဲ့ဘုန်းကြီးတယ်ဆိုပြီးဒါလေးနဲ့အားရနေလို့ရှိရင်အဲ့ဒါပစ္စည်းမူတာပဲအဲဒီပုဂ္ဂိုလ်က သီလနဲ့ပြည့်စုံလို့ကောင်းသောကျင့်ရှိတယ်ဆိုစေကာမူဒီနေ့တစ်ချိန်ရလို့ရှိရင်အဘယ်လေးပါမကြဘူးလို့မဆိုနိုင်ဘူးသူအဘယ်လေးပါလည်းကြနိုင်တယ်လူဖြစ်နာဖြစ်ပြီးတော့ဥရနာသိအစင်းဒုက္ခတွေရောက်ပြီးတော့သွားနိုင်တယ်အဲ့ဒါရမယ်ဆိုဗျာအဲ့ဒီပစ္စည်းလေးပါအမွေခံရုံနဲ့အားရမနေကြနဲ့တရားမွေရအောင်အားထုတ်ကြလို့တိုက်တွန်းပါတယ်လူကြောင့်ဖြစ်တဲ့ပုဂ္ဂိုလ်တွေလည်းဒီလိုပဲဒါနသီလကုသိုလ်ကောင်းမှုတွေပြုရင်လူချမ်းသာနာချမ်းသာတွေ သူစိတ်စိတ်နာစိတ်စိတ်နေရတယ်သာသနာ့ဘာမှာလည်းတနာသီလကုသိုလ်တွေပြုရတာပါပဲဒါပဲမဲ့လို့သာသနာ့ဘာနဲ့သာသနာ့တွင်းကတော့မတူသာသနာ့ဘာမှာဒါနာသီလတွေများစွာပြုမှလူချမ်းသာချမ်းသာအနေနဲ့ရသာသနာ့တွင်းမှာနည်းနည်းလေးပြုနေနည်းနည်းကြီးရတယ်နေတော့အမြတ်တွေအများကြီးရတယ်အမြတ်ဆုံးတွေအများကြီးရအဲ့ဒါကြောင့်သာသနာ့တွင်းမှာ တဘောလောက်တရားတရားနဲ့ပြည့်စုံပြီးဒါနသီလတွေပြုလိုက်တယ်ဆိုလို့ရှိရင်ဖြင့်အဲ့ဒီပုဂ္ဂိုလ်ကဘောဝါပေါင်းသိမ့်သားရေအမင်းချင်းမကကြီးပွားချမ်းသာပြီးသွားနိုင်တယ်အဲ့ဒါတွေဘယ်ကရတော့ဆိုရင်ဘုရားသာသနာမြည်ပြုရတော့လားသာသနာအမွေတွေပဲတဲ့ဒီသာသနာအမွေတွေရတယ်တချို့ကအဲ့ဒါလောက်ပဲကြည်နာတယ်อืมမဲ့ကိုနေပါတည်းမလို့ရှင်နေလူပြင်းနာဖြစ်ပြီးတော့ လူချမ်းသာနာချမ်းသာတွေနဲ့ဒီပွားချမ်းသာနေရရင်တော်ပြီလို့အကျိုးကဘယ်တော့ပဲအာယုံစိုက်ကြတယ်ယခုဘဝနဲ့မကုန်နေပါရဖို့ရမမျောလင့်ကြဘူးစိတ်မကူဘူးအဲဒီလိုပုဂ္ဂိုလ်တွေရှိတယ်အဲ့ဒါတွေကပစ္စည်းအမူအရာတွေလို့ဆိုရတယ်ဒါသာသနာသာသနာနဲ့ဆက်ပြီးတော့လူချမ်းသာတွေနာချမ်းသာတွေနောင်ရမယ်လူလောကနာလောကနဲ့ဆက်တဲ့ပစ္စည်းဥစ္စာတွေချမ်းသာတွေအမွေခံနေကြတယ်အဲဒီလိုအမူအရာတွေဟာ ဒီနေ့တစ်ချိန်ကျတော့ဘယ်လေးပါမကြောက်ဘူးမဟုတ်ဘူးကြောက်မှအဲဒုက္ခတွေရောက်မဲ့လူနာဖြစ်လို့ချမ်းသာတဲ့ဆိုစေကမို့ဒီနေ့တစ်ချိန်ကျလို့ရှိရင်အိုရမယ်နာရမယ်ပေးရမယ်ဆင်းရဲဒုက္ခတွေတွေ့ရမယ်အဲဒီလိုဆင်းရဲဒုက္ခတွေနဲ့တွေ့မှာတွေမြတ်စွာဘုရားမြင်လို့လူချမ်းသာနာချမ်းသာလောကီချမ်းသာလောက်တောင်းတပြီးပြုတဲ့ဒါနသီလကုသိုလ်တွေအမွေခံယုံနဲ့အားရမနေကြနဲ့မေဖို့နေပါယောက်ျားဖြစ်တဲ့ ဒါနသီလဘာဝနာကုသိုလ်တွေပြုကြကုသိုလ်ကောင်းမှုပြုလို့ရှင်မညာဘုရားနိဗ္ဗာန်ကိုလေးလေးနက်နက်ဆက်ဆက်တန်တန်နဲ့တခါအာရုံပြုပြီးမျောလင်းတောင်းတာပြီးပြုကြဒါတဲ့ယခုလောလောဆယ်ယခုဘဝတွင်ပဲအကြောင်းညညလို့ရှိရင်မညာပညာနိဗ္ဗာန်ရအောင်လို့အားထုတ်ကြဒီလိုဆိုလို့ရှိရင်တရားမူတာအစ်ဖြစ်အဲဒီတရားမူခါမှာလို့မြတ်စွာဘုရားတိုက်တွန်းတယ် ဒါကဟောပြီးသားတွေပါပဲဒါပေမဲ့ဟောပြီးသားတွေထပ်ပေါ်တော့အောင်ဟောရတချို့လည်းကနေမှလာတဲ့ပုဂ္ဂိုလ်ဒုတိယလည်းရှင်းအောင်စတုမထွေတရားမူခံစေခြင်းလှခံစေခြင်းလှသည်တဲ့မြတ်စွာဘုရားက ဆိုရစိတ္တုနှထွေတရားမွေသံစေခြင်းလာသည်စိတ္တုနှထွေတရားမွေသံစေခြင်းလာသည်စိတ္တုနှထွေတရားမွေသံစေခြင်းလာသည်စိတ္တုနှထွေတရားမွေ တရားမွေအတုတရားမွေစေတရားမွေဆိုတာမေဖို့နိဗ္ဗာန်အတုတရားမွေဆိုတာမေဖို့နိဗ္ဗာန်ရောက်ချမ်းဖြစ်တဲ့ဒနာသီလဘာဝနာကုသိုလ်တွေဝိုးတာနေတဲ့ကုသိုလ်ခေါ်တယ်အဲဒါအောက်ထည်ဆုံး ကုသိုလ်ကောင်းမှုပြုတိုင်းပြုတိုင်းမဖို့နေပါရှင်ညိုပြီးတော့ပြုရတယ်ပြီးတော့ပြုလို့ရှိရင်လားအမှုတရားမွေအတုကိုအာယုန်ကြီးတယ်တရက်ကောင်းတာကတော့ယခုဘဝတွေမဖို့နေပါရအောင်အားထုတ်ဒါကတော့ဘာဝနာအထုံးမှပြင်မှာဒါနသီလနဲ့တော့မဖြစ်ဘူးဒါနတူးနေုံနဲ့တော့မဖို့နေပါကမဖြစ်ဘူးအဲတူးနေရင်ဝိပဿနာရှိပြီမဖို့နေပါရောက်နေတာတော့ရှိပါတယ်ဒါပဲမဲ့လို့ဒါသိတွေ့လာမှာဘူးပြောတော့တာ ဒေသနာအနေနဲ့ပြောရင်တော့လွယ်လွယ်ပဲလူသားမဲ့ခါကာလမှာဝမ်းမြောက်ဝမ်းသာတဲ့ပီတိတွေဖြစ်အဲဒီဝမ်းမြောက်တာဝမ်းသာပီတိတွေဝမ်းမြောက်တယ်ဝမ်းမြောက်တယ်ရှုမှပြီးတော့အနိစ္စဒုက္ခအနတ္တချင်းဝိပဿနာညာဆက်သွားလို့ရှိရင်သောတာပတိမေဖို့တာလူရင်းတန်းရင်းနဲ့ရောက်နိုင်တာရှိပါတယ်ဒါပေမဲ့လည်းဒီရုပ်တဲ့ပုဂ္ဂိုလ်အနန္တနဲ့မှာပါအခုသာမဟုတ်ဘုရားလက်ထက်ကတော်မန္တနဲ့မှာလေဥစ္စာကတော့ဒါလွယ်တဲ့ဥစ္စာမဟုတ်ဒေသနာနည်းနဲ့ပြောရင်လည်းသူကလွယ်တယ်မိလာကလည်းဒီတိုင်းပဲ သီလရိုးသေးသေးကျင့်သုံးပြီးတော့အဲသီလအာရုံပြုပြီးဝမ်းမြောက်ဝမ်းသာဖြစ်တဲ့အခါမှာဝိပဿနာရှုလိုက်ဝမ်းမြောက်ဝမ်းမြောက်ပဲဝမ်းမြောက်တယ်ဒါလေးရှုလိုက်ပြီးတော့ဝိပဿနာညာသင်တန်းတက်ပြီးမဂ္ဂုနိဗ္ဗာန်ရောက်သွားနေတာရှိပါတယ်ဒါလည်းတရားလက်ထက်တော်ကာလဒီကအများကြီးမဟုတ်လာပါဘူးဆိုတာသိနေများဘူးနည်းနည်းနည်းနည်းတော့ရှိပါတယ်သူကဒါနာတယ်တော့များပုံပေါ်တယ်သူကယခုနေကာကာလဆိုတော့ဒါလွယ်တဲ့ဥစ္စာမဟုတ်ဘူးမေဖို့နိဗ္ဗာန်ကိုလက်ငင်းရနေတာကတော့ဘာဝနာအလုပ်အထုမှာ ဒါနသီလနဲ့ခုနပြောတဲ့နည်းနဲ့ရဆိုလဲဘာဝနာမပါဘဲနဲ့ကပြီးတာမဟုတ်သေးဝိပဿနာကတော့ရှိအောင်ပါပဲခရဝရကုံသွားတယ်ပြည့်သွားတယ်ဆိုတာလေးပြီးအောင်ပါအဲဒီလိုဒီဝိပဿနာညာဆင်နေကြတော့မင်းညာပညာလေးပါအောင်ရောက်နိုင်အဲဝိပဿနာရှုရဲဆိုတာကတော့ဓာတ်ရိုက်တခါလဲကြောင်းညညို့လို့ရှိရင်တထိုင်တွင်းလည်းမခွန်ဒီပါရနိုင်တယ်ဒီနေ့အတွင်းလည်းရနိုင်တယ်ဒီနေ့ဒီရက်အတွင်း9ရက်အတွင်းလည်းရနိုင်တယ်15ရက်အတွင်းလည်းရနိုင်တယ်တစ်လအတွင်းလည်းရနိုင်တယ် နှစ်လသုံးလအတွင်းလည်းရနိုင်တယ်ပါရမီအားလျော်စွာသဘောနိဗ္ဗာန်ကိုတကယ်တမ်းအထုတ်ရရနိုင်တဲ့အခြေအနေရှိပါတယ်ဒါကြောင့်သဘောနိဗ္ဗာန်ရအောင်လို့အခုတရားအထုတ်နေကြတဲ့ပုဂ္ဂိုလ်တွေအထုတ်နေစေအထုတ်နေကားစားပုဂ္ဂိုလ်တွေရှိတယ်တရားမူတာနေပါပဲအဲနိမလာမနဲ့အာထုတ်လို့ဝိပဿနာဉာဏ်တွေလည်းပဲအစဉ်တိုင်းပြည့်စုံတက်ပြီးတော့မေဖို့နိဗ္ဗာန်ရောက်နေပြီဆိုတဲ့ပုဂ္ဂိုလ်တွေသစိတ်တပိုင်းသူကတရားအမှုရနေပြီသူကတော့ရနေပြီ အဲထို့တဲ့တိုးတက်ပြီးတော့ဒုတိယအဆင့်တတိယအဆင့်သရုပ်ထအဆင့်မူခံစရာတွေကတော့ရှိသေးတဲ့အမွေတွေကောင်းတဲ့ကောင်းတဲ့အမွေတွေပေါ့လေသောတာပတိမေဖို့မွေတဲ့ဒါဂိုင်းမေဖို့မွေအဲ့ဒါတဲ့အနာဂိုင်းမေဖို့မွေအဲ့ဒါတဲ့အရဟတမေဖို့မွေခံစရာတွေရှိပါတယ်အဲဒီတော့တစ်စင်းနဲ့တစ်စင်းမြင့်မြတ်တဲ့တရားမူတွေရအောင်လို့ဆက်လက်ပြီးတော့တရားထုတ်နေတဲ့ပုဂ္ဂိုလ်တွေအဲဒါတွေကတော့တရားမူစိတ်တွေကို ခံယူနေကြတာပဲအမူကအမြတ်သားတွေမြတ်စွာဘုရားဒီလိုပုံကိုယ်တွေလိုရှိပါလေခုသာဝနာရေးသမားယူရစားစားတကယ်အားထုတ်နေတဲ့ပုံကိုယ်တွေဘုရားလိုတော့ကြားနေကြိုက်တယ်တို့ဘုရားဆုံးမတိုင်းညီအားထုတ်နေရတာပဲဘုရားဆုံးမတော်အတိုင်းအားထုတ်နေရတယ်လို့အာရုံပြုပြီးတော့ဝန်တာစရာပါပဲဝန်တာပြီးတော့တိုးတက်ပြီးတော့လည်းအားထုတ်မလျှော့ဘူးအာမိသမွေပစ္စည်းတွေ ပဲစေခြင်းလားပါတဲ့အမိသမွေဖြစ်တဲ့ပစ္စည်းတွေများများမှာသံသင်္ကန်းကြောင်းဆေးမရမယ်မရမယ်ဆိုတော့လုံးလုံးလုံးခံမဲနဲ့မစားဘဲမတော်ဘဲနေရမလားလေဘယ်လိုမေးကြကြည့်ဒီလိုတော့မဟုတ်ပါဘူးအဲ့ဒါလေးနဲ့အားရမနေဘူးပါပဲဒါလေးတွေသုံးဆောင်တဲ့အခါပြစ္ဆုတ်ကနာဆင်ခြင်းဒီမလွဲတာလို့သုံးဆောင်ရတယ်ဆိုပြီးတော့အဲဒီတော့နှလုံးသွင်းဆင်ခြင်းပြီးတော့သုံးဆောင်ရတယ် ကာမဒါနသီလကုသိုလ်ကောင်းမှုတွေပြုလူချမ်းသာနာချမ်းသာတွေတောင်းတာပြီးတော့ပြုအဲဒီလူချမ်းသာနာချမ်းသာတွေနောက်ရမှာတွေပစ္စည်းအများကြီးအခုညာတော်မြတ်သင်္ကန်းဆွမ်းကြောင်းစေပစ္စည်းတွေပါရတယ်ဆိုတာမများသေးဘူးအရာဓမ္မတွေကသူတို့အဲဆုံးနေလူသားနေဆိုရင်တရားစာတဲ့ပို့ပြီးလူလုံးဖြစ်ပါဘူးတရားစာပဲထူနိုင်ပါဘူးနောက်ချက်စားဝေရသာနုဘာတို့လူရင်းနဲ့ဖြစ်တာပေါ့လေဆုံးမနေရခြင်းတော့တရားစာပဲဒီလိုဖြစ်မှာ ဒါလည်းပုံမလို့နိုင်သင်္ကန်းဆိုလို့ရှိရင်သင်္ကန်းတစ်စုံလိုလူသူနိုင်တာပါပဲတစ်စုံနဲ့တစ်စုံသုံးစုံလေးစုံငါးစုစုပုံမှုတော့ကတော့နည်းပါရဲ့ဥစ္စာကတော့ကျောင်းဆိုလို့ရှိရင်နေဖို့ရကျောင်းကြီးကျောင်းကောင်းကြီးကျောင်းကြီးတစ်ခုကျောင်းတိုက်ကြီးတစ်ခုဆိုပါတော့အဲဒါလောက်သူနိုင်ပါပဲအဲဒီတော့အရေးကြားထားတယ်ရှိပါတယ်အဲလောကနေရာချင်းတော့ဒီလိုပြည့်စုံနေတဲ့ပုံကိုယ်တွေကမုန်းကြီးတယ် အမှန်ချမ်းသာနေတယ်ဒီကိုယ်တော်သိချမ်းသာနေတာပဲလို့ဆိုစရာပေါ့လေဒါပဲမလို့ဒါနသီလကုသိုလ်ကောင်းမှုတွေသာသနာတော်တွင်မှပြုတဲ့ဒါနသီလကုသိုလ်ကောင်းမှုတွေကြောင့်ရတဲ့လူချမ်းသာနာချမ်းသာတွေနဲ့ဆိုင်အသေးနှုတ်ကလေးရှိသေးတယ်ဒါနကုသိုလ်တစ်ခုတတိတလုံးပန်းတစ်ပွင့်ကစပြီးတော့သာသနာတော်တွင်မှလူလိုက်လို့ရှိရင်ရသော်ဗျာလူတော်နဲ့တရားတော်ပူဇော်သောအာဖြင့် တရားဆောင်တဲ့ပုဂ္ဂိုလ်တွေလူသားနဲ့အဲညာနာပုဂ္ဂိုလ်လူသားနဲ့အနာဂါပုဂ္ဂိုလ်လူသားနဲ့သရဏပုဂ္ဂိုလ်လူသားနဲ့သတ္တဝါပုဂ္ဂိုလ်လူသားနဲ့ကလျာဏပုထုဇဉ်ပုဂ္ဂိုလ်လူသားနဲ့ညာစွာပြည့်ဒီသခိတပန်ဃာတော်လူသားနဲ့ပန်ဃာတော်နေနဲ့ပုဂ္ဂိုလ်ကြီးရွယ်ပဲအဲဒီလိုလူသားလိုက်တဲ့အတူဒါနာဟာဒီလိုလုံးပန်းမှုဖြစ်စေကားမှာလူဘဝအချိန်မောင်းများစွာဖြစ်နေတဲ့နတ်ဘဝအချိန်မောင်းများစွာဖြစ်နေတဲ့စိတ်တဘဝမှာလည်းလူလူဘဝမှာလည်းပဲဒီစည်းဥစ္စာတွေ ပြည့်စုံကြွယ်ဝတဲ့ဘဝတွေဖြစ်သွားနိုင်တယ်ခေါင်းကသွန်တနာစာမျိုးမဟုတ်ဘူးငါးနဲ့စုံလောက်မဟုတ်ဘူးကျောင်းတိုင်းတစ်ခုလောက်လည်းမဟုတ်ဘူးအများကြီးရသွားနိုင်တယ်နတ်ပြည်ဆိုတော့ပြောကြမရှိဘူးနာဘဝဖြစ်သွားလို့ရှင်နာဘုံဗိမာန်လေးချွေရနဲ့အသုံးဆောင်နေမရေမလို့နဲ့ရတာလည်းတဘဝမသာဘူးဘဝပေါင်းရာထောင်သိမ့်သားအများကြီးရသွားနိုင်တယ်ကုသိုလ်ကောင်းမှုကြောင့်အဲဒီတော့အဲဒါတွေကပစ္စည်းမွေပဲတဲ့ဒါတွေသာသနာတော်မှီပြီးတော့ပစ္စည်းမွေရအဲဒါလောက်နဲ့လည်းအာရမနေကြနဲ့ အာမိတမေပစ္စည်းတွေပယ်စေခြင်းလားပါအဲ့ဒါတော့လည်းအားရမနေပဲဒီကုသိုလ်ကောင်းမှုရယခုဘဝမှာသဘောနေပါအကြောင်းဘဝမှာရအောင်အကြောင်းမူညီသေးလို့ဝိပဿနာတရားကိုပြင်းပြင်းထန်ထန်ပြည့်ပြည့်စုံစုံအာမထုံနိုင်စေသေးစေကမို့ဒါနသီလဘာဝနာကုသိုလ်ကောင်းမှုတွေပြုတိုင်းပြုတိုင်းဒီကုသိုလ်ကောင်းမှုရောသမျှဝဆင်းရလွတ်ရပါစေဥရနာတပေရတဲ့ယုံနာခန္ဓာတွေချုပ်ငင်းရဖြစ်တဲ့နိဗ္ဗာန်မျက်မှောက်ပြုရပါစေလို့ အဲဒီလိုဗဒနာရင်းရွယ်ဆူတောင်းပြီးတော့ပြုပါအဲဒါအာမိသမွေပစ္စည်းတွေကိုပဲနေတာပါပဲအာမိသမွေပစ္စည်းတွေပဲစေခြင်းလားသည်အာမိသမွေဆိုပစ္စည်းတွေပဲစေခြင်းလားသည်အာမိသမွေပစ္စည်းတွေပဲစေခြင်းလားသည် မျက်ခြေမပြတ်အများအားနှလုံးသွင်းထားဖို့ရအရေးကြီးလို့ထပ်ထားပြီးတော့ပြောနေပါတယ် ဓမ္မဒါရတာဆိုတော့တရားမွေကံလေးကပျောက်သွားတော့မရှိဘူးသူကအဲဒီမှာညသောပြဟောပြီးတော့ရှင်သာရိပုတ္တရာကဆက်ပြီးတော့ဟောတဲ့အခါမှာညသောပြဝိဝေကတရားတွေပွားများနေတယ်အဲဒီညသောပြပွားများတယ်လို့ဝိဝေကတရားတွေမပွားများလို့ရှိရင်ဖြင့်မထေကြီးမှလည်းပြည့်သုံးမှုရောက်တယ်လတ်ပုဂ္ဂိုလ်မှလည်းပြည့်သုံးမှုရောက်တယ်အငယ်ပုဂ္ဂိုလ်မှလည်းပြည့်သုံးမှုရောက်တယ်ဆိုတော့ပြည့်တယ်ပေါ်ပြထားတယ် အဲ့ဒါတွေတနည်းအားပြီးခဲ့ပါပြီမြတ်စွာဘုရားဝိဝကတရားတွေပွားများနေရင်တဲ့တတိတွေကအဲ့ဒီဝိဝကတရားမပွားများလို့ရှိရင်အဲ့ဒါအပြည့်တစ်ခုပဲဘုရားကရှိကနေပြီးတော့ဝိဝကတရားတွေပွားနေပါရင်တတိတွေကနောက်ကနေဝိဝကတရားတွေမပွားဘူးကာယဝိဝကတဘာလည်းစိစိငြိမ်ငြိမ်မနေဘူးဟွန်းပုဂ္ဂိုလ်ဒီပုဂ္ဂိုလ်တွေနဲ့ ရောတော့ဆက်ဆံပြီးအချိန်ပြုတ်နေတယ်ဆိုလို့ရှိရင်ဒါအပြည့်တစ်ခုပဲဟုတ်တယ်ချုပ်ပုဂ္ဂိုလ်ကတပါးလေးနဲ့မနေတာဘူးလို့လားပေါ်တယ်နဲ့အပေါ်မှာရိုးရိုးပေါ်နေတော့လေတချို့ရိုးရိုးပေါ်ကမဟုတ်သေးဘူးလို့လားอืมပြောရှင်နေရတဲ့ပေါ်တယ်ဒါတွေလိုက်ပြီးတော့ရှားနေဒါအပြည့်အပြည့်တွေလည်းတို့ဘယ်အညွှန်ကြားတဲ့တရားတွေရှိတယ်လောဘဒေါသစိုက်တဲ့တရားတွေအဲဒီတရားတွေလည်းမပယ်မပယ်ခဲ့လို့ရှိရင်ဒါလည်းအပြည့်တစ်ခုပဲပယ်နေအောင်အထုရမှာသာသနာတော်ဆိုတာ သုဒ္ဓိမာနလောဘဒေါသမောဟကင်းအောင်ကျင့်ရတာအဲတချို့ကလောဘဒေါသမောဟကင်းအောင်မကျင့်မဲနဲ့လောဘဒေါသမောဟမရအောင်လုပ်နေလို့ရှိရင်ဒါကသုဒ္ဓိမာနကုံနဲ့မကိုက်ဘဲနဲ့ဖြစ်နေတာနေတော့နောက်ဆုံးဖို့တရားမထုတ်ဘဲနဲ့និဝရဏတွေနဲ့အချိန်ကုန်နေဖို့ရာမှာရှိသားခေါင်းဆောင်အလုပ်ကိုလုပ်နေတဲ့သံဃာသဘောဖြစ်နေတယ်သီလသမာဓိပညာကျင့်နေကျင့်မှုရာကတော့နောက်ဆုံးနေတဲ့ရောရဲရဲဖြစ်နေတယ် အဲဒီလိုဆိုလို့ရှိရင်လည်းအဲဒါလည်းအပြည့်တစ်ခုပဲအဲဒီတော့ဒီသုံးခုရောက်တယ်အဲဒါမထေကြီးကြီးအလားကြီးအငယ်ကြီးကြီးဆိုရင်တော့သီလသမာဓိပညာကျင့်တယ်မကျင့်လို့ရှိရင်အပြည့်သုံးခုရောက်တာပါပဲသူရုပ်တော်တာပဲသူကသီလယူသည်မကျင့်ဘူးသမာဓိကျင့်သိက္ခာကိုသူမကျင့်ဘူးသူကျင့်ရမှမသိဘူးသူ ဉာဏ်မှမသိုံလည်းမကောင်းသူများကျင့်တာတော်မှလားရည်ခဲ့ရပြည့်တင်တာရှိသေးတယ်ဒါတော့တော်တော်တရားတရားလွန်နေတာပါပဲပညာကျင့်တယ်အဲ့ဒါလည်းအတူတူပဲပညာကျင့်တယ်ကျင့်ရမှာဝိပဿနာကျင့်အဲ့ဒါတချို့ကကိုယ်တိုင်ကမကျင့်ရုံနဲ့မကောင်းသူများကျင့်တာတွေလိုက်ပြီးတော့ကြည့်ချပြီးတော့ပြောနေတာရှိတယ်ပြည့်လို့ပြည့်စည်နှောင့်ကျင့်နေတာလည်းရှိတယ်ဒါကတော့တော်တော်ကိုတရားလွန်နေတာပါပဲအဲဒီသီလသမารိပညာကျင့်တယ်ကောရိုသေတွေကျင့်တယ်လို့ရှိရင်ခုနကပြောခဲ့တဲ့ ခဲရဲဝါကြီးသုံးခုကျင်းပြီးတော့ချင်းမွန်ဘဝဂုံသုံးခုနဲ့ပြည့်စုံပြီအဲဒီလိုဟောတဲ့ဒေသနာစကားရမှာပြရမယ်တရားတွေကဘာတော့ဆိုသတ္တရာဟုသောလောဘောသဘာဝကောဒေါသောသဘာဝကောလောဘသာသဘာနာယဒေါသောသဘာနာယအာတိမေဇိမာပတိဝရာသကုကရဏီညာနာကရဏီဥပသမယပညာသမောရာနိဗ္ဗာနာယသံဝရတိ အာဟုသောငါရှင်တော်တထထုဆိုခဲ့သောဒေသနာစကားရ၌လောဘောစလိုခြင်းတတ်မဲ့တဲ့လောဘသည်လေပါကောယုံမာ၏ဒေါသောစပြစ်မှားရတဲ့ဒေါသသည်လေပါကောယုံမာ၏လောဘလည်းယုံမာတယ်ဒေါသလည်းယုံမာတယ်လောဘဘာဖြစ်လို့ယုံမာရလဲဆိုရင်လောဘဆိုတာကတော့အတိုင်းရှင်မရှိဘူး ကောင်းတယ်ထင်တဲ့ဟာတွေသူကလိုချင်တာပဲတတ်မဲ့တာပဲတောင်းတာတာပဲမာယာတာပဲတွေ့တာတာပဲသူကတော့တန်ရဲ့မတန်ရဲ့ဒီလိုလည်းမစဉ်းစားဘူးကိုယ်နဲ့ဆိုင်သလားမဆိုင်သလားရနိုင်သလားမရနိုင်သလားရခြင်းသလားမရခြင်းသလားဒီလိုလည်းမစဉ်းစားဘူးရခြင်းသာပဲလိုချင်တာပဲကောင်းတဲ့ဥစ္စာလိုချင်နေတဲ့တတ်မဲ့တာပဲအဲဒါမထိမ့်သိမ့်နိုင်လို့ရှိရင်မတော်မသင့်အာဟုသောတရားတွေပွားများပါတယ် လိုချင်တဲ့ကိစ္စတွေရအောင်လို့မကောင်းမှုအကုသိုလ်တွေပြုမိတတ်တယ်အခုဒီဒေသနာမှာတည်းရလာတာကတော့ယဟန်နေနဲ့လာတာပေါ့ယဟန်နေမှာလောဘကဘယ်လိုဖြစ်တတ်တော့ဆိုလို့သက္ကရာကပြအာမိဒဒါယကအာမိဒအမွေခံတဲ့ပုဂ္ဂိုလ် သာသနာနဲ့ဆက်ပြီးတော့ရရင်ရတဲ့ပစ္စည်းလောက်ပဲမမော့ပြီးတော့အဲ့ဒါပဲအရေးထားနေတဲ့ပုဂ္ဂိုလ်အဲဒီလိုပုဂ္ဂိုလ်မှာပစ္စယလာပြီအဲလာပြီပစ္စည်းကိုရရရှိတော့ဟောဒီဖြစ်လောဘပစ္စည်းရရင်ဖြစ်တယ်ပစ္စည်းရလို့ရှိရင်ရတဲ့ပစ္စည်းလေးတွေနဲ့ပါရနှစ်ပဲပြီးတော့တရားဓမ္မတွေက မြာကိုဆင်းရဲလုံးမြောက်ဖို့ဆိုပြီးတော့သူရဲ့တချို့လည်းပဲချမ်းသာတာချမ်းသာတယ်ရောက်ယူပြီးသူလည်းရှိတာပေါ့ဟုတ်အနှစ်ပေါင်းများစွာကစုဆောင်းထားတဲ့ပစ္စည်းကလေးတွေကိုမသုံးရဖ ೇನೆ သာသနာတော်မှာလူတန်းလိုက်လို့ရှိရင်သာသနာဘာနဲ့ကြီးပေါ့သာသနာဘာနဲ့ကြီးမှာသွင်းထားတယ်လို့ရှိရင်တရားဖို့သွင်းထားရင်တရားဖို့တစ်ထောင်ဖို့တစ်သောင်းဖို့မကရနိုင်နဲ့တစ်သိန်းဖို့မကရနိုင်နဲ့တစ်ဆယ်ဖို့သွင်းထားရင်လည်းသိန်းသန်းကြိမ်မကရနိုင်နဲ့အလိုယုံကြည်ပြီးတော့ လူကြတားညတာကိုအဲဒါသူတွေတောင်းတဲ့အခါမှာရလာတဲ့ပုဂ္ဂိုလ်ပစ္စည်းမူလပုဂ္ဂိုလ်ဆိုရင်အဲဒါတော့ပဲသူအာရုံပြုတာကိုဒါလေးနဲ့သူရလာတာလေးနဲ့လောဘတွေဖြစ်ပြီးဒါနှိမ့်တဲ့သဘောကျသူဦးနဲ့ဖြစ်လာပြီပစ္စည်းလာတာပါရတယ်ရှိတော့လောဘလောဘတွေဟောဒီဖြစ်တတ်သည်ပစ္စည်းမူလပစ္စည်းအဲမွေခံရုံလောက်တာ အလေးပေးပြီးတော့နေတဲ့ပုဂ္ဂိုလ်မှာပစ္စည်းရလာရင်လောဘဖြစ်တယ်ရည်ကြည့်တယ်အဲ့ဒီကလောဘမဖြစ်ဘူးရကျင်းရလိမ့်မယ်ယောနိတော်မသိကာရနဲ့လည်းဆင်ញင်ရမယ်ဒကာဓမ္မတွေကငါလူတာဟာတခြားမဟုတ်ဘူးလူချမ်းသာနာချမ်းသာနိဗ္ဗာန်ချမ်းသာတွေရကြင်လို့နာနိဗ္ဗာန်သုံးနာသောချမ်းသာတွေရအောင် သူတို့သုံးဆွဲဖို့ရလေးမသုံးဆွဲဘဲနဲ့ငါလှူတယ်ဒီလိုလှူတာလည်းပဲငါတဏ္ဍာမှာရှိတဲ့သီလသမာဓိပညာတွေကိုယုံကြည်ပြီးတော့လှူတာအဲသီလမရှိတဲ့ပုဂ္ဂိုလ်အနေအားဖြင့်ဆိုရင်လှူမှာမဟုတ်ဘူးမာရီပညာအလုပ်တွေမလုပ်မကျင်မဲနေတဲ့ပုဂ္ဂိုလ်သူမှမဟုတ်ဘူးအောက်ထက်ဆုံးသီလကတော့ရှိရမှာသီလနဲ့ပြည့်စုံနေတယ်ဆိုပြီးတော့ယုံကြည်ပြီးတော့လှူတာနေတော့ဒီပစ္စည်းက အာမဂံတပွဲဖြစ်တယ်ဒီပစ္စည်းရတဲ့ပုဂ္ဂိုလ်ဟာဒီပစ္စည်းသုံးဆောင်လို့ရှင်ဗိလာသမารိပညာကျင့်တယ်ထိုက်ပြရတော့ဆိုတာကျင့်ရလိမ့်မယ်ညသောဗျာလိုတော်နဲ့ညီဆိုရင်အပြည့်စုံကျင့်ရလိမ့်မယ်ဗိလာသမารိပညာတွေအပြည့်စုံကျင့်ကျင့်ဖို့ရအာမဂံဒီစီလာပေးတာနဲ့တူတဲ့အရှင်ဗျာဒီစွန်းစားပြီးတော့ဒီသင်္ကယုံပြီးတော့ဟွန်းဗိလာသမารိပညာကျင့်တယ်ပြည့်ပြည့်စုံစုံကျင့်ပါလို့ တိုက်တွန်းတယ်လို့ပဲအဲ့ဒါရတယ်လို့ဒီစည်းလေးရရင်လည်းဝန်တာရမှာမဟုတ်ဘူးလို့တရားဓမ္မတွေလိုရှိရတဲ့ကောင်းကျိုးတွေရအောင်ကိုကသီလသမားပညာတွေကျင့်ရလိမ့်မယ်ကိုကသီလသမားပညာတွေကျင့်မှတရားဓမ္မတွေမှာညှော်လင့်တဲ့အကျိုးရှိမှာကိုကသီလသမားပညာကျင့်နေမကျင့်လို့ရှိရင်သူရမ်းတဲ့တရားဓမ္မတွေမှာညှော်လင့်တဲ့လောက်အကျိုးရမှာမဟုတ်ဘူးရပြောတော့တရားမှာပေါ့လေများများပြည့်စုံလို့ရမှာမဟုတ်ဘူးအဲဒီတော့တရားဓမ္မတွေ ကျိုးများအောင်ဆိုပြီးတော့သီလသမာဓိပညာတွေရှင်းနေရိုးသေးသေးကျင့်ရမယ်ကျင့်မယ်ဆိုတဲ့နှလုံးသွင်းရှိရမယ်အဲဒီဓမ္မတွေတူရမ်းတဲ့အချိန်လူခံတဲ့အချိန်ကလေးကကျင့်မှုရစိတ်စိတ်ဆန္ဒတခါလဲလေးလေးနက်နက်နေမှာရှိရမှာဆုံးအားသွားရင်လည်းဆုံးလောင်းတာတွေကြည့်ပြီးတော့အဲ့ဒါတွေအာရုံပြုရမှာပဲနေရာတကာမှာပဲကောင်းတာမနာကောင်းပါပဲယောနိသမတိကာရပြန်သိကောင်းတယ်လို့အဲ့ဒီကောင်းတယ်ဆုံးအားသွားရင်စင်ရဲနဲ့ဆုံးလောင်းတဲ့ပုံကိုယ်ရင်းမြင်ရဩသူတို့ သာဘုသုံးမှုရာလေးထက်ကြဲကြဲရှားပြီးတော့တို့ရဟန်းတော်တွေလောင်းကြလူရတယ်ပြီးတော့တို့ကြိုးစားပြီးအထုံမှာတို့သီလသမာဓိပညာတွေအာရုံပြုပြီးတော့လူကြတာပဲသူတို့ကြိုးမြအောင်တို့ကြိုးစားပြီးကျင့်မှာပဲဆိုပြီးရိုးပြီးကျင့်အဲဒီပြင်ခါတွေလည်းဒီတိုင်းပဲဒီစည်းတွေလူသားတွေရာတိုင်းရာတိုင်းနိုင်ငံကိုသုံးဆောင်တိုင်းဟွန်းရောင်းရနေရာတွေသုံးဆောင်တိုင်းဓမ္မတွေက လူနာနေမှာသုံးနာမှာချမ်းသာတွေကြီးပဲပြီးတော့လူထားတာတွေပဲသူတို့ကြိုးမြအောင်ကျင်းမယ်ဒီလိုလုံးသွင်းရမနာကောင်းပါလေအဲဒီလိုဆိုတော့ဝန်တာတဲ့စိတ်တွေပါလေမလာဘူးသူကအဲကျင်းမို့ရပဲကျင်းမို့ရပဲစိတ်ကရောက်ပြီးတော့နေမှာနေရာကျခံကြရောနေလည်းမသိတာဖြစ်အဲဒီလိုကျင်းတာဘယ်သူအကျိုးများတော့ဆိုတော့ကျင့်တဲ့ကိုယ်တော်တွေအကျိုးများတာပါပဲဓမ္မတွေကလူသားလို့ ဒီကုသိုလ်အကျိုးပေးရင်လူချမ်းသာနာချမ်းသာတွေဆိုတာရနိုင်တယ်နိဗ္ဗာန်ချမ်းသာဆိုတာရနိုင်မယ်လို့ခုချက်ချင်းမရသေးပါဘူးနောက်ကြမှာရမှာဒီကုသိုလ်ကြောင့်အဲတကားငဃာဓမ္မတွေငဲညာပြီးတော့တရားကျင့်တဲ့ပုဂ္ဂိုလ်ကဒီခုချက်ချင်းအကျိုးရတာသီလပြည့်စုံနေတယ်ဆိုရင်သီလပြည့်စုံခြင်းအကြောင်းပြုပြီးတော့ဒီခုချက်ချင်းဝမ်းမြောက်ဝမ်းသာအကျိုးတွေရပိဋိပါမုဇ္ဇတွေဖြစ်ရတယ်ပြီးတော့သီလစင်ကြဲနေတဲ့ပုဂ္ဂိုလ်ကဘယ်ချိန်သေးသေးကိုကိုလိုရကိုလိုအပ်တဲ့လူဘဝနာဘဝမြင့်မြတ်တဲ့ဘဝတွေရောက်ကိုရတာသိမ့်နေနေတာပဲ ။ဒါတော့အဲဒီသီလအာရုံပြုခုနပြောတဲ့ပိဋိပါမောဇ္ဇတွေဖြစ်နေတဲ့ကဝိပဿနာရှုလိုက်လို့ရှိရင်မညာပူညာလည်းကိုယ်ဘဝရောက်သွားတယ်။သမာဓိပညာဘာဝနာကျင့်တွေကိုကျင့်တဲ့ပုဂ္ဂိုလ်ကြတော့အခုလောလောဆယ်မှာပဲကြိုးစားအားထုတ်လို့ရှိရင်တရားလူတွေရသွားနိုင်တယ်ဒီကိုကျွန်းမှာဒိနာပါတိကဒိဋ္ဌမထေညာနာခီလာလဲလာရင်တခါတယောက်ကဆွန့်လူတာနဲ့အဲဒီဆွန့်စားပြီးတော့အဲဒီဆွန့်ကလည်းတာမန်ဆွန့်တော့မဟုတ်ဘူး သူသမီးအပေါင်းတော်နဲ့တရားအိမ်မှာစေကံဖြစ်နေထားရတာဆန်းနေကြတယ်စေကံဖြစ်နေထားရတယ်ဥစ္စာအလုံးလုံးပြီးတော့6လလောက်လုံးမဆန်းနေကြရအဲဒီမဆန်းနေကြနဲ့ပြန်ပြီးတော့သမီးယူနိုင်ပြီဆိုရင်ပြန်လာတာလာမှာဆုံးလက်ထုတ်ဝယ်ရတာဆန်းနေကြပေးပြီးတော့ဝယ်ပြီးတော့လူရတော့အဲဒီဆွမ်းစားဆွမ်းစားပြီးတော့မှဆွမ်းရဲ့အကြောင်းကိုမေးတော့မှဒီကျိုးကြောင့်နေတွေ့တော့ဒီကိုတော့ သာဝေကဖြစ်တယ်။သာမန်ဆုံးမှုပါပဲလား။ဒီဆုံးသာမန်ဆုံးမှုသူသမီးတွေကိုအခက်ခဲရင်းရင်းသွားပြီးတော့အားထုတ်ရတယ်ငွေစနေကြရတာလည်းဒီဟာလေးဆုံးလို့ကြရတယ်သူသမီးတွေမငဲ့ပဲနဲ့ငါလူလိုက်လို့ရှိရင်ပြင်ကျုံးကြလိမ့်မယ်ကြီးရပြီးတော့ဒီစနေကြတာလည်းဆုံးဝယ်လာတယ်ဆုံးတော့ကစနေကြတာလို့တော့မဟုတ်ပါဘူးကြားလက်တာမှမဟုတ်ပါဘူးဒါပေမဲ့သူသူ့အချိန်နဲ့သူတို့ဈေးဆိုရောင်းတဲ့လူကဈေးတက်တက်တာပဲသူကဒီလိုတက်ကြအဲ့ဒါနဲ့ လှူတဲ့ဆုံးပါနေတော့ငါပေါ်ပေါ်နေလုံးဖြစ်ဘူးဒီစွန့်စားပြီးတော့တရားအထုတ်မှရဟနာဖြစ်မှနေရာကြမှာပဲဆိုပြီးတော့မဟာစီကြောင်းလိုက်ရောက်တဲ့အခါမှာနေရာတစ်ခုတောင်းပြီးတော့စိတ်ငြိမ်တဲ့နေရာတစ်ခုတောင်းပြီးတရားအထုတ်လိုက်တော့ဆုံးဆုံးကတော့မတော့ဘူးမစားဘဲမတော့ဘဲနဲ့အထုတ်တော့ခုနှစ်ရက်ကြာရဟနာဖြစ်တယ်လို့ဆိုပါတယ်သက္ကရာမှာပြတာအရင်ကလည်းဟောဘူးပါဒီလိုမျိုးကတော့ရှားလိမ့်မယ်လို့ ဒါပေမဲ့အဲ့ဒီကိုယ်တော်တော့မရဲရင်လို့ရှိရင်အတော်တန်တော့ရဲရင်ရမှာမဟုတ်လေဘူးကိုယ်တော်ရဲ့ပုံတရားပုံပြီးတပုံလောက်ပုံတစ်ထောင်ပုံပြီးတပုံလောက်တပုံတပုံလောက်ဆိုရင်လည်းမနှဲပါဘူးအဲ့လောက်ဆိုရင်နေရာကျလာပါအကျိုးသာအထုညာနာဖြစ်သွားတယ်အဲတော့တရားဓမ္မတွေအကျိုးများအောင်လို့ညာတော်တွေကသီလသမာဓိပညာတွေရိုးရိုးသေးသေးကြည့်ရင်ကိုယ်မှအကျိုးများတာပိုးပြီးကျိုးများတာတရားဓမ္မတွေရမှာကတော့ အဲလူချမ်းသာနာချမ်းသာအငြင်းသာပဲရနိုင်တယ်နိဗ္ဗာန်ဆိုတာနောက်ဖြည်းဖြည်းမှရတရားထုတဲ့ပုဂ္ဂိုလ်ယခုလည်းငင်ရဟနာဖြစ်အောင်ဖြစ်နိုင်တာပဲအရဟတမေကိုကြီးရောက်နိုင်တာအကျိုးအနကြီးပါတယ်ဒါကြောင့်ဒါဓမ္မတွေယူရတဲ့ခါကလည်းယောနိမမသိကာရအလုံးသွင်းစင်ညာအဲဒါဓမ္မဒါရပုဂ္ဂိုလ်ကဒီလိုလုံးသွင်းစင်မြင်ပြီးတော့နေတော့လောဘမှာရှိအာမိတာဒါရပုဂ္ဂိုလ်ကတော့နှလုံးသွင်းမစင်မြင်ဘူးရတဲ့ပစ္စည်းလေးနဲ့ပဲဝမ်းမြောက်ဝမ်းသာနေ လောဘရှိသည်အဲဒီလိုလောဘပဲရှိအောင်လို့ယောနိသမသီကာရနဲ့ဆင်ခြင်ပြီးတော့လည်းပယ်ရမယ်ဝိပဿနာရှုနိုင်ရင်တော့ပိုကောင်းတာပေါ့လေတူတဲ့ခါကာလမှာမြင်မြင်တာတော့မှလိုက်အဲမြင်ရတဲ့အဆင်းလည်းမမြဲဘူးသင်္ကန်းဆိုလို့ရှိရင်သင်္ကန်းကအဆင်းမြင်ရတာလည်းမမြဲဘူးမျက်စိလည်းမမြဲဘူးမြင်ပြီးတာလည်းမမြဲဘူးရှုမှနှလုံးသွင်းနေတာလည်းမမြဲဘူး ဒုက္ခိုက်တာမှာဖြစ်ပြီးတော့နေတဲ့ယုံနာနေအကုန်လုံးတစ်လောကလုံးလည်းမမြဲဘူးမမြဲတဲ့တရားတွေပဲဆိုတာသိအောင်လုပ်တယ်ဒီလိုနှလုံးသွင်းတာလို့ရှိရင်လည်းလောကမှာဖြစ်ပါဘူးဓမ္မရာရာပုဂ္ဂိုလ်မှာဇီဝမိတ္တရာရာပုဂ္ဂိုလ်မှာဖြစ်တဲ့အလာဘေနာဒေါသောဟောတိအလာဘေနာမိမိလောအပ်တဲ့ပစ္စည်းမရခြင်းကြောင့်ဒေါသောအလာဘေမရခြင်းကြောင့်ဒေါသောဒေါသဖြစ်တတ်သည် ကိုကလိုရင်တော့သွားပြီးတကလားလူခါမရလို့ရှိရင်ဒေါသဖြစ်တတ်တယ်ပစ္စည်းပစ္စည်းကိုအလေးပြုတဲ့ပုဂ္ဂိုလ်ကဆုံးမသွားရင်ဆုံးမရလို့ရှိရင်ဟင်းမရလို့ရှိရင်ဒီဒီပစ္စည်းတစ်စုံတစ်ခုတည်းသွားလူခါတာမရလို့ရှိရင်လူများတွေတော့လူတယ်ကိုတော့မလူဘူးဆိုရင်အာဒေါသဖြစ်တတ်တယ်လားပစ္စည်းအလေးပြုတဲ့ပုဂ္ဂိုလ်ပစ္စည်းအလေးမပြုတဲ့ပုဂ္ဂိုလ်ကတော့ဆုံးမသွားလို့မရလည်းကိစ္စမရှိပါဘူးသူကမှလူရတာဟောအเจ้าမကြီးလို့သူမပြည့်စုံလို့မလူတာပဲဆိုပြီးတာပါပဲ ဒီငါမလို့ဟိုငါဒီမှာဟိုငါမလို့လဲငါဘယ်ငါမှမလို့ဘူးဆိုရင်လည်းပဲဘာမှမရဘူးဆိုရင်လည်းကိုယ်ကမကောင်းလို့လည်းနှလုံးသွင်းရမှာပေါ့ဒီလိုပဲနှလုံးသွင်းရတယ်သူများတွေကြိုက်တာနဲ့ကိုယ်မရဘူးဆိုကံမကောင်းလို့ပေါ့ကံမကောင်းလို့ပေါ့ရှိတဲ့တခါတည်းကံကားမယ်လို့ဘာမှပုဂ္ဂိုလ်တွေပြောတယ်မြတ်စွာဘုရားတော့တခါတခါဆုံးကလို့မရတယ်ဒီလိုသာတော့အဲကံမကောင်းလို့ပေါ့ကံမကောင်းအကြောင်းမသိတဲ့ခါကလည်းမရဘူး ဝိရင်ဇာတိမှာဝါကတဲ့ခါကလာတယ်မှာမြတ်စွာဘုရားနဲ့တကွာသံဃာတော်900အနန္တစင်ကျဲတဲ့ပုဂ္ဂိုလ်တွေပါပဲမြတ်စွာဘုရားထူပြောကြမလို့သံဃာတော်တွေလည်းထူပြောကြမလို့ဆရာနာနာတပါးပဲသောတာပန်ပါဒီရင်ပုဂ္ဂိုလ်တွေညာနာတွေကြီးတယ်ဒါမလို့ရှင်းတာအားလည်းအဲ့ဒီဟာအကျိုးပေးတာဟိုဒုစံသုံးခါလည်းမရဘူးမြင်းကုန်တယ်တွေကနေပြီးတော့လူတဲ့မယောဇံမယောဇံဆိုဂျုံဇံမှာပဲမြင်းကျွေးဝေရတယ် ပေါင်းတင်ပြီးတော့ယူလာပြုတ်ဆန်တဲ့မျိုးပေါ့အခုဗမာပြည်ရဲ့ပြုတ်ဆန်မျိုးကဒီတိုင်းဆိုလို့ရှိရင်ပိုးစားလို့ဆိုလို့ပေါင်းတင်ပြီးပြုတ်ပြီးတော့ယူလာတဲ့ဂျုံစားနေပဋ္ဌပဋ္ဌသာဒဇလဲဒဇလဲပေါ့တကွန်စားတကွန်စားရှိရကွန်စားလို့ခေါ်တယ်ကွန်စားကလည်းပဲဆလဲကွန်စားလည်းရှိတယ်ဒီကွန်စားလည်းရှိခွက်ကွန်စားလည်းရှိတယ်မှာတော့ဆလဲပဲဖြစ်မှာပါပဲတပါးသာဆိုတော့ဒဇလဲဒဇလဲဒီလိုအဲ့ဒါလေးတွေကိုညီနေပါနဲ့ထောင်းထုပြီးတော့ ဖုံးမွေးကြဘာမှဖြစ်ဘူးဒီကိုတော်တွေဘာမှဖြစ်ဘူးဒီမျိုးကြီးကလူတွေဆုံးမလောင်းရမလားလို့စိတ်ဘာမှမဖြစ်ကြဘူးကွာအဲဒီလိုပဲဓမ္မကိုအလေးပြုနေတဲ့ပုဂ္ဂိုလ်တရားမူရဖို့ရပဲလို့တရားမူရဖို့ရတာအလေးပြုပြီးကျင့်နေတဲ့ပုဂ္ဂိုလ်ကပစ္စည်းမရတော့လည်းပဲဒေါသမဖြစ်ဘူးဒီရောနိဗ္ဗာန်မသိတာနဲ့နှလုံးသွင်းပြီးတော့အေးချနေတာပဲ အဲတရားနှလုံးသွင်းရင်တော့သူပြောကြမရှိဘူးတရားနှလုံးသွင်းမြင်နိုင်ကြတဲ့နာနဲ့စားတဲ့တွေ့ထိတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းရှုမှတ်နေရတယ်ခုလောဘဒေါသတွေဖြစ်နေတာအဲဒီလိုရှုမှတ်ခြင်းမရှိလို့ဖြစ်တာယောနိသမသေကာရနဲ့နှလုံးသွင်းဆင်ခြင်လို့ရှိရင်လည်းပဲလောဘဒေါသမဖြစ်ဘူးနှလုံးသွင်းကအရေးကြီးနှလုံးသွင်းကောင်းနေလို့ရှိရင်လောဘဒေါသမဖြစ်ဘူးလောဘဒေါသဖြစ်မဲ့ဘက်ကနေပြီးတော့နှလုံးမသွင်းရဘူးလောဘဖြစ်အောင်လို့နှလုံးမသွင်းရအောင်အာမသွင်းရအောင်ဒေါသဖြစ်အောင်နှလုံးမသွင်းရအောင်အာမသွင်းရအောင် အဲဒီလိုယောနိသမတိကာရနဲ့ဆင်ញင်ပြီးတော့နေလို့ရှိရင်လည်းလောဘဒေါသတွေမဖြစ်ဘူးဝိပဿနာရှုမှတ်ပြီးတော့နေရင်မြင်တိုင်းကြားတိုင်းနားတိုင်းစားတိုင်းဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းနေရှုမှတ်နေတယ်ဘယ်လောဘဒေါသဖြစ်မလို့အဲလူချင်းစရာအာယုံမြင်ရပေမဲ့လို့မြင်ပြီးကြောက်သွားတာပဲမြင်ရတာရောမြင်ပြီးတာရောမှတ်ပြီးတာရောနှလုံးသွင်းတာရောအကုန်လုံးဒီခိုက်တာမှာဖြုတ်ကုန်တယ်ဆိုကြောက်သွားတာကြားရင်လည်းဒီတိုင်းပဲကြားပြီးကြောက်နားရင်လည်းနားပြီးကြောက်စားရင်လည်းစားပြီးကြောက်တွေ့ချင်တယ်တွေ့ချင်ပြီးကြောက် ဒီကုသစားကြံသိမိတဲ့ခါလဲကြံသိမိပြီးတော့ချက်ချင်းချက်ချင်းပြတ်ကုန်ကြတော့အဲဒီလိုရှုမှတ်နေလို့ရှိရင်ဒါဓမ္မရာယာကတရားမူခံနေတဲ့ပုဂ္ဂိုလ်တရားမူခံနေတဲ့ပုဂ္ဂိုလ်ကအများအားယောနိတော်မတိကာရနဲ့နှလုံးသွင်းတယ်တော့မို့ရှုမှတ်ပြီးတော့နေတယ်ရှုမှတ်နေလို့ရှိရင်မေဇိမပရိပဒါပေါ့မေဇိမပရိပဒါလောဘသာစာလောဘကိုလည်းဘာနာယပေယလုံးမှာဒေါသသာစာဒေါသကိုလည်းဘာနာယပေယလုံးမှာ မစ္စည်းမှာပရိပရာလေလာဖြစ်သောအကျင့်သည်အတ္တိရှိ၏လေလာဖြစ်သောအကျင့်ရှိတယ်လေလာကျင့်မစ္စည်းမှာပရိပရာလေလာဖြစ်တဲ့အကျင့်ရှိတယ်အဲ့ဒီကျင့်ဟာဘယ်လောက်ရှင်မုံမကုံနဲ့ပြည့်စုံတယ်လဲဆိုစက်ကုကနီဉာဏ်မျက်စိကိုလည်းဖြစ်စေနိုင်သည်ဒီမျက်စိမှာပရိပရာအကျင့်ကျင့်နေရှိကမဖြစ်ဘူးသေးတဲ့ မျက်စိတွေပွင့်လာတယ်ပညာမျက်စိတွေပဂရိမျက်စိမဟုတ်ဘူးပညာတွေအသိဉာဏ်တွေပွင့်လာညာနာဂရဏီပညာကိုလည်းဖြစ်စေတာဤညာမှာပဲညာမျက်စိဆိုတဲ့ညာပဲဆိုတော့မျက်စိနဲ့မြင်သလိုပဲယုတ်တရားနာတရားအနိစ္စဒုက္ခအနတ္တတရားတွေကိုရှင်းရှင်းလင်းလင်းသိပြီးသွားတာကိုမြင်တဲ့သဘောရှိတော့မြင်တယ်လို့ပြောရတယ်တရားတွေမြင်တယ်အစတုန်းကယုံနေတာကွဲတာမဟုတ်ဘူးဒီတိုင်း ပုဂ္ဂိုလ်သတ္တဝါအကောင်းထည့်ကြည့်လိုက်နေတာပဲသာမတင်မှုတဲ့ပုဂ္ဂိုလ်တွေဘုသူရမရှိတဲ့ပုဂ္ဂိုလ်တွေမှာဆိုရင်အဲ့ဒီတိုင်းပဲအလုံးခဲကြီးပဲရုပ်ကိုကြီးနဲ့ပြီးတဲ့စိတ်နဲ့ဟာတယောက်တည်းပဲရုပ်ကိုကတခြားသိတာတခြားဒီလိုခွဲလို့မရဘူးတယောက်တည်းတကိုယ်တည်းဖြစ်နေတာရှိကမြင်ကြခဲ့သိခဲ့တာတွေနဲ့ယခုမြင်ကြသိနေတာနဲ့နောက်မြင်ကြသိအောင်မှလည်းအဲ့ဒါတယောက်တည်းပဲတကိုယ်တည်းပဲတစ်လုံးနဲ့တစ်ခဲတည်း အကောင်းလိုက်ကြီးတည်နေတာဘယ်လိုဖြစ်နေတာဒါသာဘူးသူတမရှိတဲ့ပုဂ္ဂိုလ်တွေအဘိဓမ္မာသဘောတွေသင်ကြားလို့ဘုသူတမတော်တာရှိတဲ့ပုဂ္ဂိုလ်တွေကတော့ယုံနာတရားများပဲအနိစ္စဒုက္ခအနတ္တတရားများပဲလို့ဒီလိုတော့သိပါပဲဒါပေမဲ့လို့ကိုယ်ကိုယ်တော့ဒီလိုသင်တာမဟုတ်ဘူးအဲဒီနေရာတွေကလျှောက်ပြီးတော့သိနေတာဒီနေရာတွေသံဃာခွဲရောက်ရှားတို့အဝတ်အစားတို့ ။ဒါကြလို့အသုံးဆောင်တဲ့ဝိတုပစ္စည်းတွေကယုတ်တရားတွေပဲလို့ဒီလိုတော့သိတယ်။ဘဒ္ဒဝါတွေဆိုတာလည်းပဲယုံနေတာနှစ်ခုပဲဒီလိုတော့ဗာမညာအချင်းတော့အကျမ်းစာအချင်းတော့သိတယ်စာသင်တာပဲ။ဒါပေမဲ့လို့ကိုယ်တဏ္ဍာမှာခါခါတဲ့ယုံနေတာလေးနှစ်ခုပဲဖြစ်နေတယ်ဆိုတာတော့ကိုယ်တိုင်ဒိဋ္ဌကိုယ်တိုင်တွေ့ရချင်းမသိဘူး။အဲဒီလိုနှလုံးသွင်းနေတဲ့အချိန်လည်းပဲယုံနာမြပဲအိဋ္ဌာဒုက္ခနာတာပဲနှလုံးသွင်းနေတဲ့အချိန်လည်းအဲ့ဒီနှလုံးသွင်းတာကငါဟုတ်နေတာကိုဒီလိုထင်နေတယ်ကွာ။ နှလုံးသွင်းနေတာငါဖြစ်နေငါကမပြောက်ဘူးပုဂ္ဂိုလ်သတ္တဝါဆွဲလန်းခါနေအဲ့ဒါကိုယ်တိုင်တွေ့အားဖြင့်တရားမလုပ်ဘူးလို့ရှိရင်ဒီအဆွဲလန်းကဖြောက်ဖို့ရခဲရင်ပါလေအဲ့ဒါတော့တရားမထုတ်မိတော့ကဆိုရင်အသက်ရှင်နေတဲ့အကောင်ကြီးလိုက်ဒီလိုပဲထင်တယ်တရားအထုတ်လို့သမာဓိညာကျေလာပြီဆိုတဲ့နေ့ကလည်းပြောခဲ့ပြီသမာမကသာရှုကသာတော့မကွဲသေးပါဘူး အောင်းတယ်ပိန်တယ်တွေကစပြီးတော့အတုကန်တယ်ဒါကမှတ်လို့လွယ်လို့ပြောလို့ဟောလို့လည်းလွယ်လို့တဏီတဲ့အစီအောင်တော့ဘုညညာတွေတော့ပေးနေပါတယ်ဒီပြနေရာမှတ်လည်းရပါတယ်နာဒီကြားကနှာခေါင်းကနေပြီးတော့ဒီဒီသားလေးကိုအဲဝင်နေထွက်တဲ့ဒီလိုရှုနေလည်းရတာပါပဲထီတယ်ထီတယ်ရှုလည်းရတာဒီပြင်ကနေဒီကိုယ်စိတ်သိငါထီတာလေးတနေရာနေပြီးထီတယ်ထီတယ်ရှုနေလည်းရတာအဲပฏิပဌာန်လာတဲ့တိုက်ရိုက်ခေါ်ထားတဲ့အတိုင်းထိုင်နေထိုင်နေထိုင်တာလေးတွေဒီလိုရှုနေလည်းရတာပဲအဲရရင်ရတယ် လဲလျောင်းရင်လဲလျောင်းတယ်လူကျူနေလည်းရတာပါပဲကိုယ်ရဲ့နာကျင်ကြိုက်ခဲတာတွေပူတာတွေဆိုတော့ခါခါသိရှိခြင်းမှရှိမှလို့အရှိတဲ့ခါအဲ့ဒါတွေလည်းပဲရှိလို့ရတာပါပဲဒါပဲမဲ့လို့တခါတည်းကြတော့အယုံကကြောက်သွားတာလေကြောက်သွားတော့ဘာရှိရမှာပါလဲဘယ်လိုက်ရမှာပါလဲဒီလိုဖြစ်တာလေအတုကသာပုံအဲ့ဒီတော့အယုံရှားမနေရအောင်လို့နေမှာဟောင်းတာပင်နာစာပြီးမှတ်တိုင်းပါလေဒါကတော့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 ပညာတွေအကုန်ပြောက်သွားအောင်အားထုတ်ရမယ်လို့ဆိုတာကတော့ဒါစာပြောရှိတာတကယ်ကြတော့မဖြစ်ဘူးစာစာချင်းပညာတွေအကုန်ပြောက်ပရမရောက်တယ်ဆိုရင်လူတွေနိဗ္ဗာန်အကုန်ရောက်ကုန်မှလောလောလေးနဲ့ရောက်ကုန်မှဒီလိုမဖြစ်ပါဘူးဆိုတာပရမစာစာချင်းကပုံသဏ္ဍာန်ထေရတွေထင်နေတာပါပဲအဲပရမစာစာချင်းဆိုယုံနာသိဝရမပြောနဲ့တော့နိဝရဏတွေကင်းမှုရကိုမလွယ်သေးဘူးနိဝရဏဆိုတာလွယ်လွယ်နဲ့ကင်းတာမဟုတ်ဘူး အကောင်းဆုံးနည်းအားဖြင့်ဆိုလို့ရှိရင်ဇာညဝါထုရတယ်ဇာညမှာပထမဇာညမှာကျင်းတာအဲ့ဒီမှာပထမဇာမရောက်တော့မှဥပ္ပစာရဇာဆိုတာရှိတယ်ပထမဇာရောက်ခါနေဒီပါကနမိတ်တွေထင်းတယ်ကတိုင်းစဉ်ကတိုင်းပฏิပါနမိတ်အာနာပါနစဉ်ထွက်တဲ့ဝင်တဲ့ပฏิပါနမိတ်ထင်းတယ်အဲ့ဒီပฏิပါနမိတ်ထင်းနေတဲ့အခါမှာនិဝရဏတွေထင်းတယ်ဇာရောက်ရင်တော့အကောင်းဆုံးပဲအဲ့ဒီခါនិဝရဏတွေထင်းတယ်အဲ့ဒီនិဝရဏကျင်းတဲ့အခါကျမှ ယုံနာနဲ့ရှုလို့ရှိရင်ယုံနာပိုင်းခြားပြီးသေးတာပရမတရားတွေဘယ်လိုသိတာညဝရဏတွေမကင်းသေးပဲနဲ့ဒီတိုင်းစဉ်းစားဆင်ခြင်ုံနဲ့ကတော့အမှန်တရားမသိနိုင်ပါဘူးပညာတွေနဲ့ကြောပြီးတော့နေတာကအမှန်တရားမသိနိုင်ဘူးသီလဝိသုဒ္ဓိတဲ့စေတဝိသုဒ္ဓိတဲ့ဒိဋ္ဌိဝိသုဒ္ဓိတဲ့အစဉ်နဲ့အားထုတ်ရတယ်ခြေဥစွာသီလဆင်ခြင်ရတယ်သီလတော့မဆင်ခြင်ပဲနဲ့တရားထုတ်လို့ရတော့အာရဟန်းဆိုလို့ရှိရင်မဖြစ်ဘူးလူဆိုရင်တော့ အဲတရားထုံးနေစင်ကြယ်သွားတယ်လို့ပြောနိုင်ပါသေးရဲ့အဲစိတ်တဝိသုဒ္ဓိတဲ့စိတ်စင်ကြယ်ဖို့ရတာကတော့လိုတယ်လူကြီးရပြီလားအဲ့ဒါစိတ်တဝိသုဒ္ဓိမပါဘဲနဲ့ရှိတဲ့လို့တော့ပြောဘူးနိဝရဏတရားတွေကင်းစင်နေရမယ်တန်နိုင်တန်နိုင်လို့ရှိရင်တော့ဇံရရမယ်တချို့ကဇာမရပဲနဲ့ဝိပဿနာမရှိကောင်းဘူးလို့တော့ဒီလိုယူဆကြတယ်အဲဒါလောက်ဆိုတော့လေပြင်းလုံးအကြည့်ပါရဲ့ဒါလည်းမဟုတ်သေးဘူးသူ ဥဇာရသမารိနဲ့နိဗ္ဗာန်ကင်းနေရင်လည်းပဲစိတ်တော်ဝိသုဒ္ဓိဖြစ်တာပါပဲစာပေကျမ်းကနေကြီးနေတာပါပဲဥဇာရသမารိဆိုတာကသမထကမ္မဋ္ဌာန်းအားထုတ်လို့ရတယ်ဥဇာရသမารိရှိတယ်သမထကမ္မဋ္ဌာန်းအားမထုတ်ဘဲနဲ့ယုံနာခန္ဓာတွေရှုတာနဲ့အဲရှုနေရင်နဲ့နိဗ္ဗာန်ကင်းတာလည်းရှိတယ်ကင်းတာပေါ့အဲနဲ့ပထဝီပထဝီသိုးနေုံနဲ့တောင်မှပထဝီပထဝီနဲ့ကတိုင်းကိုရှုနေတာဘာမှနည်းနည်းတဲ့တရားမှမဟုတ်ပဲအဲထွက်တဲ့ဝင်တဲ့ကိုဝင်တယ်ထွက်တယ် ဒီလိုရှုနေတာလည်းဘာမှနည်းနည်းတဲ့တရားမှမဟုတ်ပဲအဲ့ဒါတောင်မှကင်းနိုင်နေတာယုတ်တရားနာတရားတွေရှုနေရင်ဘယ်မကင်းမဲ့ရှိပါမလို့ဒါလေးပါးတရားတွေရှုနေရင်ကင်းတာပေါ့ခန္ဓာ၅ပါးတရားတွေရှုနေကင်းတယ်နာယုတ်တရားတွေရှုနေကင်းတယ်ယုံနာတရားတွေဘယ်တရားမဆိုရှုနေလို့ရှိရင်ရာတော့ကင်းတာပေါ့အစတော့ဒီဝရဏတွေနဲ့မကင်းသေးဘူးဒီကပေါင်းနေပိနေမှရင်ဟိုအိမ်ရောက်ချင်းရောက်သွားဈေးထဲရောက်ချင်းရောက်သွားဟိုလူနဲ့တွေ့ဒီလူနဲ့တွေ့စကားပြောညင်ညင်ညင်ရန်ဖြစ်ချင်းဖြစ်နေတာပေါ့ဒီမှာအစတော့ဘယ်ကင်းမလဲ အဲ့ဒါလွယ်တဲ့ဥစ္စာမဟုတ်ဘူးအလေးလာမရှိလို့ရှိရင်ခက်ပါတယ်တချို့သာဝေကျမ်းကဘုသူဒ္ဒတွေတမြောက်ပြီးတော့နေတဲ့ဆရာတော်ကြီးတွေဖြစ်စေကမူခက်တယ်တရားနှလုံးသွင်းကြည့်တဲ့ခါကာလကျစိတ်ကူးတွေကတင်ထွက်တယ်ပြေးတယ်ပြေးတဲ့အကြောင်းလည်းပဲအဲဒီတရားနှလုံးသွင်းအထုတ်တဲ့ပုဂ္ဂိုလ်တွေကဝန်ခံပြီးပြောကြပါတယ်ပြေးတယ်မနိုင်ဘူးတပြေးတယ်တပြေးတယ်မနိုင်နိုင်ဘူးသိလို့မရဘူးပြောကြပါတယ် အဲအလေးလာအရေးကြီးပါတယ်လေးလာမှများတဲ့ခါကာလကြတော့အဲ့စိတ်တွေဘယ်မှမသွားဘူးအဲဒီလိုမသွားတဲ့ခါမှာနိဝရဏတွေကင်စိတ်တဝိတ္တုတွေဖြစ်တယ်တဲ့စိတ်စင်ကြယ်ပြီးအဲဒီချိန်မှာမတိုင်းမှလည်းယုံနေတာပြီးတာကောင်းတယ်ဆိုရင်ဗိုက်ထဲမှာတောင့်နေတဲ့ဘောတင်းတဲ့ဘောလှုပ်ရှားတဲ့ဘောကတစ်မျိုးမှတ်ပြီးလိုက်တဲ့နာစိတ်နာတရားလေးကတစ်မျိုးအဲအောင်းတက်လာတဲ့တောင့်နေတဲ့လှုပ်ရှားတဲ့ဘောကအာယုံမပြူတာဘူးအာယုံမသိတာဘူး တုံးတဲ့ကြောက်ခဲမြေကြီးခဲညလိုပဲအသေးသဘောပဲရုပ်တရားပဲမသိတဲ့စိတ်ကလေးကအာရုံကြီးပြည့်ပြည့်ကညွညွသွားတယ်အာရုံကြီးရောက်ရောက်သွားတယ်အဲသူကအရှင်သဘောလေးလိုပဲဒါလေးတကူတွဲရှင်းနေတာမှတ်တိုင်းမှတ်တိုင်းမှားရတဲ့အာယုံကတခြားမသိတဲ့စိတ်ကလေးကတခြားဒီလိုပဲအာယုံနဲ့အပြီးနဲ့အာယုံနဲ့အပြီးနဲ့လွယ်ကွဲရပြီတယ်နာယုတ်ပိုင်းခြားပြီတယ်ဒီခါမှာကိုယ်ရဲ့ယုံနဲ့နာနှစ်ပါးရှိတယ်ဆိုတာဟုတ်တာပဲတို့ရှင်းတော့မှမသိလို့အသက်ရှင်နေတဲ့အကောင်ကြီးလိုအောင်မိတယ်အခုရှင်မှရင်နဲ့ ယုံနာနာနှစ်ပါးရှိပါဘောဆိုမျက်စိပွင့်လာသလိုပဲအစကမျက်စိမှိတ်ထားရင်မမြင်တာမညာနဲ့မျက်စိဖွင့်ကြည့်လိုက်တော့မြင်သလိုပဲတခါလဲယုတ်တရားနဲ့နာတရားလေးနှစ်ခုရှိတယ်ဆိုတော့ကိုယ်တိုင်တွေ့သွားတာသိကောင်းတာကွာယောဂီပုဂ္ဂိုလ်တွေမှာတစ်ချိန်မှဒီလိုတော့ကိုယ်ရတယ်အာအမှန်ရှင်းပါတယ်ကွာအဲဒါသက္ခုကရဏီပညာမျက်စိကိုလည်းဖြစ်စေရ၏ပညာမျက်စိကိုပြုရ၏ဖြစ်စေရ၏မေဇိမာပရိဒါချင်းပညာမျက်စိဖွင့်လာ ညာနာကရဏီအပညာကိုလည်းပြုတာဖြစ်စေတာဤအပညာနဲ့ဖြစ်တာလေ။သာကယုံနေတာမသိဘူးခုသိတာပြီ။ဒါလည်းမကဘူးအကြောင်းနဲ့အကျိုးလည်းပဲသိပါတယ်။ဒါလည်းမကဘူး။အစနဲ့အဆုံးအစတုန်းကဆိုရင်ဖြင့်ဖောင်းတာနဲ့ပိန်တာနဲ့ရောနေတဲ့တစ်ဆက်တည်းပဲ။အဲရှုမှတ်တဲ့စိတ်တရားတွေရှင်းစိတ်နောက်စိတ်နဲ့တစ်စိတ်တည်းပဲ။စဉ်းစားတဲ့စိတ်တွေနဲ့တစ်စိတ်တည်းမြဲတည်နေတာသူကငငယ်တည်းကရုပ်ကိုယ်ကြီးတစ်ကိုယ်လုံးကအခုတည်းကတကိုယ်တည်းကောင်နဲ့တည်နေတယ်လို့ထင်တာငငယ်တည်းကသိနေတဲ့ဆရာကိုယ်တည်းတစ်စိတ်တည်းတယောက်တည်းတစ်ကိုယ်တည်းတည်နေတယ်လို့ထင်နေတာမြဲတယ်လို့ထင်နေတာ။ သာဝေကျမ်းဂန်ရတော့သဗ္ဗေသင်္ခါရအနိစ္စတဲ့ရွတ်နေကြတာပဲလုံးစုံသင်္ခါရတရားတွေအနိစ္စမမြဲဘူးပြောနေတာပဲပြောရင်ပဲအဲ့ဒီညာအဲ့ဒီလိုသိညာမရောက်ဘူးအခုကောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်မြင်တယ်ကြားတယ်စသည်မှားရင်မှားရင်တဲ့တကားလဲအာယုံလေးတွေပေါ်ပြီးပြောက်သွားမှားပြီးတဲ့စိတ်ကလေးတွေပြီးပြီးပြောက်သွားတယ်မမြဲတဲ့တရားတွေကိုယ်တိုင်တွေ့လာတာအဲ့ဒါသက္ခုကရဏီပညာမျက်စိမမြဲဘူးဆိုတာဒီအမြင်အမြင်ရောက်ညာနာကရဏီအသိဉာဏ်လေးဖြစ်လာတယ် ဖြစ်ပြီးပြဲသွားတယ်ဖြစ်ပြီးပြဲသွားတယ်နဲ့ဥရိယဘယအဖြစ်ပြက်တွေပြီးလာအဲဒါသကုကရဏီညာမျက်စိလည်းဖွင့်လာညာနာကရဏီပညာလည်းဖြစ်လာသမဏကောင်းပါလေညာစာပြဝတ်တဲ့တရားပဲမကောင်းဝင်နေပါသေချာကျူးကျူးစားအားထုတ်ကိုကအားထုတ်လို့ရှိရင်အင်းပြည့်စုံတော့အားထုတ်ရင်အဲဒီပြည့်စုံတဲ့အခါကာလမှာဒီကောင်းနေတွေ့ရတာပဲသကုကရဏီညာနာကရဏီတွေကသေချာပဲပြည့်စုံမှဖြစ်တယ်မပြည့်စုံလို့တော့ဖြစ်ဘူးအခုတရားစေတာမိတွေဆိုတာရှိတယ် တိုင်းနမုံနဲ့လဲနေတာသူတို့အပပောင်း10မိနစ်မှာအပပောင်းဘယ်လောက်လဲရမယ်ဆိုတော့သူတို့လည်းရှိတယ်အပိုင်းခြားရှိတယ်အဲဒီအပပောင်းဘယ်လောက်လဲမှပြီးပွင့်တာတပတ်နှစ်ပတ်လဲုံနဲ့မပွင့်ဘူးသူတို့တခါလဲစီအောင်လို့သူတို့အတိုင်းတာရှိတဲ့အတိုင်းပြည့်စုံအောင်လဲမှအဲမှာမိကပွင့်တာဒါလိုပဲရှင်မလာကလည်းပဲသူအတိုင်းတာပမာဏပြည့်စုံမှသူဒီဂရီရောက်မှ ။ညာကင်လုံးပြည့်မှပညာဖြစ်တာစေကုကရဏီ။ညာမျက်စိဖြစ်လာတယ်ဆိုတာတကယ်ဖြစ်လာတာ။ညာနာကရဏီအပညာကိုပြုတတ်တဲ့ပညာဖြစ်စေတာတကယ်ဖြစ်လာတာ။အဲဒီခါကျတော့ဆရာတွေကမပြောရပါဘူး။ယောဂီပုဂ္ဂိုလ်တွေကသူ့ဟာသူပြောတာ။သူ့ဟာသူပြောလာမှလည်းပဲကမ္မဋ္ဌာန်းဆရာတွေကအသိမှပြုတယ်။ကမ္မဋ္ဌာန်းဆရာတွေကရှိကနေပြီးလမ်းကြောင်းပြလို့နောက်ကလိုက်လာတာကတော့အဲဒါကတော့သဘာဝမကြဘူးအစ်စ်မှမစွန်နိုင်ဘူး။အဲဒါကြောင့်ဒီမှာကမ္မဋ္ဌာန်းဆရာတွေကယောဂီပုဂ္ဂိုလ်ရဲ့အပြောနားထောင်နေတာ အဲပြောလာပြီဆိုတဲ့အခါကလာကြတော့ဒီကဝေမာဆုံးပြပြီးတော့ပေးရတာတော့ဒါကညုတ်တရားပြီးတာဒါနံတရားပြီးတာအာယုန်နဲ့ပိုင်းခြားပြီးတာနာမရူပပိစနာညာခေါ်ရဲဒါကအကြောင်းကျိုးတရားတစ္ဆပရိကညာခေါ်ရဲဒါကအဖြစ်ပြက်ကိုသိတာခြေပြီးကြောက်တာလို့အနိစ္စမမြဲတာလည်းသိတာဆင်းရဲဒုက္ခသိတာအနတ္တပုဂ္ဂတတာမှုတဲ့သဘောတရားမှအခုမှသိလာတာဒါအနတ္တညာခေါ်တယ်အဖြစ်ပြက်သိတဲ့ဥရိယပြညာခေါ်တယ်စသည်ဖြင့် သမဏဆရာအခွဲကြပြီးတော့အာဘိစကပြောရတယ်အဲ့ဒါခုဒေသနာကဒါတွေပြောနေတာစကုကရဏညာနာကရဏီလောဘကိုပယ်ဖို့ရဒေါသကိုပယ်ဖို့ရမေဇိမာပရိဒါလေလန်းရှိတယ်အဲ့ဒီလေလန်းဟာစကုကရဏီပညာမျက်စိကိုလည်းဖြစ်စေနိုင်တယ်ညာနာကရဏီပညာကိုလည်းဖြစ်စေနိုင်တယ် ဥပဒမာယကိလေသာငြိမ်းဖို့လည်းဖြစ်သည်တဲ့ဒီလိုရှုနေတဲ့ဖြင့်ဖြစ်ရမယ်လောဘဒေါသမောဟတွေမဖြစ်ဘူးမရှုဘဲနေဖြစ်တာပေါ့ကောလောဘဒေါသတွေဖြစ်တယ်မရှုဘဲနေတဲ့ပုဂ္ဂိုလ်တွေမှာရည်စည်းရလာတာနဲ့ဗာနှိမ့်သက်မှုတွေဖြစ်မရလို့ရှိရင်လည်းပဲဒေါသဖြစ်သွားပြီဒီလိုဖြစ်နေတာဘိညာယထိုးသောညာဖြင့်သိဖို့ရတယ်ထိုးသောညာဖြင့်ဆိုပဂတိစဉ်းစားပြီးတာမျိုးမဟုတ်ဘဲနဲ့ဝိပဿနာညာဖြင့်ဖြစ်ပြနေတဲ့ ဒုက္ခသစ္စာတရားတွေကိုပိုင်းခြားပြီးဗမင်းနဲ့လက်နဲ့ကန်ကြည့်လို့ထူးထူးခြားခြားသိချာသိတယ်။သံဘောဓာယအရိယာမဲ့ထိုးထွင်းပြီးတကလားပြီးပါဖြစ်ပြီ။နိဗ္ဗာန်ယနိဗ္ဗာန်မျက်မှောက်ပြုပါတယ်ဖြစ်ပါတယ်။အဲ့ဒါလေးပြဆောင်မှုပေးထားတယ်။ကဲမဆိုရကြတာဆိုရကြအောင်လည်းဥသာလေး။ လူကျင်တတ်မဲ့တဲ့လောဘလည်းယုံပါသည်ပြမဖြစ်စည်းခြင်းတဲ့ဒေါသလည်းယုံပါသည်လူကျင်တတ်မဲ့တဲ့လောဘလည်းယုံပါသည် ပြမဖြစ်စည်းခြင်းတဲ့ဒေါသလည်းယုံပါသည်လောဘကိုလည်းပယ်ယံ ဒေါသကိုလည်းပယ်ရန်လေလမအကျင့်ရှိသည်လောဘကိုလည်းပယ်ရန်ဒေါသကိုလည်းပယ်ရန်လေလမအကျင့်ရှိသည်ဘယ်ဟာလဲဆိုရင်မဂ္ဂင်၈ပါးညတရားပင်ဖြစ်သည်ထိုတရားမှလည်းသမာဓိဋ္ဌိ မှန်စွာမြင်ခြင်းသမ္မာသင်္ကပ္ပမှန်စွာကြံခြင်းသမ္မာဝါစာမှန်စွာပြောဆိုခြင်းသမ္မာကမ္မန္တောမှန်စွာပြုလုပ်ခြင်းသမ္မာအာဇီဝမှန်စွာသက်မွေးခြင်းသမ္မာဝါယာမော စွာအထုတ်ခြင်းသမာဓိတိမှန်စွာမှရခြင်းသမာသမာဓိမှန်စွာစုစိုက်တည်ခြင်းဆိုတဲ့ဒီပါပင်ဖြစ်သည်ဒါတွေကတော့ခဏခဏဆိုးနေရတာလေမဲ့ခင်ရှိပါတရားဆိုတာနှုတ်ပြနေပါပြီအဲဒါပဲလို့ရောက်တဲ့ခါလေးတော့ဆိုလိုက်အောင် ကျိုးဆိုနေရတာလည်းကောင်းပါလေဒီမျိုးပဲလည်းကောင်းဝမ်းမြောက်ဝမ်းသာကြလည်းကောင်းဒီတရားတွေအနာကောင်းတဲ့တရားတွေအဲဒီလောဘဒေါသကိုပယ်ဖို့ရမေဇိမပရိဒါလေလားခြင်းရှိရဲ့အဲဒါမေဂိစေပါတရားပဲဒီတရားတွေပါပဲအဲဒီမေဂိစေပါတရားအများဆုံးဥပဒဏီယနဲ့ဆိုရင်အရိယာမေခဏမှာပါဝင်တဲ့တရားတွေပါပဲနိဗ္ဗာန်ကိုမျက်မှောက်ပြုပြီးတော့ဖြစ်တဲ့အရိယာမေဝိပဿနာညာရှုလို့ဝိပဿနာညာရှင်းတာပြည့်စုံတဲ့အခါမှာ ဖြစ်ပြတဲ့ယုံနာကိုရှင်ရင်ရှင်နဲ့ဖြစ်ပြချင်းလုံးဝစိတ်သုံးသွားတဲ့နိဗ္ဗာန်အဲဖြစ်ပြတဲ့တရားတွေလုံးဝစိတ်သုံးငြိမ့်သွားတဲ့နိဗ္ဗာန်အဲဒီနိဗ္ဗာန်မျက်မှောက်ပြုပြီးတော့မျက်မှောက်ပြုဆိုတာအဲ့ဒီလေဝင်သွားတယ်လို့ပဲနိဗ္ဗာန်နဲ့ဝင်သွားတယ်ငြိမ့်သွားတယ်လို့ဖြစ်ပြီးတော့သိသွားတယ်အဲဒီလိုသိသွားတာအရိယာမဲ့အဲဒီအရိယာမဲ့မှာအင်္ဂါ၈ပါးရှိတယ်တဲ့အဲဒါလည်းအများဆုံးပေါ့လေပထမဇာနဲ့ဆင်လို့ရှိရင်အင်္ဂါ၈ပါးရှိတယ်ဒုတိယဇာတတိယဇာသရုပ်ဇာနဲ့ဆင်လို့ရှိရင်တော့အင်္ဂါ9ပါးရှိတယ် အဲဝိတ္တမပါဘူးအဲဒါအရိယာမေခဏမှာဖြစ်တဲ့မေဃ7ပါးတရားအဲ့ဒီအရိယာမေခဏမှာဖြစ်တဲ့မေဃ7ပါးတရားကလောဘဒေါသကသူအသေးသတယ်သူကတော့ဒါကြတဲ့ကိုကင်းငိမ့်ပါအရဟတမေအရဟတဖို့ရောက်လို့ရှိရင်လောဘဒေါသမောဟတွေအကုန်ကုန်ရောမှန်တော့မဖြစ်တော့ဘူးဒီအရဟတမေအရဟတဖို့ရောက်ပြီးရင်လောဘလိုချင်မှုတမ်းမဲ့မှုမဖြစ်ဘူးဒေါသမဖြစ်တော့လောဘဒေါသတာမဟုတ်ဘူးနောက်ဟောမဲ့တရားတွေလည်းအကုန်လုံးမဖြစ်တော့ပါဘူးဒါပေမဲ့ဒေသနာမှုသူက တပိုင်းချင်းတပိုင်းချင်းတော့ခွဲဟောတာလေ။လောဘဒေါသပယ်ပြီးတဲ့နောက်ခေါ်တာတော့ဥပနာဟာတော့နောက်မှပယ်ရမယ်ဒီလိုတော့မဟုတ်ဘူးဆိုတာလောဘဒေါသပယ်ပြီးတာနဲ့ဂုံပြီးမရှိတော့ဘူး။သာမေဒေသနာဆိုတော့တပိုင်းချင်းလျှောက်ပြီးတော့ဟောတယ်။အနာဂါမိမဲ့ဟိုရောက်လို့ရှိရင်ကာမရာဂခေါ်တဲ့လောဘထုံသွားတယ်လို့ယူပါရတာအယူပါရကကြံနေတယ်။ဗျာပါဒဒေါသကတော့အကုန်ကုန်ရောပဲဒေါသမရှိဘူး သောတာပတ္တိမဲ့နရာဂာမိမဲ့ဒီနှစ်ခုကတော့ကိလေသာဆွဲမဲ့ပဲလာခြင်းတော့အတူတူပါပဲအဲအနုအနုနဲ့ကျမ်းတော့ပြင်ကွာသေးရဲ့သောတာပတ္တိမဲ့ကမပယ်နိုင်တဲ့အကျမ်းသားဖြစ်တဲ့ကာမရာဂတွေကိုဂရာမိမဲ့ကထပ်ပြီးတော့ပယ်တယ်လို့ဒါလောက်သာရှိတယ်တရားကိုအားဖြင့်တော့တူတူပါပဲဆိုတော့တက္ကရာတိဒီစိကိစ္စနဲ့ညီမျှတဲ့အပယ်လာကြောင့်ဖြစ်တဲ့လောဘဒေါသမောဟတွေကိုပယ်သွားတယ် မဖြစ်တော့ဘူးတခါတည်းငြိမ့်တော့တာပဲအဲဒါကြောင့်ဥက္ကဋ္ဌအများဆုံးပြောမယ်ဆိုရင်မဂ္ဂင်7ပါးဆိုတာမလေးပါးမှာတွန်းဝင်တဲ့မဂ္ဂင်7ပါးတရားတွေဒါပဲမဲ့လို့အဲ့ဒီမလေးပါးကစပြီးအထုလို့တော့ဖြစ်တာမဟုတ်ဘူးဒေသနာအနေနဲ့လားဟောရတာအရိယာမေကစပြီးအထုလို့မဖြစ်ဘူးတချို့ပုဂ္ဂိုလ်တွေက အရိယာမေကစပြီးအထုတဲ့ပုဂ္ဂိုလ်တွေရှိတယ်မဖြစ်ဘဲနဲ့အထုနေတာသူစား အဲသိရမဲ့သီလဆောက်တည်ရမယ်တဲ့တို့အရိယသီလဆောက်တည်တာလေသူတို့ကအရိယသီလဆိုတာအရိယသီလပဲဆောက်တည်လို့ဖြစ်နေမှာတော့သူကအရိယမဲ့ရောက်မှသူ့လိုလိုပြီးတော့ဆောက်တည်လို့ဖြစ်တာမဟုတ်ဘူးအရိယသီလဆောက်တည်မှမြဲမှနိဗ္ဗာန်ရောက်ကြောင်းတရားဖြစ်တယ်ဆိုပြီးတော့သူတို့ကဟောပြောနေသူတို့ဟာကဟုတ်လို့လို့ဘာလို့လို့နဲ့အများကြီးလည်းရှုပ်ချပြီးတော့ဟောတယ်သူအပြစ်တွေအများကြီးရှိတယ်ပြန်ဟောတဲ့ဆရာသမားတွေလည်းမမှန်မကန်တာတွေဟောလို့အပြစ်ရောက်တယ် ပြီးတော့တရားအမှန်တွေကိုကဲ့ရဲ့ရှုပ်ချပြီးဟောလို့လည်းပြရောက်တယ်အဲ့ဒီတရားနာပြီးယုံကြည်တဲ့ပုဂ္ဂိုလ်တွေလည်းဒီတိုင်းပဲသူစားအမှားတွေအမှားတွေမှတ်ထားလို့သူတို့အမှားတွေအတိုင်းဆွဲမှတ်ထားတာလည်းအပြစ်ရှိတာပဲအမှန်ကန်တရားတွေကိုပြမှားတာကလည်းအဲ့ဒီဥစ္စာလည်းသူတို့အပြစ်ရှိအမှန်ကြောက်ကြကောင်းပါလေဒီလိုတရားဆိုတာတရားဆိုတာတရားစည်းကနဲ့ဟောမှကောင်းတယ်တရားစည်းကမရှိဘဲနဲ့အလုပ်ကိုဒီနာတွေချက်ဟောလို့ရှိရင်ကိုယ်လည်းအကျိုးမဲ့ဖြစ်တယ်ကိုယုံကြည်ပြီးတော့တရားနာတဲ့ပုဂ္ဂိုလ်တွေအဲ့ဒါတွေလည်းဒုက္ခတွေရောက်ကုန်တာပဲဖြစ်တယ် နှစ်ကြောက်ကြကောင်းတယ်သူကဒါတော့အရိယာမဲ့သီလကစပြီးအားထုတ်လို့မဖြစ်ဘူးလောကီကစပြီးအားထုတ်ရတယ်ဘုရားဘာကမဲ့ဘုရားဘာကရှည်သွားမဲ့ကစရတယ်ရှည်သွားမဲ့မရောက်ခင်တောင်မှမူလမဲ့ဆိုတာရှည်ရတယ်မူလမဲ့အရင်ကဒါကတော့ဘုညာနာမဲ့ပေးတာအရင်ကမူလမဲ့အဲမူလမဲ့ဆိုတာဘာလို့ဆိုကာမတ္တသမာဓိသမာဓိ မှန်စွာမြင်ခြင်းဆိုတာအစစ်နဲ့ခွဲလိုက်ရင်တရားဓာတ်၅မျိုးခွဲထားပါတယ်ကာမတရားသမာဓိဋ္ဌိဇာနာသမာဓိဋ္ဌိမေဃသမာဓိဋ္ဌိဘလသမာဓိဋ္ဌိအဲကာမတရားသမာဓိဋ္ဌိဇာနာသမာဓိဋ္ဌိဝိပဿနာသမာဓိဋ္ဌိမေဃသမာဓိဋ္ဌိဘလသမာဓိဋ္ဌိ ဗလာမထဲပဲနဲ့ပြစ္ဆောခဏလေးထည့်လိုက်ရှိတယ်ငါးခုရှိတယ်အဲသမာဓိတိ၅မျိုးတိုင်းဒါလေးတော့ဆိုရအောင်ဒါလည်းသုံးကြတယ်စိုက်တယ်မပါဘူးသမ္မာသကတာသမာဓိတိသာနာသမာဓိတိသာနာသမာဓိတိ ဝိပဿနာသမာဓိဋ္ဌိမေဃသမာဓိဋ္ဌိသလသမာဓိဋ္ဌိကာမတက္ကသမာဓိဋ္ဌိဇာနာသမာဓိဋ္ဌိဝိပဿနာသမာဓိဋ္ဌိမေဃသမာဓိဋ္ဌိသလသမာဓိဋ္ဌိ ကာမတက္ကတာသမာဓိကာမတက္ကတာညာကာမတက္ကတာသမာဓိဆိုတာကာမတက္ကတာညာပဲကာမတက္ကတာညာဆိုတာကံကံအကျိုးရှိတယ်လို့ယုံကြည်ပြီးတော့သိတာပါပဲကိုယ်တိုင်သိတာတော့မဟုတ်ပါဘူးကုသိုလ်ကံပြုရင်ကောင်းကျိုးကိုပေးတတ်တယ်အကုသိုလ်ကံပြုရင်မကောင်းကျိုးပေးတတ်တယ်ကုသိုလ်ကံကမျက်မှောက်တင်လည်းပဲကောင်းကျိုးတွေပေးတတ်တယ်နောက်တန်တရားမှလည်းလူချမ်းသာချမ်းသာတွေကိုပေးတတ်တယ်လူဘဝနာဘဝတွေရောက်စင်နိုင်တယ်ကြိုးယုံကြည်တာ အာဟုသောကံကမျက်မှောက်တင်တဲ့မကောင်းကျိုးတွေပေးရတယ်။နောင်သားများမှာလည်းအပယ်လေးပါဆင်းရဲတဲ့ဘဝတွေရောက်စေတတ်တယ်ဒီလိုယုံကြည်တာ။အဲကုသိုလ်ကံအာဟုသောကံကုသိုလ်ကံအာဟုသောကံအကျိုးကိုယုံကြည်ပြီးတော့သိတာ။ယုံကြည်တာကပြဋ္ဌာန်းပါပဲ။အဲသိတာကိုယ်ပိုင်ညာနဲ့ထိုးထွင်းသိဖို့တော့ပြည့်နိုင်ပါဘူးလို့ဆိုတာ။ယုံကြည်ပြီးတော့အဲ့ဒီတိုင်းပဲဆွဲမှတ်ပြီးတော့သိတာ။အဲဒါကာမတရာသမารိတိခေါ်တယ်။ဒီကာမတရာသမารိတိကမူလရင်းပဲ။ နိသမတတာသမารိရှိမှနောက်ကဇာနာရဝိပဒနာရမေဃရခလာရဆိုဖြစ်နိုင်လားကံကာယကျိုးရှိတယ်လို့မယုံကြည်တဲ့ပုဂ္ဂိုလ်မှာဇာမရှိမရနိုင်ဘူးကုသိုလ်ကအကုသိုလ်ကရှိတယ်လို့မှမယုံရင်ဘယ်မှာကောင်းတဲ့တရားသူအထုတ်တော့မလို့အကုသိုလ်လည်းရှိတယ်လို့သူမယုံဘူးသူများတဲ့သားလို့အပြစ်မဖြစ်ဘူးလို့သူကထင်သတ်မှာပဲသူများဥစ္စာခိုးလို့လူရဲလို့အပြစ်မဖြစ်ဘူးသူထဲနေလို့ရှိရင်လူမှရဲမှခိုးမှာပဲ ကာမဂုဏ်တွေမှာတရားတွေပြင်မာလို့အပြစ်မရှိဘူးထင်လဲသူပြင်မာတော့မှာပဲလိန်ဒီပြောလို့အပြစ်မရှိဘူးထင်လဲလိန်ဒီပြောမှာပဲဒီရဲ့တောက်လို့ဘာမှပြင်းမရှိဘူးရေပဲအဘောဓပဲဆိုပြီးသူတို့လည်းတောက်မှာပဲသူကအဲဒီတော့ကံကံအကျိုးမယုံကြည်တဲ့ပုဂ္ဂိုလ်မှာသီလတော်မစင်ကြယ်နိုင်ဘူးသူကသီလမှာမစင်ကြယ်လို့ရှိရင်ဇန်ဆိုတာဘယ်နဲ့ဖြစ်မလဲအားလည်းမထုတ်ပါဘူးယုံလည်းမယုံဘူးသူကဒီလိုတရားအထုတ်လို့ဇန်ရတယ်ဇန်ရလို့ရှိရင်ပြင်မြမကြီးဖြစ်နိုင်တယ်သူကယုံမမြုံပဲဘယ်အထုတ်လိုက်မှာတော့ မထုတ်ဘူးဆိုတာဝိပဿနာဆိုတာဝေးရဝိပဿနာလည်းအာမထုတ်အဲမဲ့ဖို့တရားတွေလည်းပဲဖြစ်လိမ့်မယ်ဆိုတာသူမယုံဘူးလို့ကံကံရင်ကျုံမြည်တဲ့ပုဂ္ဂိုလ်ကအကုန်လုံးပယ်တာနည်းနည်းပယ်တာမဟုတ်ဘူးဖရာတင်ဖရာရဲ့လွတ်တော်မရှိဘူးလို့သူကပယ်တာကံကံရင်ကျုံမြည်ကြီးမှတော့ကံကံရင်ကျုံမှမရှိဘဲနဲ့ဘယ်ကဖရာဖြစ်နိုင်မလဲဒါနပါရမီဆိုတာကုသကပဲသီလပါရမီဆိုတာကုသကဒီပါရမီ7ပါးတွေဖြစ်ခြင်းမှာဘုရားဖြစ်တာဒီပါရမီ7ပါးတွေကကုသကနေဒီကုသကနေက တစ်ဆင့်နဲ့တစ်ဆင့်နဲ့ရင့်ကျက်ပြီးကျိုးပေးမှနောက်ဆုံးဘုရားဖြစ်ရဒါတော့ကုသိုလ်ကံမရှိဘူးလို့ယူဆထားတဲ့ပုဂ္ဂိုလ်မှာဒါနပါရမီဆိုတာလည်းအလကားပဲသီလပါရမီအလကားပဲဘုရားဖြစ်ကြဖြစ်ကြောင်းကုသိုလ်ကံရဲ့ပါရမီရဲ့ဆိုတာတွေဒါတွေအလကားပဲဘာမှမရှိဘူးလို့သူကယုံကြည်ထားတယ်ဒါတော့ဘုရားရဟနာပုဂ္ဂိုလ်တွေရှိတယ်ဆိုတာလည်းသူမယုံအဲဇန်တရားမေတရားဖို့တရားတွေဆိုတာလည်းမယုံခုခေတ်ကာလမှာဒီလိုပုဂ္ဂိုလ်တွေအများကြီးရှိတယ်အဲဒီသူကသဝါရဖြတ်နေဒီလိုလဲဟောနေတယ်လက်တွေ့တွေနဲ့တခါတည်း လျှောက်ပြီးတော့ဟောနေတယ်စဉ်းစားကြည့်မင်းတို့ကိုယ်တိုင်ဒါတွေ့နိုင်မလားမတွေ့နိုင်ဘူးလားမတွေ့နိုင်ရင်ဒါမဟုတ်ဘူးလို့ဟောတာကိုဟောတော့ဟုတ်တယ်ဟောနားထောင်တဲ့ပုဂ္ဂိုလ်တွေကသူတို့ကိုယ်တိုင်မှမတွေ့နိုင်ပဲမတွေ့နိုင်တော့သူတို့ဟောတဲ့ဆရာပြောတဲ့တင်ဟုတ်လိမ့်မယ်လို့သူတို့အမှုရကြောက်ကြတော့ကောင်းတယ်သူတို့မှတွေ့နိုင်တဲ့မျက်စိမှမရှိဘဲနဲ့ဘယ်တွေ့နိုင်မှာတော့လောကမှာယူပါယုံအဆင့်ဆိုတာမျက်စိရှိတဲ့ပုဂ္ဂိုလ်ကမြင်တာ အမေမိုးတွေကမျက်စိမပါတဲ့ပုဂ္ဂိုလ်ယူပါရင်အဆင့်ပဲမြင်လိုက်မှတော့ဖြူတယ်နီးတယ်ကြောင်တယ်ကြားတယ်ဝါတယ်စိမ့်တယ်မျက်စိမြင်မြင်တဲ့ပုဂ္ဂိုလ်တွေမှမြင်နိုင်တာမျက်စိရှိတဲ့ပုဂ္ဂိုလ်မျက်စိကောင်းတဲ့ပုဂ္ဂိုလ်မှမြင်နိုင်တာမွေးရမျက်စိမပါတဲ့ပုဂ္ဂိုလ်ဖြူတယ်နီးတယ်ဝါတယ်ကြောင်တယ်ကြားတယ်စိမ့်တယ်ဘယ်သိလိုက်မှတော့ဘာမှမသိဘူးအဲဘာမှမသိတာနဲ့ဒီဖြူနီးကြောင်ကြားဆိုင်ရဲ့အဆင့်တွေမရှိဘူးပြောလွဲမှာပေါ့အဲဒီလိုပဲကိုယ်ပဲညာနဲ့တွေ့တယ်ဆိုတာကိုယ်လည်းညာရှိအောင်ပါညာရှိအောင်လည်းအားထုတ်အောင်ပါညာမရှိဘဲနဲ့ဆိုရင်မနေနိုင်ဘူး လောကဘက်ကနေပြောမယ်ဆိုရင်ပညာဆိုသင်ရတယ်လောကသင်္ဘူကြောင့်ပညာရဲ့အဲကဏ္ဍပညာတတ်ပညာတွေဆိုရှိပါတယ်ဒါအများနဲ့လည်းလွယ်တယ်ဥစ္စာပြောမှာကဏ္ဍပညာတတ်ပညာတွေသင်ထားမှပဲတတ်တယ်မသင်တဲ့ပုဂ္ဂိုလ်ကကဏ္ဍပညာတွေမလွယ်ဘူးလက်ချိုးရည်တွေ့တာပဲတော်ရုံမဲ့ရတယ်သိသိဖြစ်တာမဟုတ်ဘူးကဏ္ဍအကြီးကျယ်တွေကိန်းကြီးကျယ်တွေတွေ့ပါဆိုတော့ဘယ်ချက်နေမှာတော့လက်ချိုးလို့မရဘူးလို့သာအဲယာကဏ္ဍထောင်ကဏ္ဍပေါင်းကဏ္ဍတွေကိုယာထောင် တောင်းနေနဲ့မြှောက်ပွားပြီးတော့ယူရမယ်ကနာအဲရာထောင်တောင်းနေနဲ့ဒီစပြီးတော့နှုတ်ပြီးတော့ယူရမယ်ကနာမျိုးတွေကိုလက်ချိုးပြီးတော့တွက်လို့မဖြစ်ဘူးမျိုးစားအဲဒါမဖြစ်ဘူးဒါတော့အဲလက်ချိုးတွက်တဲ့ပုဂ္ဂိုလ်ကကိုတွက်လို့မရတာနဲ့သူများတွေအင်းကြီးခန်းကြီးတွေတွက်လို့ရတယ်ဆိုတာမယုံမဲနေတယ်အဲဒါဘယ်မှလိမ့်မှာတော့သူကသင်မှမထားပဲနဲ့သူအာသာသာရင်တွေပါလေလွတ်ကြတယ်ဘာနဲ့လဲ အဲဒါတွေသူတို့မှတွေ့ကိန်းနေရှိတယ်အဲဒါတစ်ဆက်ကဘယ်လောက်သွားတယ်တနာရီဘယ်လောက်သွားတယ်တွေ့ကိန်းနေသူတို့မတွေ့နိုင်လားအဲဒါမတွေ့တတ်တဲ့ပုဂ္ဂိုလ်ကကိုမတွေ့တတ်တာနဲ့ဒါတွေမဟုတ်ဘူးသွားလို့ရင်ဖြင့်ဒါကြီးကြပြည့်နေမှာပေါ့ဘုမခိုင်မှမထားပဲနဲ့အဲဒါလိုပဲမြတ်စွာဘုရားဤသာသနာနဲ့စပြီးသိသိသိလိုက်တဲ့တရားတွေကုသိုလ်ကံအကုသိုလ်ကံကုသိုလ်ကံရိုးအကုသိုလ်ကံရိုးဘုရားယန္တာသစ္စေကဗုဒ္ဓဒီကြောင့်ဖြစ်တဲ့တရားဒါတွေက ကာမတက္ကဒညာရင်ခံပြီးသိရတာဒီညာမရှိတဲ့ပုဂ္ဂိုလ်ကမျက်စိမရှိတာနဲ့တူတယ်မမြင်ဘူးမသိဘူးမယုံဘူးမဟုတ်ဘူးလို့ထင်နေတယ်သူကအဲဒါရေးကြည့်ပါလေအဲဒီကာမတက္ကဒသမာဓိတိဆိုတာမဲ့ခင်သုံးမျိုးတဲ့ချကြည့်လို့ရှိရင်အရိယာမဲ့ခင်တော့မဟုတ်ဘူးအရိယာမဲ့မခဏပါဝင်တာမဟုတ်ဘူးလေဥစ္စာဘုရားဘာကဝိပဿနာတဲ့နဲ့ပါဝင်တာမဟုတ်သေးဘူးဝိပဿနာတဲ့သူကရှင်းကြတယ်ဒါတော့ဒါမူလမဲ့ခင်လို့ဘုညာနာမည်ပေးတာ မူလအရင်းနာပေါ့လေကံကံရဲ့ယုံကြည်တဲ့ပုဂ္ဂိုလ်တွေကကုသိုလ်ကောင်းမှုတွေပြုတာပဲကံကံရဲ့ယုံကြည်တဲ့ပုဂ္ဂိုလ်တွေကသမထဘာဝနာတွေအားထုတ်တယ်ဝိပဿနာဘာဝနာတွေအားထုတ်တယ်အဲဒီလိုအားထုတ်တဲ့ပုဂ္ဂိုလ်တွေမှာဘာဝနာညာပြည့်စုံတဲ့အခါမှာသမာဓိဇာနေရတယ်ဘိညာဉ်တွေရတယ်အဲဝိပဿနာညာပြည့်စုံတဲ့အခါကာလကြာရိယာမေဖို့တွေရတယ်ဒီလိုကျိုးတွေကြတော့အဲဒီတော့ ကာမတတသမာဓိဋ္ဌိဆိုတာမူလမဲ့ခင်တဲ့မူလပုဗ္ဗအရိယာသုံးဝမဲ့ခင်များဖြစ်ပွားစေလင်ဤမဲ့ခင်ပြေဝင်နိဗ္ဗာန်တဲ့ဘုံညဆောင်မုံလေးလောက်တာဒါတူတူလေးတွေနဲ့အမှန်တရားတဲ့အမှန်ရေးကြည့်တယ်လားလေးတွေကြည့်ထားတယ်အဲဆိုရမယ်မူလပုဗ္ဗအရိယာသုံးဝမဲ့ခင်များမူလပုဗ္ဗအရိယာသုံးဝမဲ့ခင်များ ဥပပါကမဲ့ခင်အရိယာမဲ့ခင်မူလမဲ့ခင်ဆိုတာဝိပဿနာမဲ့ခင်ဖြစ်ဖို့ရအခြေခံကာမတ္တသမာဓိဒီအခြေခံပဲသာနာသမာဓိဒီလည်းအဲ့ဒီတည်းထည့်ရမှာ ဇာနာသမာဓိတိဆိုတာကဇာနဲ့ရှင်တဲ့ဉာဏ်သူကတော့ဇာစိတ်ဖြစ်လို့ရှိရင်ဇာစိတ်နဲ့တွဲပြီးတော့ဖြစ်တဲ့အသိဉာဏ်လေးပါတယ်။ဘာအသိတုံးဆိုရိုးရိုးဇာကတော့ဘာမှထူးခြားရမသိပါဘူး။ကတိုင်းအာယုံဆိုကတိုင်းအာယုံအာယုံပြုတာရှိတာပါပဲ။ဘာမှမထူးခြားဘူး။အာနာပါနနဲ့ဆိုရင်လည်းအာနာပါနဒီပါနမေအာယုံပြုရှိတာလည်းသူဘာမှထူးခြားသိတာတော့မဟုတ်ဘူး။သို့တော်လည်းအဘိညာဉ်ကိစ္စတတ်တဲ့ခါကျသူကသိတယ်။အမြင်ကြားတွေပေါက်တယ်ဆိုတာအဲ့ဒီဥစ္စာပဲ။ ပထမဇန်ဒုတိယဇန်တတိယဇန်သရုပ်ဇန်ဇန်၄ပါးရှိတယ်။ကပိုင်းနဲ့ပထူကပိုင်းအာဘောကပိုင်းဒီဇောကပိုင်းစသည်ဖြင့်ကပိုင်းနဲ့ဇန်၄ပါးအပြည့်စုံရတဲ့ပုဂ္ဂိုလ်။ဇန်၄ပါးနဲ့တိုးတက်ပြီးဇန်၈ပါးထိအောင်ရရင်လည်းပိုကောင်းတာပေါ့။ဇန်၄ပါးလောက်နဲ့လည်းပြည့်စုံနိုင်မှာ။အဲဇန်၄ပါးအပြည့်စုံရတဲ့ပုဂ္ဂိုလ်ထပ်ထပ်ထပ်ထပ်လေ့လာတော့စိတ်တွေနိုင်နေနေတဲ့အခါမှာစိတ်ညွတ်တိုင်းစိတ်ညွတ်တိုင်းကအကျိုးတွေပေါ်တယ်။စိတ်ကကိုမြင်နေတဲ့အာယုန်တွေမှန့်ပြီးတော့ကြည့်လိုက်ရင်သူကမြင်တယ်။ သတိမျက်စိနဲ့ရှင်းနာမှာရှိတဲ့အရာဝတ္ထုမြင်တယ်လို့ပဲညာထဲမှာဒီလိုပဲမြင်တယ်အဲဒါစိတ်တကိုးပေါ့ထူးထူးကြတာပဲကွာထူးကြတယ်ရှိတော့မှဆိုလို့ရှိရင်ဘုံမှာပြောကြရမရှိဘူးခုကလာနဲ့ပြောကြတယ်ဘုံမှာလည်းရှိပါတယ်အခုယုံမြင်တန်ကြားဆိုပြီးတော့အဲရှိတော့မှတော့အတန်လောက်ပဲဒီဒီကလွှင့်နေတယ်အခုယုံမြင်တန်ကြားဆိုပြီးရုပ်ကအစင်းရောက်လွှင့်တယ်အမှဒီမှာတော့မရှိသေးဘူးပြည်ပြည်နိုင်ငံတွေမှာရှိတယ် ဒီနာကနေနေယူရမှာဆိုရင်ရှိနေတာအရှိဂျပန်မှာဆိုရင်လည်းရှိတယ်။နောက်နိုင်ငံတွေတော့အထူးပြောကြမလို့ဥရောပတို့အမေရိကတို့ကလည်းမနာပေါ်လို့စတယ်။အဲဒီမှာအယုတ်ဆင်းနေရတယ်ဆိုတယ်တွန့်လို့ရတာဘူးလေသူက။တော်တော်ထူးဆန်းတာပဲမိုင်မောင်းရတာဝေးကြီးကနေပြီးတော့တွန့်နေတာ။ဒီပုံနေလာပြီးတော့ပေါ်လာတယ်။ဒါကသိပ္ပံပညာဘက်ကလုံလဝိရိယနဲ့ထူထောင်ထားတာတွေပေါ်တယ်။ဉာဏ်နဲ့မဟုတ်ဘူး သူတို့တော့ညာနဲ့လို့ဆိုရတာပါပဲသူတို့အနေနဲ့တော့ညာနဲ့ညာစီပြီးတော့ဘယ်လိုလုပ်သင့်လဲဆိုတဲ့အသိဉာဏ်တွေဒါတော့ရှိတာပါဒါပေမဲ့အဲ့ဒီဉာဏ်တွေကတော့ဟိုလောကုတ္တရာနယ်ပယ်ကလာတဲ့ဒီသမာဓိဋ္ဌဉာဏ်မျိုးမဟုတ်ဘူးဒီသမာဓိဋ္ဌဉာဏ်မျိုးကလည်းကုသိုလ်တရားနဲ့ပဲရှင်ပြီးတော့ဖြစ်တယ်အကုသိုလ်နဲ့မဖြစ်ဘူးဘဝကတော့အကုသိုလ်နဲ့လည်းရှင်ဖြစ်နေတာပဲသုံးစားအဲ့ဒါတွေကဘာတွေတော့ဆိုလို့ရှိရင်စိတ်စိတ်ရဲ့တကူအဝိဇ္ဇာရဲ့တကူ ပြီးတော့ဝိတက်တယ်ဝိတက်ဆိုတာလည်းကြံစည်တာသူကလည်းညာလိုပဲညာလိုပဲပြီးသွားတယ်ဝိတက်ရတယ်ကိုဝိစာရရတယ်ကိုတွေအဲ့ဒါတွေကိုညာဖြစ်နေအသုံးပြုနေရတယ်ညာဖြစ်ဆိုတာကလည်းကုသိုလ်တရားကုသိုလ်ရေးမှာမှာဒါနသီလဘာဝနာစသည်အဲ့ဒီလိုနေရာတွေမှာမှာသူကပါအဲ့ဒါကြောင့်လောကဘက်ကနေပြည်တွင်သားတွေကတော့သိဗ္ဗာနီနဲ့ညာနဲ့ဒီတွင်နဲ့ဆိုဆိုစီကဝိရိယနဲ့ပါပဲဝိရိယရင်ခံပြီးတော့အဲ့ဒါစိတ်တကိုးတွေနဲ့ပြည်တွင်ထားတာလေချီးမွမ်းကြတာမှန်ကောင်းပါလေ အဲ့ဒါတွေမြင်ရတယ်လို့ပဲဒီကစိတ်ကိုသက်သက်နဲ့တင်မှာတော့စိတ်သက်သက်နဲ့ဇာစိတ်သက်သက်နဲ့မှတ်ကြည့်လို့ရှိရင်တော့မြင်ရတယ်အဲသူများပြောတဲ့စကားတွေလည်းနီးကြည့်အဝေးဖြစ်ဖြစ်မုံမုံလေးပဲဖြစ်ဖြစ်အဲ့ဒါစိတ်နဲ့မှတ်မိနားထောင်လို့ရှိရင်ကြားတယ်လူကြီးလောကကဖြစ်ဖြစ်နတ်ပြည်လောကကဖြစ်ဖြစ်ပြောတာဆိုတာနေနားတွေကြားအကြမ်းမြင်တွေပေါက်တယ်ဆိုတာတကယ်အစ်စ်ကတော့အဲ့ဒီလိုဖြစ်တယ် အခုအဲဒီလိုဘိညာဉ်တရားမြောက်သေးပဲနဲ့သူသမားကြီးကောင်းတဲ့ခါကာလမှာမြင်ကြတယ်လည်းရှိပါတယ်ဒါတွေလည်းမှန်တာလည်းရှိတယ်မှားတာလည်းရှိတယ်အဲ့ဒါတော့မသေးကြဘူးဆိုတော့မှန်လည်းမှန်တတ်ပါရဲ့အကုန်လုံးမှားတာတော့မဟုတ်ဘူးမှားတာလည်းရှိတယ်မှန်တာလည်းရှိတယ်ဟိုဘိညာဉ်ကတော့မှားမရှိဘူးအကုန်လုံးအမှန်ကြီးတယ်ပဲသူမြင်လို့ရှိရင်တကယ်ဟုတ်နေတာပဲသူကြားလို့ရှိရင်ကြားတယ်ဟုတ်နေတာအမြင်ကြတာမဟုတ်တကိုးတွေလည်းဖန်ဆင်းနိုင်တယ်မျိုးဖန်ဆင်းနိုင်ကောင်းကနေပါတွေကိုသွားနိုင်တယ်ဆိုတာရေချိုးကောင်းမိုးပြန်ဆိုတာအဲဖြစ်တယ်အဲ့ဒါ ဇာနာတမာရိတိတဲ့ဇာနဲ့ရှင်တဲ့ဉာဏ်ဖြင့်စီမံဖန်ပြီးလို့ဖြစ်တာလေသူတို့ဘာစိတ်လဲသိနိုင်တယ်သူတို့ဘာစိတ်သိတာသိခွတာဘာကြံစည်နေတယ်ဘာစိတ်ကူးနေတယ်လူခုပဲအဲဘယ်ကြံစည်ကြံစည်နေတယ်ဘာစိတ်ကူးနေတယ်ဆိုတာအဲ့ဒါသိနိုင်တယ်ပရာစိတ်ဝိဇာရဏအပင်ဉ္စီတော်ပရိယအပင်ဉ္လို့ခေါ်တယ်အဲ့ဒါလည်းဇာနာတမာရိတိအဲ့ဒီဇန်တမာရိတိ ပြည့်စုံပြီးတဲ့နောက်ဝိပဿနာရှိရင်ပိုကောင်းတာပါလေဒီကဝိပဿနာအခြေခံဖြစ်ပါတယ်မူလမူလမဲ့ခင်နေတာပါပဲဝိပဿနာရှုတဲ့အခါကာလကြတော့ဖောင်းနေပိန်နေထိုင်နေထိရဲ့မြင်နေကြားတဲ့စသည်ဖြင့်တဘာ၆ပါးပေါ်တိုင်းပေါ်တိုင်းနေလိုက်ပြီးတော့ရှုခုနပြောတဲ့အတိုင်းသေဒဝိသုဒ္ဓိမဖြစ်သေးလို့ရှိရင်တော့ယုံနာနေပိုင်းပိုင်းခြားမသိသေးပါဘူးသေဒဝိသုဒ္ဓိစိတ်စင်ကြဲတဲ့အချိန်ကစပြီးတော့ယုံနာနေပိုင်းခြားပြီလားမှတ်သိရတဲ့အာယုံကတရားမှတ်သိနေတဲ့စိတ်ကတရားယုံနာနေကြတဲ့ရှိတယ် ပြီးတော့အဲ့ဒါတွေလည်းဒုက္ခိုက်တာနဲ့သူရွှင်းမာရင်းနဲ့ပေါ်ပြီးပြောက်ပေါ်ပြီးပြောက်ပေါ်ပြီးပြောက်မမြဲတဲ့တရားတွေပဲအနေဆာမမြဲဘူးပြီးသွားစိတ်ကြည်ပြည့်စည်နဲ့ဆင်းရဲကြီးတယ်ပဲပြီးသွားသူသဘောတည်းသူကသူဖြစ်ပြသွားနေတာပဲဒီနေ့အသက်ရှင်နေတဲ့အကောင်ရလို့မရှိဘူးယောက်ျားမိန်းမလို့ခေါ်ရတဲ့အသက်ရှင်တဲ့ပုဂ္ဂိုလ်သားတော်ကောင်မရှိဘူးယုံနာအစဉ်တွေဒီခုပြီးဒီခုဖြစ်ပြနေတဲ့သဘောတရားတွေရှိတာပဲအဲ့ဒါကိုသိတဲ့အနာတ္တညာအိဋ္ဌညာဒုက္ခညာအနာတ္တညာဝိပဿနာညာစိတ်တွေပဲ အဲ့ဒါရေးကြည့်တယ်ဝိပဿနာဉာဏ်အစစ်ဖြစ်မှအရိယာမေဖို့ဉာဏ်ဖြစ်တာအဲတချို့ကအဲ့ဒီယုံနာအနိစ္စဒုက္ခအနတ္တမပါသေးပဲနဲ့ဖလားသမဘာရောက်နေတယ်ဆိုတာရှိသေးတယ်ဒီနေ့ဒီကဥစဉ်တစ်ပါးပြောလို့နေရာဌာနတစ်ခုကကမ္မထမ်းပြတယ်ဆိုတာဘုန်းကြီးမကြားဘူးလေဒီနေ့မှကြားဒုဥစားအဲဒုဥစားဗရမသိကနဲ့လောက်ရတယ်ပကံကြည့်ပြီးတော့သူကဆိုရတယ်ဆိုတော့ရုပ်ဆိုတော့ကြာတော့မှလဲပြီးတော့ အသက်ပြင်းပြင်းရှိရတာမှားရတာမဟုတ်ဘူးမှားရှိရတာမဟုတ်တဲ့ပြင်းပြင်းရှိရှိရနေပြီးငယ်ရိတ်ကိုလက်နဲ့ထောက်ထားပြီးအဲ့ဒီအာရုံပြုခိုင်းရတာဆိုတော့အဲ့ဒီအာရုံပြုခိုင်းပြီးတော့တဖြည်းဖြည်းနဲ့အခုစီကနေပြီးဟိုတယ်အပိတွေစိတ်ပြီးတော့ချုပ်လိုက်လာပြီးအေးလိုက်လာပြီးတော့ခေါင်းစီရောက်ပြီးတော့ဒီကနေပြီးတော့ဒီခါလဲတောင့်တင်းပြီးတော့ဘာမှမသိပဲနဲ့ဖြစ်သွားတာကဖလားသမားကဝင်စားတယ်လို့ဆိုတာကိုလို့ဆိုလို့ရှိရင်ဒါမဲမပါပဲနဲ့ဖို့ဖြစ်တာပဲလို့ပြောစား အနိစ္စဒုက္ခအနတ္တလည်းမပါဘူးယုံနာပိုက်ချပြီးတယ်လည်းမပါဘူးလို့ဆိုသူကဘာမှမပါဘူးအဲဖြစ်မယ်ဆိုရင်သမာဓိတော့ရှင်ပါမယ်ဆိုပါကြလေးရှိရတာလည်းသူကအဲ့ဒါယုံနာပိုင်ချပြီးတယ်လည်းမပါဘူးဖြစ်ပြတာကိုပြီးတယ်လည်းမပါဘူးအနိစ္စမမြဲဘူးလို့ဒီလိုသိတာလည်းမပါဘူးဒုက္ခဆင်းရဲပဲလို့ဒီလိုသိတာလည်းမပါဘူးအနတ္တပုဂ္ဂတတာမို့လို့ဝတ္တရားများဒီလိုသိတယ်လည်းမပါဘူး ယုံနာသင်္ခါရငြိမ်းရာကိုဆက်ရောက်တဲ့မဲ့လည်းမပါဘူးခိုးဝတ်ခါလည်းရောက်သွားတာပေါ့ဒါတွေကတော့ဒုသာနိမလာမှလည်းမစွန်နိုင်တဲ့ဥစ္စာတွေပါပဲအဲမြတ်စွာဘုရားဟောကြားထားတဲ့တရားဒေသနာအရာကတော့အဲဒီလိုမဟုတ်ဘူးဒီလိုမဟုတ်ဘူးလို့ဆိုခုနပြောတဲ့အတိုင်းဓွား၆ပါးဟောဇံအားစပြီးအထုတဲ့ပုဂ္ဂိုလ်ဇံဝင်စားဝိပဿနာရှိဖို့လေဒီလိုတဲ့ဇာမရှိတဲ့ပုဂ္ဂိုလ်ကတော့ယုံနာခန္ဓာ၅ပါးတွေဒါကပဲဖြစ်ရှိနိုင်ပါတယ်ဒီမှာဘုညာ ။ပေါင်းတာပင်နာအစားတွေအဲ့ဒါလည်းပဲရုပ်ပါပဲ။အဲရုပ်ရှုတော့နာနေလည်းပါလို့ခန္ဓာ၅ပါးပဲဆိုရပါတယ်။အဲဒီကစပြီးတော့ရှုအောင်းနေ၊ပင်နေ၊ထိုင်နေ၊ကြည့်နေ၊မြင်နေ၊ကြားနေ၊ကုရစနေ၊စိတ်ကုရစဉ်းစားနေ၊ညောင်းနေ၊ကူရနားနေ၊ကျင်နေကြတဲ့စသည်ဖြင့်ကိုယ်နဲ့ဖြစ်ပေါ်တာတွေလိုက်ပြီးတော့ရှု။အဲလိုရှုရင်းရှုနေရုံနာရုပ်တရားကတရားနာတရားကတရားဘလို့ပွဲရပြီးတော့ဒီတခါနာမရူပပိစိတာညာအကြောင်းကျိုးဒီတခါဒိစ္စပိကညာအဲဒီကနေပြီးတော့ဖြစ်ပြပြီးတခါအနိစ္စဒုက္ခအနာတ္တတွေသိလာတယ် မမြဲတဲ့တရားတွေပဲမတိုင်းမတိုင်းဖြစ်ပြီးကြောက်မမြဲဘူးဖြစ်ပြီးကြောက်မမြဲဘူးဖြစ်ပြီးကြောက်တာဆင်းရဲကြီးတယ်ပဲဖြစ်ပြီးကြောက်တာဆင်းရဲကြီးတယ်ပဲဖြစ်စီပြည့်စင်းတဲ့သူသဘောတည်းသူဖြစ်ပြနေတဲ့သဘောတရားကြီးတယ်ပဲအနတ္တတရားကြီးတယ်ပဲဒီလိုပြီးတာတော့ဖြစ်ပြီးကြောက်သွားတာသိရမြဲတယ်လို့ဆိုနိုင်မှာမဆိုနိုင်ဘူးမမြဲတဲ့တရားပဲဖြစ်ပြီးကြောက်သွားမှာဖြစ်စီပြည့်စင်းနေဆိုရင်ကောင်းတယ်လို့ဆိုနိုင်မှာမလားမဆိုနိုင်ဘူးမကောင်းတဲ့တရားဆင်းရဲတရားပါသူသဘောတည်းသူဟာသူဖြစ်သူဟာသူပြည့်နေတာဘယ်ဟာပုဂ္ဂိုလ်သတ္တဝါပဲရှိတယ်ကောင်ဟုတ်ရမလဲ ဖြစ်ပြီးပြည့်နေတဲ့တရားပဲဘုမာဒုဒုနဲ့မာရောတဲ့နေရာတစ်ခုကိုသစ္စာဖြစ်ဖြစ်ဟောအုပ်ငယ်လေးဖြစ်ဖြစ်ခောက်လိုက်လို့ရှိရင်တောက်ကနေမြည်သွားတယ်အဲဒီတောက်ကနေမြည်သွားမြည်ပြီးကြောက်သွားတာပဲဒီဥစ္စာပုဂ္ဂိုလ်သားတော့ပဲဟုတ်မလဲဥစ္စာရှင်သူသဘောနဲ့သူဟာသူမာရောတဲ့အရာတစ်ခုတိုက်ခိုက်လို့သူဖြစ်ပေါ်လာဖြစ်ပေါ်ပြီးတော့လည်းကြောက်သွားတယ်အဲဒါလိုပဲမြင်နိုင်ကြတဲ့နာနဲ့စားတဲ့တွေ့တဲ့ကြွေးတဲ့စားတဲ့လှုပ်ရှားတဲ့စိတ်ကူးစွမ်းတဲ့ကြံစီတိုင်းဓွားကြောက်ပါက သူเจ้าအားလျော်သာသူပေါ်ပြီးချက်ချင်းချက်ချင်းပျောက်လိုက်နေတာပေါ်ပြီးပျောက်တာပေါ်ပြီးပျောက်တာပေါ်ပြီးပျောက်တာတခါလဲမာပြီးတော့သိနေရတာသဘောတရားတွေကြီးတယ်ပဲအသက်ရှင်နေတဲ့ကောင်တွေမှမပါဘူးမသိရတဲ့အာရုံနဲ့ဖြစ်ပြီးကြောက်တာပဲသဘောတရားပဲမသိနေတဲ့စိတ်လည်းဖြစ်ပြီးကြောက်တာပဲသဘောတရားပဲအသက်ရှင်နေတဲ့အကောင်တွေမှာသိနေတာမရှိဘူးအဲဒီတော့အနိစ္စဒုက္ခအနတ္တဉာဏ်နေဆိုတာဖြစ်ရတယ်အဲဒီတော့အနိစ္စဒုက္ခအနတ္တဉာဏ်နေအရေးကြီးတာဒါဖြစ်အောင်လို့ကိုအားထုတ်နေရတာခေါင်းနဲ့ပင်နဲ့မှတ်တာလကားမဟုတ်ဘူး ဒီယုံနာနဲ့ပိုင်းခြားပြီးအောင်ဖြစ်ပြတာတွေပြီးအောင်အိသရပဏာတညာဖြစ်အောင်လို့ကိုယ်ပိုင်ညာဖြစ်အောင်လို့ဟိုမှာစဉ်းစားညာမဟုတ်ဘူးကိုယ်ပိုင်ညာမာရင်မာရင်နဲ့ကိုယုံနာနာကွဲပြားပြီးရမယ်အကြောင်းကျိုးလေးတွေပိုင်းခြားပြီးရမယ်ဖြစ်ပြီးပြတ်သွားတာလေးတွေပေါ်လာလိုက်ကြောက်သွားတယ်ပေါ်လာလိုက်ကြောက်ဒါလေးတွေကိုယ်တိုင်ပြီးရမယ်အဲပေါ်ပြီးကြောက်သွားလို့အိသမမြဲဘူးဆိုတာလေကိုယ့်အကိုယ်သဘောကျတယ်ဘောကြီးကြောက်ချင်းနဲ့ဆင်းရဲကြီးတယ်ပဲဆိုတာလေသဘောကျတယ်အဲပြီးတော့သူ့သဘောတင်သွားတဲ့ဖြစ်ပြနေတဲ့အနာတ္တသဘောတရားများပဲဆိုတာဒါလည်းသဘောကျတယ်အဲဒီလိုအိသရပဏာတညာနဲ့ဖြစ်အောင်လို့အားထုတ်တာ အဲဒီနိစ္စဒုက္ခအနတ္တဉာဏ်တွေရှင်းနေတာဘာလို့ဆိုတာဝိပဿနာသမာဓိတိမူလဘုဘဆိုတာဘုဘဘာကသမာဓိတိခေါ်တယ်ရှင်းသွားပါလားရှင်းတော့ပြီသူကအရင်ဖြစ်ရတာဒီဝိပဿနာမှာပါပဲနဲ့မက်ကခုံပြီးတော့မရှင်းနိုင်ဘူးဘယ်သူမှမက်ကစဖြစ်အောင်မတတ်နိုင်ဘူးရသော်ပြရလဲတရားဟောမက်ကစဖြစ်အောင်လို့မဟောနိုင်ဘူးလို့အဲဝိပဿနာကစဖြစ်အောင်ဟောရတယ်ဗရမအခြေခံမရှိတဲ့ပုဂ္ဂိုလ်ဆိုရင်သီလစင်ကြအောင်ကိုဟောရတယ်သီလအကြောင်း ဟောဒီသီလစင်ကြယ်တဲ့ခါကျမှစိတ်စင်ကြယ်ဟောရတယ်စိတ်စင်ကြယ်နေတဲ့ခါကလာမှသစ္စာလေးပါးတရားပြတယ်ဆိုတာအဲဒါဝိပဿနာပဲအဲဒီဝိပဿနာဉာဏ်နဲ့ဖြစ်ပြီးတော့မှအဲအရိယာမဉာဏ်ဆိုတာဖြစ်တာနဲ့ရောက်ဒါမူလပုဗ္ဗအရိယာမူလမဲ့ခင်သမာဓိတိကကံကံအကျိုးသိတယ်ကံကံအကျိုးရှိတယ်ကံကံအကျိုးရှိတယ်လို့သိတာကကာမတတသမာဓိတိဇာနဲ့ရှင်တဲ့အသိဉာဏ်ကဇာနာသမာဓိတိဒါမူလသမာဓိတိနှစ်ပါးပဲ ယုံနာတရားပိုင်းခြားသိတာမှာရင်မှယုံနာတရားပိုင်းခြားသိတာအကြောင်းကျိုးပိုင်းခြားသိတာအိစ္ဆဒုက္ခနာတဖြစ်ပြတွေပိုင်းခြားသိတာဒါမှတ်တိုင်းမှလည်းသိပြီပါကဝိပဿနာဉာဏ်ဘုရားဘာကမဲ့ခေါ်တယ်ဘုရားဘာကသမာဓိတိဝိပဿနာသမာဓိတိဓမ္မတရာသမာဓိတိနဲ့ဇာနာသမာဓိတိကမူလမဲ့ခင်ဝိပဿနာသမာဓိတိကဘုရားဘာကမဲ့ခင်မူလဘုရား အဲဒီဝိပဿနာဉာဏ်ပြည့်စုံတဲ့အခါမှာမှားရင်မှားရင်တော့ယုံနာသင်္ခါရညင်းတဲ့နိဗ္ဗာန်ကိုတွေ့သွားတယ်သင်္ခါရညင်းတဲ့ဒါကတော့တွေ့မှပြီးမှအဲရောက်သွားတယ်ယောက်မမသိတဲ့ခါလဲရောက်သွားယုံနာသင်္ခါရညင်းရယုတ်နဲ့ဆက်ရောက်သွားအဲဒီတော့ရောက်ပြီးပြီးသွားတာကမေဃသမားလေးတိမူလဘုဗ္ဗအရိယမေဃသမားလေးတိမူလဘုဗ္ဗအရိယမေဃသမားလေးတိအဲမဲ့ရောက်ပြီးတဲ့ခါကလာသူနဲ့အလားတူဆက်ပြီးတော့ဖြစ်တာကဖလားသမားလေးတိ အဲဒါ၅ပါးရှိတယ်အဲဒီ၅ပါးထဲမှာပထမကတန်ခါအကျိုးယုံကြည်တယ်သိရဆိုတာကတော့ဘုရားဘုရားဘာသာဝင်ဘုရားသာသနာဝင်ဖြစ်ခါစားတဲ့အစတွေကသိလာပါပြီတရားနာရင်လည်းသိလာပြီဇာနာသမารိဋ္ဌိကလည်းရအောင်အားထုတ်နိုင်ရင်သူကကောင်းတယ်သူကဒါကဲရအောင်ဥစ္စာမဟုတ်ဘူးသမထဇံဆိုတာလည်းပဲမြတ်စွာဘုရားအလေးမြတ်ပြုပြီးဟောထားတဲ့တရား အကျိုးကသမထဆိုရင်အဲမပွားတဲ့တရားမကောင်းတဲ့တရားလို့အောက်မေ့တယ်ပဲဟုတ်မလဲသမထဆံဆိုတာကောင်းတယ်ညဆောဘုရားဘုရားတိရောက်တာသမထဆံလန်းကနေပြီးတက်တာဆံပြီးတော့မှဝိပဿနာရှုရတာဆံအခြေခံပြီးတက်တာအရှင်သာရိပုတ္တရာနဲ့ရှင်မောက္ခလန်တို့လည်းပဲဒီအရာဓမေဖို့ရောက်တာဇာနဲ့တက်တာပဲပထမသောတာပတိမေဖို့တုန်းကတော့ပြင်စားပါဖို့မရဘူးဒါကတော့တရားနာပြီးရောက်တာ အဲရာထမဲ့ကိုတက်တဲ့ခါကာလမှာဇာနေဝင်စားပြီးဇာဝင်စားဇာဥပဒနာရှိဒီလိုတက်တာရှင်သာရိပုတ္တရာဥပဒနာရှိကမှသိချာရှိတယ်။ဒါပြင်လည်းပဲအထက်တန်းကြတဲ့ဒီတာမီတာပတ္တဆရာပညာရဟနာမထေကြီးတွေဟာဒီလိုပဲဇာကနေပြီးတက်တာပဲများပါတယ်။အဲဒီတော့ဇာသမထတွေကကောင်းတယ်။ဇာသမထရအောင်အာထုတ်နေဖို့ရအချိန်မရှိလို့လားအာမထုတ်ကြတာအချိန်ကြီးမယ်ဆိုရင်အာထုတ်ကောင်းပါလေဇာသမထအာထုတ်တာ။ တချို့ကသမထအာပฏิဒါအာရုံနဲ့သမထဖြစ်တာပဲဝိပဿနာမရှိဘူးဆိုပြီးတော့တချို့ကကဲရရှုပ်ချပြီးပြောကြအဲဒါရှုပ်ချတဲ့ပုဂ္ဂိုလ်လည်းမသိတော့ဘူးပฏิဒါမှာဝိပဿနာပါမှသူမသိပฏิဒါမှာဝိပဿနာဗရဏကြီးခေါ်ထားတာသမထမှာအဖြစ်ဖြစ်ရှုတာမပါဘူးအဖြစ်ဖြစ်ရှုရဆိုရင်ဝိပဿနာပဲနောက်ပြီးတော့အာနိပိတောဇဝိရတိဒနာရိတိချင်းမမိဘဲနဲ့နေကြတယ်သမထမှာဆိုရင်ဇန် ဇန်၄ပါးလုံးရသည်ဖြစ်စေဇန်၈ပါးလုံးနိဝတ္တညာနာတညာဇန်တန်အောင်ရသည်ဖြစ်စေတဏှာလေးကြီးရှိနေတာအမိရှိနေတာပဲဝိပဿနာရှုတဲ့အခါမှာမိခြင်းတာအဲဝိပဿနာမြင်မြင်နဲ့ကြားရင်ကြားတယ်မှားလိုက်ချက်ချင်းပေါ်ပြီးကြောက်သွားတာလေးတွေပြီးလို့ချင်းအဲဒီမှာပါရစရာပဲလို့တဏှာမဖြစ်တော့ပုဂ္ဂိုလ်သားတော်လို့ဆွဲလမ်းတဲ့ဒိဋ္ဌိမဖြစ်တော့အဲဒီအာရုံနဲ့စပြီးတော့မှားတိုင်းမှားတဲ့တဏှာလေးတွေကျင်းတယ်မိခြင်းတယ်ဝိပဿနာမှာမိခြင်းတာနာသကိသီလောကေဥပါရိယတိ လောကီလောက၌ဒိဋ္ဌိတစ်စုံတစ်ခုသောယုံနာခန္ဓာကုန်မျှနာဇဥပါဒိဒီဆွဲလည်းမဆွဲလာတော့ဘူးအဲဆွဲလာနဲ့ဥပါဒံဖြစ်တယ်ဆိုတာသမထနဲ့တော့မကင်းဘူးသမထဇာနေနေဝပညာဇာတန်ရုံရနေတဲ့ပုဂ္ဂိုလ်လည်းဆွဲလာမှုဥပါဒတဏှာဥပါဒဒိဋ္ဌိဥပါဒနဲ့ရှိနေတာပဲဝိပဿနာရှိရင်တော့ခြူတိုင်းခြူတိုင်းဟာဖြစ်ပြသွားဖြစ်ပြသွားအိစ္ဆဒုက္ခအနတ္တသဘောတွေပြီးနေတော့အဲဒါတွေကိုအိစ္ဆမြဲတဲ့အနေနဲ့မဆွဲလာမှုမြဲတယ်လို့မထင်ဘူး ဒုက္ခချမ်းသာတယ်ကောင်းတယ်လှပါတယ်တင့်တယ်လည်းမထင်ဘူးအတ္တပုဂ္ဂိုလ်သတ္တဝါကောင်းမယ်အသက်ရှင်နေတယ်ကောင်းမယ်လည်းမထင်ဘူးသူခိုက်တာနဲ့သူဖြစ်ပြသွားတဲ့သဘောတရားများပဲဆိုတာမှန်တိုင်းသိတယ်အဲဒီမှာတဏှာဥပါဒဒိဋ္ဌိဥပါဒတွေကျင်းနေတယ်အဲဒါအတိပ္ပဌာန်အာနာပါနာဘိုင်းကတော့စပြီးဟောထားတာလေဒါကြောင့်သတိဒါနာတော့ရအားထုတ်နေလို့ရှိရင်သမထမဟုတ်ပါဘူးများသောရင်ဝိပဿနာဘိုင်းနေများတယ်သမထဘိုင်းအားထုတ်တော့မှနောက်နောက်ပိုင်းကျလို့ရှိရင်သမထရှင်ရှင်နဲ့ဝိပဿနာဖြစ်နိုင်တယ်လို့ ဒါကြောင့်အဲတချို့ကပရိဒါနဲ့အရှုမှနေလို့ရှိရင်သမထဖြစ်တဲ့ဆိုပြီးတော့အဲရရှုပ်ချပြောတယ်ဒီပုဂ္ဂိုလ်တွေကသူတို့ပရိဒါအကြောင်းနဲ့ကောင်းကောင်းမသိဝိပဿနာအကြောင်းနဲ့သူတို့ကောင်းကောင်းမသိဘူးအဲလိုဟောပြောတဲ့ပုဂ္ဂိုလ်တွေကဒါတွေအပြစ်ဖြစ်နေတာပါပဲသူကလူတရားနာပြီးတော့အဲဒီရုပ်ကြီးဆွဲလာပြီးတော့သူဘာတွေထင်သေးလို့ရှိရင်အဲ့ဒါလည်းအပြစ်တွေဖြစ်နေတာကြောက်ကြကောင်းတယ်။ဒါတော့ရှူတိုင်းမှတိုင်းအဖြစ်အပျက် နေသဒုက္ခအနာတ္တတရားတွေသိနေတာကဝိပဿနာမဲ့ခင်ဝိပဿနာမဲ့ခင်ပြည့်စုံတဲ့အခါမှာအရိယာမဲ့ခင်ဖြစ်တယ်အဲဒီဥစ္စာကိုသကုကရဏီညာနာကရဏီစသည်ဖြင့်ကြီးမောပြီးတော့ထားပါတယ်ဆိုရတယ်မူလပုဗ္ဗာမူလပုဗ္ဗာအရိယာအရိယာသုံးဝမဲ့ခင်များသုံးဝမဲ့ခင်များမူလပုဗ္ဗာမူလပုဗ္ဗာအရိယာအရိယာသုံးဝမဲ့ခင်များသုံးဝ ဖြစ်ပွားစေလင်ဖြစ်ပွားစေလင်ဒီမဲ့ခင်ဒီမဲ့ခင်ရေဝေနိဗ္ဗာန်သာရေဝေနိဗ္ဗာန်သာဖြစ်ပွားစေလင်ဖြစ်ပွားစေလင်ဒီမဲ့ခင် သေဝနိဗ္ဗာန်ဖြစ်ပွားစေလင်ဤမဲ့ခင်သေဝနိဗ္ဗာန်ဖြစ်ပွားစေလင်သေဝနိဗ္ဗာန်ဖြစ်ပွားစေလင် ရိယမဂ်ရင်ဆိုတဲ့မဂ်ရင်၃ပါးတဲ့သမာဓိဋ္ဌိဆိုရင်သမာဓိဋ္ဌိ၃ပါးပေါ့အားလုံး၅ပါးရှိပါတယ်အဲ၅ပါးတည်းကခု၃ပါးယူပါမူလပုဂ္ဂသမသရသမာဓိဋ္ဌိဇာနာသမာဓိဋ္ဌိမူလမဂ်ရင်ဝိပဿနာသမာဓိဋ္ဌိကဝိပဿနာမဂ်ရင်မဂ္ဂသမာဓိဋ္ဌိကအရိယမဂ်ရင်မူလပုဂ္ဂအရိယခိုနဲ့ရှင်တဲ့သမာဓိဋ္ဌိကတော့ဒါကတော့အထူးအထောက်အကူမဟုတ်သူအကျိုးတရားဖြစ်တယ်သူကတော့ မဲ့ရောက်ရင်သူ့အတူပြည့်တော်တာပဲသူ့အတွက်ကအထူးအထောက်အတာမဟုတ်ဘူးပြောသည်အထောက်ရတဲ့သမာဓိက၄ပါးပဲတည်းပါဝင်တယ်ကာမတရာသမာဓိဒါပြည့်စုံမှာပဲဒါပေမဲ့သူကအထူးအမထောက်ရပါဘူးမိဘတွေပြောတာနဲ့ဆရာသမားတွေပြောတာနဲ့ကံကံကြွယုံကြည်ပြီးသဘောကျသိနေပြီးပါပြီဇာနာသမာဓိတန်းနဲ့လို့ရှင်ဇာတရားရောက်လာတော့ဒါတော့အထောက်ယူမှဖြစ်တယ်အဲဒါကာမတရာသမာဓိနဲ့ဇာနာသမာဓိအခြေခံပြီးဝိပဿနာကျุလို့ချင်းဝိပဿနာသမာဓိဖြစ်လာတယ်ဒီလိုမှတိုင်း ယုံနာတရားတွေပိုင်းခြားပြီးတဲ့အိသရုပနာတာတွေပိုင်းခြားပြီးရဝိပဿနာညာအစစ်တွေဖြစ်အဲဒီဝိပဿနာညာအစစ်တွေပြည့်စုံတဲ့အခါကျတော့သုဏတကာရညင်းတဲ့နိဗ္ဗာန်မျက်မှောက်ပြုတာအရိယမေတ္တာသမာဓိတိဖြစ်ပြီးမေတ္တာသမာဓိတိဖြစ်တယ်အဲသမာဓိတိဖြစ်တိုင်းဖြစ်တိုင်းသမာသင်္ကပ္ပစိုက်သောတရားတွေလည်းပါလာပဲကံကံရင်ကျိုးယုံကြည်တဲ့ယုံကြည်ပြီးမြင်တဲ့အခါဒါညာနဲ့ဖြစ်တာမဟုတ်ညာနဲ့ဆင်မဲ့တရားတွေကလည်းဖြစ်ရတယ် သို့တော်လည်းဟိုဟာတွေကသိမထင်ကြဘူး။သမာသင်္ကပ္ပမှန်စွာကြံမိခြင်းဆိုတာလည်းပဲပါတာပဲမှန်စွာကြံမိပဲနဲ့အလွဲကြံနေရင်တန်ခါအကျိုးမရှိရောက်တော့မှာပေါ့။ကုသိုလ်ကမရှိအကုသိုလ်ကမရှိကုသိုလ်ကအကုသိုလ်ကအကျိုးမရှိအလွဲကြံရင်အဲ့ဒီရောက်တယ်။ဒါမိစ္ဆာသင်္ကပ္ပခေါ်တယ်။ဒါတော့သမာဝါယာမမှန်စွာအားထုတ်ခြင်းအဲမှန်တိုင်းအားထုတ်မှုရှိလို့ဝိရိယလည်းမှန်တိုင်းရှိလို့ဒီခိုက်တာမှာမှန်တိုင်းသိတာဖြစ်တာ။ အလွဲအားထုတ်လို့ရှိရင်အလွဲတွေရောက်တော့မှာသမာဓိတည်းအမှန်တိုင်းမှတ်ရခြင်းအမှန်တိုင်းကာကံအကျိုးရှိတယ်ဆိုတာလေးအမှတ်ရသမာသမာဓိအမှန်တိုင်းစုစိတ်တည်ကြည်ခြင်းကာကံအကျိုးရှိတယ်ဆိုတာလေးပေါ်မှာစုစိတ်တည်နေမှာမတည်ရင်အယူစိတ်လိုပဲဟိုရောက်ဒီရောက်နေတော့ကြာကာကံအကျိုးမရှိဘူးလေဖြစ်ကုန်မှာတော့အဲဒါမဂ္ဂင်တရားရဲ့သမာဓိတမာဓိဖြစ်ရမှာလဲကျန်တဲ့မဂ္ဂင်တွေပါတာပဲအဲဒီသမာဓိတမာဓိရင်းခံပြီးတော့ကာယကံ၃ပါးကကျင်းဆောင်တယ် သူတော်ဘာသက်သဖို့ရမသဘူး။ဘာစရာအကြောင်းရှိတဲ့ကမသပဲရှောင်လိုက်တယ်သို့မဟုတ်စောစောစီစီကဆောက်တည်တယ်။အဲအရင်ကခိုးစရာရှိတဲ့ကမခိုးဘူးချီချောင်းတယ်။အဲစောစောကဆောက်တည်တယ်။အာမဟုတ်လို့လည်းမာယာကျူးလွန်စရာအကြောင်းရှိတဲ့ကမမာယာမကျူးလွန်ဘူးချီချောင်းတယ်သို့မဟုတ်စောစောကဆောက်တည်ထားတယ်။အဲဒါသမ္မာကမ္မန္တပဲ။မူသာဝါဒလင်းကြီးပြောစရာအကြောင်းရှိတဲ့အခါလင်းကြီးမပြောဘူးအမှန်တိုင်းပြောတယ်။အမဝါစာပဲ။ လိုလိုစောစောကဆောက်တည်ထားတဲ့မူသာဝါဒဆိုလည်းမိမိကာကရမမာရီယာဆောက်တယ်မူသာဝါဒဆောက်တည်လိုက်ရင်ပိသုနာဝါစာဂုံတိုင်ခြင်းဘုရုသဝါစာအကြံဒါစကားတွေဆွဲဆဲဆိုခြင်းသမ္မပလာဘအပြင်ချင်းအနေမဲ့စကားတွေအကျိုးမဲ့စကားတွေပြောခြင်းအဲဒါတွေလည်းဘုံလုံးဆောက်တည်ပြီးသားဖြစ်တော်တယ်လည်းပဲတတ်နေတယ်ကျင့်ရတယ်အဲဒါမကျင့်လို့ရှိရင်မူသာဝါဒသိခါဖို့ကောင်းကောင်းကြီးမပြည့်စုံဘူးပေါ့လေပြည့်တယ်တော့မဆိုနိုင်ဘူးဆိုတော့လည်းအဲမိမ့်မိန်တယ်လို့ဆိုရမှာပေါ့နည်းနည်းရော့တော့ ။အဲဒါတွေလည်းပဲကံကံရုပ်ရှိတယ်လို့ယုံကြည်သိနေတဲ့သမာဓိကြီးနဲ့တွဲဖြစ်တာပဲ။အဲဒီလာမဲ့ခင်လေ။ဒါတော့မဲ့ခင်၈ပါးလုံးထိုက်ပြရတယ်ဆိုတာကံကံရုပ်ရှိတယ်လို့ပြီးတဲ့သမာဓိကြီးနဲ့တွဲပြီးတော့ရှင်းနေပါလေ။တရားရှိခိုးတဲ့အခါတရားနာတဲ့အခါတရားဟောတဲ့အခါအဲဒီလိုခါတွေမှာသီလအထူးမပါဘူး အဲသီလမပါဘူးဒီထဲမှာသမာဓိဋ္ဌိခံခံရကျွယုံကြည်တဲ့သမာဓိဋ္ဌိပါတော့သမာသင်္ကပ္ပပါတယ်သမာဝါယမသမာဓိသမာသမာဓိလည်းပါတယ်အဲဒီမဲ့က၅ပါးပါပါတယ်သမာဝဇ္ဇသမာကမ္မနာသမာဇီဝကတော့ဘုရားရှိခိုးတဲ့အခါမှာသူမထင်ကြဘူးတရားနာတဲ့အခါတရားဟောတဲ့အခါဝိယဝိဇ္ဇတွေပြုတဲ့အခါအဲဒါနာပေးလူနေတဲ့အခါအဲဒါတွေကမထင်ကြဘူးဒါပေမဲ့လို့ စောစောကလည်းဗီလာဆောက်တည်ထားတဲ့ပုဂ္ဂိုလ်မှာဆိုဗီလာဆောက်တည်ထားတဲ့အတွက် ပြည့်စုံနေတာပါပဲဗီလာဆောက်တည်တဲ့အချိန်ကစပြီးတော့သမာဝဇ္ဇသမာကမ္မနာသမာဇိဝမဲ့ခင်ကပြည့်စုံတယ်အဲ့ဒါနဲ့ပေါင်းကြရင်မဲ့ခင်၈ပါးပဲလို့ဆိုရတယ်ဝိပဿနာရှုတဲ့အခါလည်းဒီတိုင်းပဲဝိပဿနာသမာဓိဒီတိုင်းဒီတိုင်းမတိုင်းမတိုင်းမှားရတဲ့အာယုယုတ်ကတရားမှတ်တည်နေတဲ့စိတ်ကတရား။ဖောင်းနေဆိုရင်ဖောင်းတယ်လာတဲ့တောင်းနေတဲ့ယုတ်ကတရား။မှတ်တည်တဲ့စိတ်ကတရား။ပိန်နေဆိုရင်လည်းပိန်ပြီးတော့လှုပ်ရှားသွားတဲ့ယုတ် အဲအဲဒီယုတ်ကတခြားမသိနေတဲ့စိတ်ကတခြားပိုင်းခြားပြီးတော့လေကိုယ်ရဲ့စနဲ့စသည်ချင်းမှတ်ရတယ်မှလည်းဒီတိုင်းပဲယုတ်ကတခြားသိတာကတခြားပဲပြီးတော့ဖြစ်ပြီးပြဖြစ်ပြီးပြအဲဒါတွေလည်းပဲသိပြီးသွားတယ်အဲဒီလိုဒီတိုင်းဒီတိုင်းဟာသမာဓိတိဖြစ်တယ်ဒီသမာဓိတိဖြစ်တိုင်းဖြစ်တိုင်းဟာသမာသင်္ကပ္ပစိုက်တော်မြတ်ကနေလည်းပါတယ်သမာဓိတိကမှန်စွာသိမြင်တာသမာသင်္ကပ္ပကမှန်စွာကြံတယ်ဆိုတာ မှန်စာသိနေအောင်လို့မှန်တဲ့သဘောတရားလေးတွေကိုစိတ်ကဥတာပြီးတော့ကြာမိသွားတယ်လူတယောက်ကိုလူတယောက်ကလက်ဆွဲပြီးတော့ခေါ်လာတယ်อืมကျင်းတဲ့ချိန်ထဲကနေပြီးတော့ကုန်းပေါ်ဆွဲတင်လာတယ်အမှန်တရားတွေကိုသမာသင်္ကပ္ပကဆွဲတင်လာတယ်သူနဲ့ရှင်မောရှင်မသားမြုပ်တရားတွေစိတ်စိတ်တွေတရားတွေပေါ့အဲဒါတွေကိုဆွဲတင်လာတယ်အကြည့်ကွာဒီဥစ္စာကဒီလို ဒါကအာယုံမပြီးတာတဲ့ရုပ်ဖောင်းတယ်ဆိုတာတောက်တယ်သဘောတင်းတယ်သဘောသူကတစ်မျိုး။ဒါမှတ်သိနေတာလေးကအာယုံပြီးတာတဲ့သဘောသူကတစ်မျိုး။ဒါကြည့်ပါတော့။မဆိုတော့လဲဆိုတဲ့ခဲတော့ဒီရုပ်နဲ့နာနဲ့အမှန်သိအောင်လို့ဆိုတော့ဆွဲတယ်။ဒါမှလေးကြီးကအမှန်တိုင်းမြင်သွား။အဲမဆရာအာယုံကတရားမှတ်သိတဲ့စိတ်ကလည်းဆရာရုပ်နဲ့နာမျှပဲ။ဒါလေးကဖြစ်တာကဒီလိုပေါ်လာတာဒီလိုပြောက်သွားတာဖြစ်တာပြတဲ့သဘောပဲ။ အဲလက်လက်ဆွဲခြင်းလို့ပဲသမာသင်္ကပ္ပအမှန်လေးရောက်သွားအောင်အမှန်လေးသိအောင်လည်းသူကစိတ်ညှို့ပြီးတော့ကြားတဲ့သဘောလေးကိုရှိတယ်အဲဒီစိတ်ညှို့ကြားတဲ့သဘောလေးကဆွဲတင်ပြီးတော့သမာဓိကအမှန်တိုင်းမြင်သွားတယ်ဒါဒီလိုဖြစ်ဖြစ်သွားတာပဲအောင်းလာလည်းဖြစ်ဖြစ်သွားတာပြီးလာလည်းဖြစ်သွားတာမှတ်ပြီးတာလည်းဖြစ်ဖြစ်သွားတာပဲအဲဖြစ်ဖြစ်သွားတော့မမြဲတာပဲဆင်းရဲပဲပုဂ္ဂိုလ်သားတာမှုတဲ့သဘောတရားပဲအရှင်မှန်ရင်ပြီးအဲဒါသမာဓိဋ္ဌိ မှန်စွာမြင်သွားသည်။ဘာဖြစ်လို့မှန်စွာမြင်တယ်ပြောရတယ်ဆိုသူကအမှန်တိုင်းမြင်တာပဲ။ရှုတိုင်းမှတိုင်းဘောင်းနဲ့ပိန်နဲ့စသဖြင့်မှတိုင်းမှတိုင်းကယုံနဲ့နာရှိတာမှားနေတာပဲ။မဟုတ်ဘဲနဲ့ကိုကကြားပါပြီးတွေးကြတာမဟုတ်ဘူးတကယ်ဟုတ်နေတာ။မသိစရာအရင်ရုပ်ကတရားမသိနဲ့စိတ်နာကတရားတကယ်ဟုတ်နေတာမှားနေတာမှန်မှန်တာမှန်တဲ့အတိုင်းသိသွားလို့မှန်တဲ့အတိုင်းမြင်သွားလို့သမာဓိတည်မှန်သွားမြင်အဲဒီလိုမှန်တဲ့အတိုင်းမြင်အောင်လို့ သမာသင်္ကပ္ပကနေဆွဲဆောင်ပြီးတော့ပို့ပေးတာစိတ်ညှို့ပြီးကြံစည်ကြံစည်ဆိုရင်လည်းလို့နမှုလက်တင်နဲ့ကြာကြီးတွေးနေရတာတော့မဟုတ်ဘူးသူကအာယုံစီကိုစိတ်ဥတက်ပြီးတော့ရောက်တက်သွားတာလို့ရှင်းနေကြောင်းမောပါပေါ်များလှန့်တက်လိုက်တယ်လေကားပေါ်များလှန့်တက်လိုက်တယ်သူကအဲ့ဒီအာယုံစီကိုသူကရှေ့ကဥတက်ပြီးတော့တက်သွားတာနောက်ကသမာဓိဋ္ဌိဆိုင်တဲ့တရားတွေကအဲ့ဒီယုံနာတရားတွေအနိစ္စဒုက္ခနာတရားတွေပေါ်တက်ပြီးတော့လိုက်တာအဲ့တော့သူဖြစ်လို့ဖြစ်တယ်ပြက်လို့ပြက်တယ်လို့အမှန်တိုင်းသိတယ် ဖြစ်ပြတာလည်းမမြဲလို့ပဲမမြဲဘူးလို့သိရှိရှိတဲ့ချင်းနဲ့ဆင်းရဲမို့ဆင်းရဲလို့ပဲသိတယ်ပုဂ္ဂသတ္တမဟုတ်လို့သဘောတရားမျှပဲပုဂ္ဂသတ္တမဟုတ်ဘူးလို့မှန်တိုင်းသိတယ်သမာဓိဋ္ဌိဘောဒါအမှန်တိုင်းသိတယ်တကယ်အမှန်တိုင်းသိတယ်ဘယ်ရှိမလို့ဒါအမှန်တိုင်းသိတာအစွမ်းကုန်နေနေတာအဲဒီသမာဓိဋ္ဌိဖြစ်အောင်လို့ကသမာသင်္ကပ္ပကဆွဲဆောင်ပြီးတင်ပို့ပေးတယ်ဒါကြောင့်သမာဓိဋ္ဌိဖြစ်ရင်သမာသင်္ကပ္ပပါတယ်သမာသင်္ကပ္ပဆွဲဆောင်မှုကိုပဲနဲ့သမာဓိဋ္ဌိကသူကမြင်ကုန်မြင်နိုင်ဘူးအဲဒါသမာဓိဋ္ဌိဖြစ်ရင်သမာသင်္ကပ္ပတွဲရပါလိမ့် မာသင်္ကပ္ပသမာဓိတိဖြစ်ဖို့ရလဲအာထုမှုလည်းရှိမှာအာမထုဘဲနဲ့အလိုလိုတော့အလကားနေလို့တော့ဘယ်သိနေမှာတော့တချို့တရားစရာတွေဟောကြသိပြီးရောပေါ့အာထုဘမလို့သိပြီးရောပေါ့ဆိုသူတို့သိတာဘာသိတာဒေသနာနည်းလည်းသိမှာပေါ့ဒါတော့စုံစုံလင်လင်မဟုတ်ပါဘူးစာပေကျမ်းကသင်ထားတဲ့ပုဂ္ဂိုလ်တွေလားသူတို့မသိပါဘူးစာပေကျမ်းကသင်ထားတဲ့ပုဂ္ဂိုလ်တွေကအဲဒီယုံနာသစ္စာလေးပါးတရားတွေအကုန်လုံး သိနေအောင်သိတာပဲအဲစိတ်စေတသိက်တွေရှင်ပုံတွေရုပ်တွေလည်းပဲကလတွေတွဲပုံတွေခွဲပုံတွေအကုန်လုံးသိနေတာသူတို့ကအဲ့ဒါလောက်မသိပါဘူးသူတို့သိတာနည်းနည်းလေးသိတာပဲအဲ့ဒီနည်းနည်းလေးသိတာနဲ့သိပြီးတာပဲအာထုတ်ဖို့မလိုဘူးလို့ပြောတယ်အာထုတ်ဖို့မလိုတော့သူတို့အာထုတ်ပြီးသိတဲ့ဘာဝနာပြီးမဖြစ်ဘူးပေါ့သူတို့သိတဲ့လောက်ကလေးကြားနာတာမှတ်သားထားတာတွေဟုတ်လားအင်းစာလေးနဲ့တလုံးကလေးရေးချပြီးမှတ်ထားတာမျိုးပေါ့လေ အဲဒီလိုအားလေးပြီးမှာပေါ့ဟိုသာမဏေတဲ့ပုဂ္ဂိုလ်များမှရှိတယ်သူတို့သင်္ကေတလေးနဲ့ချစ်ထားတယ်အကျွေးပေးတာလည်းယူတာတော့ဒီနေ့ဘယ်ရက်ကဘာသာသူ့ဟာသူချစ်တာအကြောင်းလေးချစ်တာကမ်းလာပြချစ်တာဒေါင်းလိုက်ချစ်တာပေါ့အဲ့ဒါလေးနဲ့ဒါလေးနဲ့သူတို့မှတ်ပြီးတော့သိအဲ့ဒီပြီးမျိုးလောက်ရှိမှာပေါ့သူတို့ဘာမြန်မြန်သိမလဲဒီပြီးလေးနဲ့ပဲပြီးနေမှာတော့သာဝေကျမ်းကဘုသူဒ္ဓတွေနဲ့အများကြီးပြီးနေတာတော့မပြီးသေးဘူးဒါသုတမယခေါ်တယ်ကြားနာပြီးပြီးတာကိုယ်တိုင်ပြီးမဟုတ် ဘာဝနာမင်းအတိကခြေတိုင်းခြေတိုင်းတွေကိုဒါရှုလို့လက်တွေ့တခါလည်းသိရတယ်။ဖောင်းနေဆိုဖောင်းတက်လာတယ်စောင့်ကြည့်ဘယ်လိုဖောင်းတာလဲဘယ်လိုတက်တာဘယ်လိုတွန်းကန်တာဘယ်လိုတက်လာလဲအဲဘယ်လိုဖြစ်တယ်ဘယ်လိုပြက်တယ်ဒါကြသိရမှတ်သိတဲ့စိတ်ကလေးကဘယ်လိုသိသွားတာလဲအဲဒီရုံးနဲ့သိတဲ့စိတ်ဟာလည်းပဲတခြားစီဘယ်လိုကွဲနေတာပဲဆိုတာစောင့်ကြည့်နေသိတာဘာမှမကြည့်ရင်ပဲသိနေမှာတော့မတိုင်းမတိုင်းပေါ်လာတာလေးလည်းသိတယ်ပျောက်သွားတာလေးလည်းသိတယ်နောက်တော်တော်လေးကျင်လာတဲ့ခါကျသိပါတယ် စနဲ့အဆုံးနဲ့ပေါ်လိုက်ကြောက်လိုက်ပေါ်လိုက်ဒီပိုင်းနဲ့ဒီပိုင်းဒီပဲရောလို့မရဘူးဘောကြီးကြောက်တာတော့အနိစ္စမမြဲဘူးဒုက္ခဆင်းရဲကြီးတယ်ပဲအနာတ္တပုဂ္ဂိုလ်သားတာမဟုတ်တယ်သဘောတရားကြီးတယ်ပဲဆိုတာကိုယ်တိုင်ညာနဲ့သိတာအဲ့ဒါမှသူကဘာဝနာမရသည်အဲ့ဒီပြီးဖြစ်ဖို့ကလိုပါတယ်ဒီပြီးဖြစ်ဖို့ကအာမထုတ်ဘဲနဲ့မရှိဘူးအဲအချက်တိုင်းအချက်တိုင်းကိုသိအောင်လို့အာထုတ်ပေးတဲ့ဝိရိယလေးရှိရတယ်သမဂရဝိရိယဖြစ်ပြီးတော့အကုသိုလ်တွေပယ်နိုင်အောင်ဒီသေးတော့ အကုသိုလ်တွေမဖြစ်ရအောင်ဖြစ်ပြီးသောကုသိုလ်တွေအဲမဖြစ်သေးတဲ့ကုသိုလ်တွေဖြစ်ရအောင်ဖြစ်ပြီးသောကုသိုလ်တွေတိုးတက်ပွားများပြီးတော့ပြည့်စုံသွားအောင် အားထုတ်တဲ့သမဗလာဝိရိယတဲ့ဒါကအခုရှူတိုင်းမှတိုင်းအားထုတ်မှုလေးပါတယ်။ဖောင်းတယ်ဆိုရင်ဖောင်းတယ်မှတ်မိအောင်ပိန်တဲ့အခါပိန်တာမှတ်မိအောင်ကိုယ်တဲ့အခါကိုယ်ရမှတ်မိအောင်စတဲ့အခါစတာမှတ်မိအောင်သိကူတာလေးဖြစ်အဲ့ဒါမှတ်မိအောင်မြင်တာရှိရင်မြင်တာလေးမှတ်မိအောင်ကြားတာရှိရင်ကြားတာလေးမှတ်မိအောင်တစ်ချက်တည်းနဲ့ပြီးသေးဘူး။ နောက်တစ်ခါလည်းမှနောက်တစ်ခါလည်းမှနောက်တစ်ခါလည်းမှအခါတရားမှတစ်ထောင်မှတစ်သောင်းမှအချက်တိုင်းချက်တိုင်းလိုက်ပြီးတော့မှတ်တယ်ဒီမှာလုံလဝိရိယကနောက်ကနေပြီးတွန်းနေရတာနောက်ကနေပြီးဟိုအပေါ်အမြင့်တက်တဲ့ပုဂ္ဂိုလ်အောက်ကနေပြီးမပေးနေရတယ်လို့ပဲလုံလဝိရိယလေးကအဲသူတို့ရဲ့ဝိရိယပါအဲဒီဝိရိယလေးနဲ့အာထုတ်တယ်ဒီဝိရိယမရှိဘဲနဲ့အမှန်သိရမဖြစ်နိုင်ဘူးဒီဝိရိယကအများလားမှတ်မိအောင်တော့ကြောင်းကြဆိုင်နေတာအများမှတ်မိတဲ့ တတိလေးဖြစ်လာအမှန်တိုင်းမှတ်မိတာမှတ်မိတဲ့တတိအဲဒီတတိကလည်းပဲအလွဲမှတ်မိတာလည်းရှိတယ်အလွဲမှတ်မိတာတွေအကုန်ငယ်ကနေခဲ့ထိုင်ခဲ့စားခဲ့တောက်ခဲ့တာတွေပေါ့လေပြောခဲ့ပါခဲ့တာတွေအဲဒီလိုပါတွေလျှောက်မှတ်မိတာတွေရှိပါတယ်မကောင်းတဲ့အကုသိုလ်တွေပြုတာတွေအဲဒါတွေလျှောက်မှတ်မိတာရှိပါတယ်အဲဒါတွေကမိစ္ဆာတတိတွေခေါ်တယ်အခုခန္ဓာမသက်ဖြစ်တဲ့ရုံနာနေအမှန်တိုင်းသိအမှန်တိုင်းသိအောင်လို့မှတ်မိနေတာကတမာတတိဘောင်းလို့ခေါင်းတယ်လို့မှတ်ရတယ်၊ဘိန်းလို့ဘိန်းတယ်လို့မှတ်ရတယ်။ ဖြစ်လို့ဖြစ်တာကိုမှတ်ရတယ်ပြက်လို့ပြက်တာမှတ်ရတယ်ဖြစ်ပြသွားလို့မမြဲတာကိုမှတ်ရတယ်ဆင်းရဲဆိုတာမှတ်ရတယ်သူသဘောတည်းမဖြစ်တဲ့နဲ့သဘောတရားမျှပဲဆိုတာမှတ်ရသမ္မာတတိအမှန်တိုင်းတတိရတာသမ္မာဝါယာမအဲဒီတော့အမှန်တိုင်းတတိရအောင်လို့အမှန်တိုင်းအထုတ်မှာအားလည်းအထုတ်တာလည်းလွယ်အထုတ်တာလည်းရှိပါတယ်လွယ်အထုတ်တာတွေကတော့အကုသိုလ်ဖြစ်အောင်အထုတ်နေအကုသိုလ်တွေဖြစ်တာပေါ့တရားအထုတ်တာတွေတော့နိမမှန်မှန်အထုတ်နေအဲ့ဒါလည်းပဲသမ္မာတတိအမှန်တိုင်းတတိရတဲ့ သမာဓိမဲ့နေမဖြစ်ဘူးအမှန်တိုင်းဖြစ်ခိုက်ယုံနာလေးတွေလိုက်ပြီးတော့ရှုနိုင်အောင်အားထုတ်ခြင်းမှအဲဒီမှာအမှန်တိုင်းသတိရတယ်သမာဓိဖြစ်တယ်အမှန်တိုင်းသတိရမှသတိရတဲ့အာယုံမှာစူးစိုက်ကြည့်ကြည့်ရဲ့ဖောင်းတာလေးမှဖောင်းတာပေါ်မှာစိတ်ကလေးတခါလဲပြစ်ပြစ်တင်လိုက်တယ်လို့ပဲစိတ်ကလေးကအာယုံနဲ့တခါလဲကတ်တယ်ကြပိန်နာမှရင်ပိန်နာပေါ်မှာထိုင်နာမှရင်ထိုင်နာပေါ်မှာကွေးတာမှရင်ကွေးတာပေါ်မှာဆန်းလာမှရင်ဆန်းလာပေါ်မှာ ပေါ်ရပေါ်ရအာယုံလေးတွေမှာစိတ်ကလေးတွေခါလဲပြစ်ပြစ်ချလိုက်တယ်လို့ကတ္တတဲ့အစီးကလေးတွေညာကလေးတွေကစားတာရှိတယ်အဲဒါတွေသူတို့ပြစ်လိုက်ရင်နာယံကလိုက်နာယံဖတ်ကနေကနေတာအတိုင်းပြစ်လိုက်တိုင်းကနေတာအဲဒါလိုပဲမာယာမာအာယုံလေးမှာစိတ်ကလေးတွေခါလဲကကနေကကနေကြပြီးတော့သွားဗမာသမာဓိအမှန်တိုင်းသိအောင်လို့တည်ကြည်တဲ့သမာဓိပဲအဲဒါသမာဓိနဲ့ညသုံးပါးခေါ်တယ် သမာဝါယမသမာသတိ သမာသမာဓိဒီကသမာဓိနဲ့ရသုံးပါသမာဓိဒီသမာသင်္ကပ္ပပညာသိပညာနှစ်ပါးဒီ၅ပါးမှတ်တိုင်းမှတ်တိုင်းဒီမဲ့ခင်၅ပါးဖြစ်တယ်သမာဝါစာသမာကမ္မသမာဇီဝဆိုတာတည်းကိုအားဖြင့်တော့ဝိပဿနာရှုတိုင်းမှာမရနိုင်ဘူးအဲပရိယအားဖြင့်တော့ရနိုင်ပါတယ်ဒါပေမဲ့လို့ပထမ တရားမထုတ်ခင်သီလဆောက်တည်ထားကြတဲ့ကအခုမှတရားထုတ်ကနေကပြီးဆောက်တည်တာရှိတယ်သုံးဖို့စောစောကလည်းနှစ်ပိုင်းနဲ့လာပိုင်းနဲ့ဒီဆောက်တည်လာတဲ့ပုံစံတွေရှိပါကြားပါလိမ့်ချို့သီလစိတ်ကြဲတယ်အဲဒီဆောက်တည်လာကြတဲ့ကဆင်းရဲလာတဲ့သီလရှိတယ်တဲ့ဗမာဝါစာမူဒဝါရစာဒီမှာကျင်ဆောင်တဲ့သဘောဗမာကမန္တဗာဏိပါရစာဒီမှာကျင်ဆောင်တဲ့သဘောမိစ္ဆာဗမာအာဇီဝမတရားတဲ့သမွေးမှုမှ မတရားတဲ့ပစ္စည်းချမှုမှကြောင့်ကျင်တဲ့သဘောအဲဒီ သီလမဲ့ခင်၃ပါးကစောစောကတည်းကပြည့်စုံနေပါပြီတဲ့အဲ့ဒီ၃ပါးနဲ့ပေါင်းလိုက်ရင်မှတ်တိုင်းမှတယ်မဲ့ခင်7ပါးဖြစ်တယ်ပုဂ္ဂိုလ်ဟာခောပနာကအာယကမဝဇိကမအာဇီဝသုပ္ပရိတုတော်ဟောတိတဲ့မြတ်စွာဘုရားဝိပဿနာမဲ့ခင်နဲ့သီလမဲ့ခင်တွေပေါင်းပြီးတော့ထည့်ကြရတယ်အတ္တထောယောဂီပုဂ္ဂိုလ်အားဘုဘေဝဝိပဿနာမရှိမရှိဘုရားပင်လည်း ကာယကမ္မကာယကံကိုမှုပြီးလည်းကောင်းဝစီကမ္မဝစီကနှုတ်မှုပြီးလည်းကောင်းအာဇီဝသေမွေးမှုပြီးလည်းကောင်းသုပ္ပတိတုဒ္ဒောကောင်းစွာဆင်ခြေခဲ့သည်ဟောသည်ဖြစ်၏တရားထုတ်တဲ့ယောဂီပုဂ္ဂိုလ်မှာတရားမထုတ်ခင်ကတည်းကအနိကသီလဆောက်ပြီးလို့ဖြစ်စေဒီလိုစောစောစီကပဲဖြစ်ဖြစ်ကာယကကာယကကိုမှုတွေလည်းဆင်ခြေနေပါပြီဝစီကနှုတ်မှုပြောဆိုမှုတွေလည်းဆင်ခြေနေပါပြီအာဇီဝကလည်းသေမွေးမှုမှလည်းမတရားပြင်ရှာမိမှုတွေ မရှိပဲဆင်းရဲနေပါပြီအဲဒီသီလမဲ့ခင်၃ပါးကစောစောကပြည့်စုံနေပြီအဲဒီ၃ပါးနဲ့ပေါင်းလိုက်ရင်မဲ့ခင်၈ပါးဓမ္မဓမ္မမှာမှတ်တိုင်းမှတ်တိုင်းမဲ့ခင်၈ပါးဖြစ်ပြီအဲဒီမဲ့ခင်၈ပါးတရားအဲဒီမဲ့ခင်၈ပါးတရားတွေကလောဘကိုလည်းပယ်ရန်ဒေါသကိုလည်းပယ်ရန်ကျင့်လာမှအလယ်လာမှအကျင့်ရှိပြီဆိုတာဒါပဲကျင့်လာမှကျင့်လောဘဒေါသမောဟတွေမဖြစ်အောင်မြင်ရတာလည်းပဲလောဘဒေါသဖြစ်မယ် အဲပစ္စည်းလောက်သာအလေးပြုပြီးတော့အမွေးခန်းနေတဲ့ပုဂ္ဂိုလ်မြညာစပြီးတော့လည်းလောဘဖြစ်နိုင်တယ်အဲဒီမြညာစပြီးတော့ကိုလူကျင်တာများလို့ဒေါသလည်းဖြစ်နိုင်တယ်ကြာရကလည်းထိုးတူပဲနာရကစာရကဒုတိယကကိုရကဆန်းရကထိုင်ရကထရဘယ်နေရာကဖြစ်ရင်မဖြစ်နိုင်ပါဘူးလို့ဘယ်သူတောင်းခံမလဲအကုန်လုံးဖြစ်နိုင်တာအကုန်လုံးဖြစ်နိုင်တာဒါတော့မြင်နိုင်ကြတဲ့နာနဲ့စားနဲ့တွေ့တဲ့ကိုယ်နဲ့စားနဲ့လှူရှားတဲ့ဇီကုစနာကြံနေတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းနေလိုက်ပြီးတော့ရှုမှတ်နေရတယ်ရှုတိုင်းရှုတိုင်းဟာ ယုံနာနှစ်ပါးမှန်နိုင်သည်အိဋ္ဌဒုက္ခအနတ္တတွေမှန်နိုင်သည်အိဋ္ဌဒုက္ခအနတ္တသဘောတွေဖြစ်ပြီးဖြစ်သွားတဲ့သဘောလေးတွေမှန်နိုင်ပြီနေလို့ရှိရင်အဲ့ဒီမြင်မှုကြားမှုစသည်နဲ့စားပြီးတော့လောဘလည်းမဖြစ်ဘူးဖြစ်ပြီးပြောက်သွားတာကိုဘယ်လောဘဖြစ်တော့မလဲလူချင်းစရာမရှိဘူးအခုလူချင်းတဲ့ဆိုတာကမြင်တော့ဒါတွေကချစ်စရာကောင်းတာလူချင်းစရာကောင်းတာတရားစားတာကိုဒေါသဖြစ်တာကလည်းအဲ့ဒီလိုလူချင်းစရာကိုမရလို့သို့မဟုတ်မုန်းစရာကိုမြင်ရတယ်ဒီဒေါသဖြစ်တာကို အခုတော့မြင်နိုင်ကြတဲ့တဘာကြောင့်ပါပေါ်တိုင်းပေါ်တိုင်းရှုလို့ဖြစ်ပြီးကြောက်ဖြစ်ပြီးကြောက်အနိစ္စဒုက္ခအနတ္တသဘောတရားမျှပဲလို့သာသိနေပါဒီလိုသိနေလို့ရှိရင်လောဘလည်းမဖြစ်ဘူးဒေါသလည်းမဖြစ်ဘူးဝိပဿနာခိုက်တာနဲ့ကလောဘဒေါသကိုပယ်ပြီးတော့သွားနေတာဝိပဿနာခိုက်တာနဲ့လောဘဒေါသမောဟတွေငြိမ့်တယ်အဲဒီဝိပဿနာဉာဏ်ရှင်းတာနဲ့ကပြည့်စုံတဲ့အခါကာလကျတော့ယုံနာသင်္ခါရငြိမ့်တဲ့နိဗ္ဗာန်မျက်မှောက်ပြုတယ်အဲဒီကျတော့အရာဓမေဆိုလို့ရှိရင်လောဘဒေါသမောဟတွေအကုန်လုံး ပယ်လျှောက်တာအကုန်လုံးပြင်းသွားတယ်နာဂာမိမဲ့ဆိုလို့ရှိရင်ကာမရာဂဗျာပါဒနဲ့ညီမျှတဲ့ကိလေသာတွေအကုန်ပြင်းသောတာပတိမဲ့သရာမိမဲ့ဆိုရင်အပယ်ကျလောက်တဲ့မေဃတွေဒီဝိသိကိစ္စနဲ့ညီမျှတဲ့လောဘဒေါသမောဟတွေအဲသောတာပတိမဲ့ကမပယ်နိုင်တဲ့အကျဉ်းစားဖြစ်တဲ့ကာမရာဂဗျာပါဒတွေကိုသရာမိမဲ့ကပယ်သွားတယ်အဲဒါတွေအကုန်လုံးပဲပြီးတော့ငြိမ်းပြီးတော့သွားတယ်လောဘကိုလည်းပယ်ရဒေါသကိုလည်းပယ်ရအလေလမ်းမှာအကျင့်ရှိပြီအဲ့ဒါဘာလို့ဆိုရင် မဲခင်ရှိပါတရားပဲကဲဒါလေးဆိုပြီးတော့ဒီနေ့ဒီမှာတင်တယ်ဒီနေ့ကျော်တော်မကျော်သွားပြီလိုချင်တတ်မဲ့တဲ့ လောဘလည်းယုံမာသည်လောဘလည်းယုံမာသည်ပြမဖြစ်စည်းခြင်းနဲ့ပြမဖြစ်စည်းခြင်းနဲ့ဒေါသလည်းယုံမာသည်ဒေါသလည်းယုံမာသည်လောဘကိုလည်းပယ်ရန်ဒေါသကိုလည်းပယ်ရန်လေလာမှခြင်းရှိသည်လေဟာလည်းဆိုလင်မကင်ရှိပါမြတ်တရားပင်ဖြစ်သည်ကိုတရားမှာ လဲသမ္မာဒိဋ္ဌိမှန်စွာမြင်ခြင်းသမ္မာသင်္ကပ္ပမှန်စွာကြံခြင်းသမ္မာဝါစာမှန်စွာပြောဆိုခြင်းသမ္မာကမ္မန္တော စွာပြုလို့ရှင်မမအာဇီဝမစွာသမွေးခြင်းမမဝါယာမောမစွာအထုတ်ခြင်းမမသတိမစွာမယခြင်းမမသမารီမစွာစုစိုက်တည်ခြင်း ရှိပါပင်ဖြစ်သည်မှန်စွာမြင်သည်ယမိမာနံမှန်စွာပြောပြုရှာမှုလမ်းမှန်မှန်စွာကြောင့်ညာမယမှန်ကံသူဆိုင်ကရှိရမယ်လမ်းမှန် စိတ်လုံးဝဲတူတူလေးနဲ့ပြီးတာပေါ့လေမန်စွာမြင်သိကြံမိမှန်ကနဲ့မန်စွာမြင်သိတာသမာဓိရှိတယ်မန်စွာကြံမိတာကြံမိမှန်ကမှန်မှန်မှန်ကကြံမိတာအဲယုံနာတရားအနိစ္စဒုက္ခအနတ္တတရားအမှန်တိုင်းစိတ်ဘူးစိတ်ဘူးတက်ပြီးတော့ကြံမိတာသမာသင်္ကပ္ပမှန်စွာပြောပြုရှာမှုလားမှမှန်စွာပြောတယ်သမာဝါစာမှန်စွာပြုတယ်သမာသမန္တမှန်စွာရှာတယ်သမွေးဆိုတာ ပစ္စည်းကြတာပဲသာဝန်နေအသာရာပြည့်စုံပစ္စည်းကြတာဒီဥစ္စာတရားသဖြင့်နိလမနဲ့ရှားလို့ရှိရင်သမာအဇိဝဖြစ်တယ်။တရားသဖြင့်ရှားမိလို့ရှိရင်တော့မိစ္ဆာအဇိဝဖြစ်တယ်။ဒါကမှန်စွာပြောသမာဝါစာမှန်စွာပြုသမာဓမ္မန္တမှန်စွာရှားသမာအဇိဝအဲဒါလမ်းမှာပဲလမ်းမှာလည်းရှားမိမှုဒီလမ်းမဲ့ရင်သုံးမှာမှန်စွာကြောင့်ညမှတ်ရမှာမှန်စွာကြောင့်ညရဲအကြောင်းညဆိုင်ရဲဆိုတာဝိရိယပဲ။ မှန်စွာမှားရတယ်မှားရမှန်တာဒါကအမှန်တည်းပဲစူးစိုက်ကမှန်ကန်မှန်မှန်ကန်ကစူးစိုက်ကပြီးတဲ့စိုက်ဆံမှန်ကန်စွာအာယုံကိုစူးစိုက်ပြီးတော့ကပ်သွားတယ်သမာသမารိပဲရှိရမယ်လားမဒါပဲရှိပါပြရပဲလို့ဆိုလို့ရတယ်ဒီချင်းကောင်းပြီအာတော်တော်ဆုံးသွားပါလေလားမဲ့အဲဒီလောဘနဲ့ဒေါသအကြောင်းတွေကိုပြောကြတယ်အများကြီးကြံတယ် မဲ့တော်တော့ပါပြီနောက်သတင်းကြတော့ဟိုကောလာဥပနာတော့တော့ရောက်မယ်တော်များကြီးပြောကြတယ်နောက်သတင်းဆိုနောက်လာကွယ်နေလည်းအစဉ်တင်နေဒီကဘုန်းကြီးဟောရမှာနောက်ကြီးမရှိတဲ့ခါတွေဟိုဒီကဘယ်လိုမှဟောလို့မရှိရင်ဥပန်ကြီးကသူတစ်ပါးလည်းဟောနေရမှာတော့ဘုန်းကြီးစီတော့ဟောလိုက်မှအရှင်မတရားတွေကလည်းမကုန်အဲလာကွယ်နေလည်းအကြောင်းညွှန်လို့ချင်းဘုန်းကြီးပဲဟောတာအဲတရားသိညာတယ် ယနေ့ခု၌အနုတ္တပြုစုပွားများအထုအပ်သောဒါနာကုသိုလ်သီလကုသိုလ် ဒီရ၌ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်ပေါင်းဟာမြတ်ပေးဝေပါကုန်၏မြတ်ပေးဝေပါကုန်၏အလုံးစုံသောနတ်ပေါင်းတို့ဟာမြတ်ပေးဝေပါကုန်၏မြတ်ပေးဝေပါကုန်၏အလုံးစုံသောသတ္တဝါပေါင်းတို့ဟာမြတ်ပေးဝေပါကုန်၏ ညပေးပြပါကုန်၏မိဘတော်မှာစ၍လုံးစုံသောအတ္တဝါပေါင်းတို့သည်ညရကြ၍ကိုယ်စိတ်နှပြသမာကြသည်ဖြစ်ပါစေကုန်သတည်းညညညည